ယနေ့1330ခုနှစ်အစုံလာပြီဗုဒ္ဓနေ့ဖြစ်တယ်ဒီကစုံလာပြီနေ့မှာဗုဒ္ဓမြတ်စွာဘုရားဤအလောင်းတော်ဖွားမြင်တော်မူခဲ့တဲ့ဒီကစုံလာပြီနေ့မှာပဲဗုဒ္ဓမြတ်စွာဘုရားဖြစ်တော်ရောက်တော်မူခဲ့တယ် ဘုရားအလောင်းတော်ဟာ29နှစ်မှာတော်ထွက်ပြီးတော့မအိုးမနေမအိုးမနာမသေးတဲ့ဒီအခါသိငိမ့်တဲ့နိဗ္ဗာန်တရားကိုကြာကြံပြီးတော့နေခဲ့အမတန်ကြည့်နိုင်ခဲ့တဲ့ဒုက္ခရစရိယာကျင့်တွေကိုလည်းကျင့်ခဲ့တယ်ဒုက္ခရစရိယာကျင့်တွေမှာပထမပိုင်းကသတ္တဝင်တဲ့တွေထုတ်ပြီးတော့ကျင့် နာပင်မေဘောမဆင်းရဲခြင်းခဲ့ပါတယ်နောက်ပိုင်းမှာအစာအာရဖြတ်ပြီးတော့အစာအာရဒီပြည့်ကျော့ကျော့ပြီးတော့လုံးလုံးမစားသလောက်ပါပဲပဲပြုတ်ပဲပြုတ်ရေလက်တကောတော့လက်တဆုံးတော့ပေါ်တယ်လက်တစ်ဖက်နဲ့ပေါ်တာနှစ်ဆုံးသုံးဆုံးရှိမှာပေါ့ဒီနေ့မှပဲပြုတ်ရေနှစ်ဆုံးသုံးဆုံးလောက်နဲ့ညရာပြီးတော့နေတယ်အဲဒီလိုရှင်းနေကိုရှင်းနေဒါတွေကတော့ အကျဉ်းကောင်းနေတော့မဟုတ်ပါဘူးဒါပေမဲ့လို့ဟိုခေတ်ဟိုခါတုန်းကတော့ဒီလိုကျင့်နေတဲ့အကျဉ်းကောင်းနေတော့အများယူဆနေတော့တရားလောင်းလည်းပဲသူတို့ကျင့်နေမကျင့်ဘူးမကျင့်ဘူးတော့မသိတာပဲလို့ညပြောစရာမဖြစ်အောင်လို့ဓမ္မရာအားလျော်စွာတရားလောင်းတို့ရဲ့ဓမ္မရာကဒုက္ခစီရဆိုကျင့်ရတယ်ဒါမှသူများသူများခဲခဲကျင့်ပါတယ်ဆိုတာကျင့်လဲကျင့်မှုပါတယ်ဆိုတာကိုယ်တွေအားဖြင့်ပြောစရာရ ဓမ္မရာအားဖြင့်ဒုက္ခရစီရာကျင့်တွေကိုကျင့်ရတောင်းနေတယ်နဲ့ကျင့်ပြီးတော့နောက်ဆုံးမှာမေဇိမပရိပရာအကျင့်အလယ်ရာအကျင့်သမာဓိရှိသမာသင်္ကပ္ပအစရှိသောမဂ္ဂင်7ပါးတရားအကျင့်နေနဲ့ပဲနောက်ဆုံးမှာဘုရားပြည့်ရောက်ရအဲဒီမှာဒီသုံးလားခြင်းနေ့ဘုရားရှင်မဲ့နေ့မှာမနေ့ သူသာသာကလူတဲ့သနာနုစွမ်းများအလူခံဖုံးပေးပြီးတော့နေရင်စရာမြည့်ရဲ့အနောက်ဘက်ကမှရှိတဲ့ဘောရီပင်ကြီးဆိုတာညောင်မင်းပါပဲညောင်မင်းကြီးဘောရီညောင်မိုးတွေညောင်မျိုးမျိုးတွေမှာဘုရားညောင်လို့ခေါ်ပါတယ်အရွယ်ဝိုင်းဝိုင်းနဲ့တာမိဆွန်ညွန်နဲ့အဲဒီညောင်မင်းကြီးအောက်မှာလမ်းကမြေရိပ်သမားက မြဲလိုလိုက်တဲ့မြဲจิตဆုံးတဲ့မြဲရည်သမားကညိုတော့သူရလည်းမရှိတော့တာမြဲจิตဆုံးကိုလိုက်ဒီဝေကျနဲ့သူလိုက်တာပါပဲအလကားလားအသုံးမကျပဲနဲ့သူသာမဟုတ်ဘူးရသေးရဟန်းနေမှာသစ်ပင်အောက်တို့ဘာလို့ထိုင်တဲ့အခါကျတော့မြဲခင်းပြီးတော့ထိုင်ရအောင်မြဲကအသုံးကျပါတယ်အဲဒီခင်းထိုင်လို့ရမြဲจิตဆုံးကိုလိုက်အဲဒီမြဲจิตဆုံးကိုဖြန့်ကျဲပြီးတော့ခင်းပြီး မြေစစ်စုကလည်းပါရမီတော်ကြောင့်ယရနာခုံတစ်ပါးရင်ပြီးတဲ့ပြင်ဖြစ်တယ်လို့သာရဆရာကြီးကဆိုထားပါတယ်အဲဒီပြင်ပေါ်မှာသဘောဘုရားထိုင်နေပြီးတော့သမာဓိဘာဝနာတွေနှလုံးသွင်းအားထုတ်တဲ့အတွက်ဘုဝေနိဝါဒအဘိညာဆိုတာညာဥရမှာရဒီကြည့်တော့ဘွားအောင်နေအကုန်လုံးမြင်နိုင်တယ် သကောင်းရာကြတော့ဒိဗ္ဗစကုဘိညာဉ်ကိုရတယ်ဒိဗ္ဗစကုဆိုတာနာမျက်စိလို့ဒိဗ္ဗစီတဲ့နာမျက်စိတော့မကပါဘူးနာမျက်စိကကျွားတယ်မမြင်နိုင်ဘူးဒီဘိညာဉ်ကအကုန်လုံးမြင်နိုင်ပါတယ်ဒီလောကလုံးညီညီဝေးဝေးပြီးကြည်ကြည်သေးသေးအကုန်လုံးမြင်နိုင်ပါတယ်ဒိဗ္ဗစကုဘိညာဉ်အဲ့ဒီဘိညာဉ်ကိုရသတ္တဝါတွေဒီရင်ကြလို့သေကြပြီးပြီးတော့ကာလရောသဘဝသိရှိကြတာတွေမြင်ရနာကောင်းမဲ့ အမှန်တန်ကောင်းတဲ့ဘိညာဉ်ပါပဲအမှန်တန်ကောင်းတဲ့ဉာဏ်မျက်စိပါပဲလူတွေဟာရိုးရိုးပုဂ္ဂိုလ်တွေကနောင်ဘဝတွေမသိတော့နောင်ဘဝမရှိဘူးလူသိရင်ပြီးတာပဲဒီလိုပြောကြတယ်ဒါမသိလို့ပြောတာသိလို့ပြောတာမဟုတ်ဘူးသိပြီးတော့ပြောတာတော့မဟုတ်ဘူးသူတို့မသိတာနဲ့မသိတာနဲ့မရှိဘူးပြောတာမျက်စိမမြင်တဲ့ပုဂ္ဂိုလ်ကသူမြင်တာနဲ့မရှိဘူးပြောတာနဲ့အဲဒါတူတယ်သူကသဘောနဲ့အတူတူပဲ မျက်စိမြင်တဲ့ပုဂ္ဂိုလ်ကတော့မြင်နေတာမမြင်တဲ့ပုဂ္ဂိုလ်ကသူမမြင်သားနဲ့မရှိဘူးလို့ပြောတာမျိုးပဲဥပမာအပြင်ပရိသေတွေကလည်းမိဝမ်းတွေကလည်းမျက်စိကွဲလာတဲ့ပုဂ္ဂိုလ်ကမွေးခွာလာကောင်းငင်မှာကျယ်ရီလာတယ်ဆိုတာသူတခါမှမမြင်ဘူးတခါမှမမြင်ဘူးတော့သူမမြင်ဘူးတာနဲ့သူများမြင်ဘူးတယ်သူများမြင်တယ်ပြောတာတွေမဟုတ်ပါဘူးလို့ညင်းနေတာမျိုးအဲ့ဒါမျိုးပဲအဲမသိတာနဲ့တော့ဝမ်းရှိဘူးလို့ယူဆတယ်

သင်္ခါရကြောင့်ဘဝတွေပြိတ္တိဝိညာဉ်ပြရတယ်စသည်ဖြင့်ဝိညာဉ်နာပါဒဘာသာဝေဒနာဝေဒနာချင်းခံစားမိလို့တဏှာပြရတယ်တဏှာဖြစ်လို့ဥပါဒာဖြစ်ဥပါဒာဖြစ်တော့ကာမဘဝတွေဖြစ်ပြန်တယ်အဲဒီကာမဘဝကြောင့်ဘဝအသေးတခါတပံဇာတိဇာမရဏတွေပြရတယ်ဒီပုံစံကြီးဖြင့်တဘဝပြီးတဘဝသက္ကတကဖြစ်ဒုက္ခတွေရောက်ကြတာပဲဧဝမေတ္တာတိယောတဒုက္ခခန္ဓာတသမုဒယောဟောတိဆိုပြီးတော့ အဲဒီစဉ်တိုင်းဆင်းရဲပါတယ်ဆင်းရဲပြီးတဲ့နောက်သစ္စာနာခန္ဓာနာဥရိယဗျာနုပါတိဝိဟာတိတဲ့ခန္ဓာ၅ပါးတို့ရဲ့အပြည့်အပြည့်ကိုရှုပြီးတော့နေတဲ့ဝိပဿနာပါပဲဝိပဿနာရှုတဲ့ဒီတိုင်းဒီတိုင်းနေလိုက်ပြီးတော့ရှုတာပြည့်စုံနေပြီလားမရှုဘဲနေတဲ့ပုဂ္ဂိုလ်တွေမှမသိဘူးရုပ်တည်နာနေအများကြီးနေတယ်လို့ထင်တဲ့ရုပ်ကိုယ်ကြီးဟာ ငငယ်ကလေးဘွားတွေကခုတည်းကတကူတဲ့ဒီနေတယ်တင်တယ်သေးသေးတဲ့အောင်တကူတဲ့ပဲဒါတော့အောင်နေတာပဲစိတ်အသိဟာလည်းငယ်ငယ်လေးအစရခုတည်းဒီတစိတ်ရဲ့သေးသေးတဲ့အောင်တစိတ်ရဲ့ပဲစိတ်နဲ့ယုံနေဟာလည်းဒီတကူတဲ့ကောင်နဲ့တယောက်တည်းပဲအများအားဒီနေတယ်လို့ကျန်နေတယ်ပေမပဲပြက်သွားတယ်တော့အောင်မယ်အဲ့ဒါမကျူတဲ့ပုဂ္ဂိုလ်ဒီတိုင်းဒီတိုင်းနေလိုက်ပြီးတော့ရှုနေလို့ရှိရင်ယုတ်ရောနာရောခဏမစက်ဖြစ်ပြနေတာပဲအခုဒီမှာယောဂီပုဂ္ဂိုလ်တွေတရားထုတ်ကြတယ်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 ပရမအစမှာတော့ဘိုက်ကတောင်းတင်းလှုပ်ရှားတဲ့ရုပ်ကစပြီးတော့ဘုံကြီးများကသူ့ကညွှန်ကြားတာအဲဒီတိုင်းပဲပေါင်းတယ်၊ဒိန်းတယ်၊ဆိုင်တယ်ရှိတယ်စသည်ဖြင့်နည်းနည်းချင်းကစပြီးတော့ဒီသမာဓိအားညာအားတွေများလာပြီဆိုတဲ့အခါမြင်နေကြတိုင်းနေအကုန်လုံးလိုက်ပြီးတော့ကျွန်းလိုက်အဲဒီတော့ကျွန်းနိုင်တဲ့အခါကျတော့ကျွန်းတိုင်းကျွန်းတိုင်းဟာပေါ်ပြီးကြောက်ပေါ်ပြီးကြောက်ဒီရင်းနဲ့ပေါ်ပြောင်းနေတာကြီးတဲ့မှားရတဲ့အာယုံနဲ့ပေါ်ပြီးကြောက်သွားတာမှတ်ပြီးတဲ့စိတ်ကလေးရဲ့သိပြီးကြောက်သွားတာပဲဘယ်မှာမြဲတင်တာမရှိဘူး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 အပြတ်ပြတ်တွေဖြစ်ပြီးတော့ရှင်းလာဥရိယဘေကအပြင်းပြတ်တွေရှင်းလာဒီနေ့ဟောမှာဒီဥရိယဘေကဟောမှာတော့အဲဒီလိုဥရိယဘေကရှင်းနေရင်ဝိပဿနာညာဆင်တိုင်းတက်ပြီးတော့အဲမလေးပါညာဆင်တိုင်းဖြစ်အဲအရဟတမေအရဟတကိုရောက်အလုံးစုံသောတရားတွေကိုသိနိုင်တဲ့ဉာဏ်ကိုရတယ်။သမ္မာသမ္ဗုဒ္ဓဘုရားဖြစ်သောရောက်တော်မူသည်တဲ့ဒီနေ့ဒီရက်ပဲအဲဒီနေ့ဒီရက်ပဲအဲတော့ ဒီနေ့ဒီရက်ဟာဘုရားဖြစ်တော်မူတဲ့နေ့ဆိုတော့ဗုဒ္ဓနေ့ဘယ်ချိန်ဖြစ်တုန်းဆိုတော့ဒီနေ့ဒီရက်ညအဆုံးတရက်နေ့မနေ့အာယုံမတက်ခင်ကာယကလေးအာယုံတက်အာယုံတက်တာနေလေးပေါ့လေအာယုံတက်အာယုံလည်းတက်တော့မယ်ဆိုတဲ့အနေမှလည်းမှာဘုရားကြည့်ရသာသနာတော်မှာရက်ကအာယုံတက်နဲ့ပိုင်းခြားတာလောကမှာတော့ ညသကောင်7နာရီအချိန်မှာအဲတရက်တရက်တစ်ပိုင်းတစ်ပိုင်းတစ်ပိုင်းဒီနေ့ဟာည7နာရီကြာရင်ကုန်သွားည7နာရီကကျော်သွားလို့အဲ့ဒီက7နာရီတစ်စက္ကန့်ကစပြီးတော့ဟိုဘက်ပဲနောက်နောက်တည့်ရက်အာလာစုပ်တည့်ရက်နေ့ဟိုရတယ်အဲဗုဒ္ဓသာသနာတော်မြတ်စွာဘုရားဟောတဲ့တရားတော်အရာကတော့အဲ့ဒီလိုမပိုင်းဘူးသူကအာယုန်နဲ့ပိုင်းတာနေနေနေအာယုန်နဲ့နေရောင်နဲ့ပိုင်းတာ အဲဒီကနေ့လာပြည့်နေ့ကဘယ်မှကုန်လို့ဆိုတော့လက်ပြန်အာယုန်တက်မှကုန်တယ်အာယုန်တက်မှအာယုန်ဆိုတာလည်းနေရောက်မယ်ဒီထွက်တော်မလို့နေရောက်လေးအပြည့်လောကရကနေပြီးတော့ပေါ်လာအဲဒီနေရောက်လေးနေကြီးကြီးကြီးလေးကျင်ပြရတော့ဆိုတဲ့အာယုန်တော်အရုဏဆိုတာကျင်ပြရတဲ့ဇင်းနဲ့ညီညာနဲ့ရောက်နေတယ်သိအရေးကြီးတဲ့ပုံသိအရေးကြီးရတော့လင်းတော့မှလာတော့အဲနီနီရောင်လေးနည်းနည်းလေးမိစားပြုအဲဒီ ညီညီအောင်လေးနေစားပြုလာလို့ရှင်လားအာရုံတဲ့တယ်လို့ဆိုတယ်။သမာဓိမှာအာယုံဆုံးဆိုပြီးတော့ကနေကြတာအာယုံဆုံးဆိုပြီးကအာယုံဆုံးလောက်အာယုံကတော့ပြောတော့ပြောနေရတာလေအာယုံကဘာမှမသိဘူး။အဲ့ရတာတို့သူအာယုံအာယုံတက်တယ်ဆိုပြီးတော့အောင်မင်းနေတာကိုဥပဆောင်တဲ့ပုဂ္ဂိုလ်လည်းအဲ့ရတာတို့မင်းနဲ့စောစောအာယုံတက်တယ်မှပြီးတော့လက်ပတ်ရည်တွေတော့ဗားရည်တော့လုပ်ဥပုပ်ကြီးပြက်ကုန်တာမဟုတ်ဘူးလား။ဒီကြောင့်ဘုန်းကြီးတွေလည်းပဲဒီလိုပဲအဲ့ရတာတို့လို့ရှိရင်မင်းနဲ့စောစော အဲတပ္ပိယတွေကျောင်းသားတွေပါတယ်နဲ့လည်းပဲရိုးတွေပါတယ်ကိုလည်းပြုပြီးတော့အဲကြကလို့တော့အာယုံမတည့်သေးပဲနဲ့တော့ညာကပြည့်ပြည့်တာပဲမနဲ့လင်းတဲ့အာယုံဟိုလည်းမနဲ့အဲကြကလို့ကကသူ့မောင်ကြီးပဲဒီမောင်ကြီးကတောင်းနေကြပြီလို့တောင်းနေတာလေးနာရီအာယုံတက်တာလည်းရှိတယ်လို့လေးနာရီကတော့အာယုံဘယ်တော့မှမတက်ဘူးသူကဟိုညာတွေ့ထားတဲ့အာယုံကလေးနာရီခွဲမှာ ဝါဇုလမှာဆိုရင်နေ့တာအခြေဆုံးခါကာလမှာဝါဇုလမှာ၄နိုင်ပဲအောင်တက်တယ်ဆိုတော့ဒါတောင်မှသိမသေးကြတာဘူး၄နိုင်ပဲကြော်ကြော်လောက်မှပဲသိကြတယ်သူတို့တော့ဗျာတရားရှိပါတယ်နဲ့လေ10မိနစ်လောက်10မိနစ်လောက်နောက်ကျပြီးဒီမှာတော်ရုံလောက်ပဲကြာနေနေပေါ်တဲ့နေရာမိုးမဟုတ်တဲ့နေရာဆိုလို့ရှိရင်တော့အာယုဆိုတာမြင်းကိုမြင်ရပါတယ်အာယုဆိုတာကြီးကြီးရောင်လေးပဲဟိုဖြူဖြူလင်းလင်းရောင်မဟုတ်သေးဘူး ဒီလိုလေးနဲ့ကဒါကန္တအာယုံမို့လေအာယုံအတိအကျရောက်နေကြားတာအာယုံတော့ပါတယ်အဲ့ဒီအာယုံတက်ခါနေကလေးမှာဘုရားဖြစ်သူရောက်တော်မူသည်တဲ့ပြီးတော့ဒီကနေ့ညဟာဘုရားမြတ်စွာဘုရားဘုရားဖြစ်အောင်တော့ရှင်းသုံးတဲ့ညတညလုံးမကျိမ့်ဘူးအာညဥကလည်းကဘောဓိမြောင်ယတနာပလင်ထဲမှာထောက်ထုတ်ပြီးထိုင်နေပြီးတော့ထိုင်နေဘုရားထုတ်တာဘုရားထားလည်းမထားဘူးပြင်လည်းမပြင်ဘူး ထိုင်ရင်းနဲ့ဘဝနိဝါဒညာညာဥပါယသကောင်းညာမှာဒိဗ္ဗစကုညာနေရအဲမိုးလင်းရကြတော့ကိုခန္ဓာ၅ပါးရဲ့ဥရိယဗျာပြည့်ပြည့်ကိုကျွင်းကျွင်းနဲ့ဝိပဿနာညာသင်တိုင်းတက်ပြီးတော့အရဟတမေဖို့သဗ္ဗညတညာအရဟတမေဖို့အရဟတမေညာသဗ္ဗညတညာကိုရောက်ပြီးဗျာရှိတော်မူပြီဗျာရှိဆိုတာဉာဏ်ကကိလေသာကုန်ခန်းတဲ့ အသင့်ကိုရောက်ပြီးတော့အလုံးစုံသောတရားသိနိုင်တဲ့ဉာဏ်နဲ့လည်းပြည့်စုံသွားတာကိုဘုရားပြည့်တယ်လို့ခေါ်ပါတယ်ဒါပါပဲအဲဒါဘုရားပြည့်လို့ရောက်တော်မူပြီးအဲ့ဒါကိုဘုရားမြတ်စွာဘုရားဒီညချင်းကျင်းဆက်တော်မူခြင်းမရှိဘဲနဲ့ဘုရားပြည့်ရောက်ကျင့်တော်မူတဲ့ညပဲတော့အပြည့်အမှပြုပြီးတော့ဘုရားတို့ရဲ့ယောဂီပုဂ္ဂိုလ်တွေကျူးစားကြတော့ကြတော့ကောင်းတာပါလေအထူးအားဖြင့်ဟောဒုံဘဝကိုယ်တော်ရည်ရှိကြတယ်ကြာကြတဲ့သူတို့အားမလုပ်နိုင်ဘူး ဒါအမှတ်တရဒီကနေ့ညပြင်ဘုရားဖြစ်တော်မူတဲ့နေ့နဲ့လည်းသုံးနေတော့တို့ဒီကနေ့ညပြင်ဘုရားကိုပူဇော်သောအားဖြင့်မယီပဲနဲ့ကြိုးစားအားထုတ်မယ်လို့နှလုံးသွင်းပြီးအားထုတ်ရင်သိကောင်းပါမယ်။တရားလည်းတက်ခြင်းလည်းတက်သွားမယ်မတက်လည်းပဲနော်အမှတ်တရကြီးညိုစရာဖြစ်တယ်အာပြုစရာ။တက်တယ်လို့မမေ့တော့ဘူး။ဒီနေ့ဒီညကချင်းတို့မယီပဲနဲ့ဒီလိုအားထုတ်ခဲ့တယ်ဆိုတာလေးအာပြုရ။ဒီညလည်းပြောမယ်ဆိုပြောနိုင်တယ်။ ဓမ္မတာကောင်းပါလေပြီးတော့အဲဒါကြောင့်သူအားဖြင့်တော့ဒုံလဘကိုတော်တွေကလည်းညမကြိမဆက်ဖဲနဲ့အထုပ်ဖို့ရကောင်းတယ်တဲ့ဘုန်းကြီးကညွှန်ကြားခြင်းပါပဲတိုက်တွန်းလိုပါတယ်အဲဒါအထုပ်လို့ရှိရင်တရားလည်းပဲတိုးတက်ခြင်းနဲ့တိုးတက်ပါလိမ့်မယ်မတိုးတက်တော့ဝန်သာစရာကတော့ပြည့်စရာဖြစ်တယ်ငါကောင်းတယ်အဲဒါဗုဒ္ဓမြတ်စွာဘုရားပူဇော်ခြင်းပဲ အဲဒီလိုမအိပ်ပါဘူးလို့အားထုတ်နေပေမဲ့တကယ်အိပ်ကျင်လာတော့လည်းအိပ်ပြောတော့ပြောကျင်လည်းပြောသားမှာပါပဲလားအဲ့ဒါမစိုးရင်ရပါဘူးအိပ်မပြောမှတော့မစိုးရင်ရပြောကျင်လည်းပြောသားတာထိုင်ရင်လည်းပြောကျင်ပြောသားတာပဲတကယ်အိပ်ငိုက်လာပြီဆိုတော့မတတ်နိုင်ဘူးအဲ့ဒါကြိုးစားအားထုတ်ကြဖို့ရပုံညာအစ်တိုက်တော့မှလည်းအဲ့ဒီမှာဘုန်းကြီးကဟောလာတဲ့တရားကမဟာရာဟုလောဝါရတုကအာနာပါနဘိုင်းအာနာပါနာဘိုင်းမှာ သရုပ်ကသရုပ်ကကအနိစ္စ ानु ပါတိဝိရာဂ ानु ပါတိនិရောဓ ानु ပါတိပရိနိဗ္ဗာန် ानु ပါတိအဲ့ဒီဘိုက်တွေကိုဟောလာတယ်အဲ့ဒီမှာအနိစ္စ ानु ပါတိရအနိစ္စဆိုတာခန္ဓာ၅ပါးခန္ဓာ၅ပါးရဲ့အနိစ္စဝေယူသည်ခန္ဓာဓမ္မ ानु ပါဒနာရောက်ဓမ္မ ानु ပါဒနာခန္ဓာဓမ္မ ानु ပါဒနာအဲဒီခန္ဓာဓမ္မ ानु ပါဒနာမှာလည်းဣတိရူပံဣတိရူပဒသမုဒ္ဒေဣတိရူပဒအခြင်းကမောစသည်ဖြင့် သတိပ္ပာပါဠိတော်မှာလည်းရှိပါတယ်ဒီနေ့ပါဠိတွေမှာလည်းရှိပါတယ်အဲဒီမှာဣတိရူပံယရုပ်တွေ28ခုလည်းပဲအကျေတဝင်းနာသတင်းလောက်တင်လည်းဟောပြီးကလတ်တွေပါတယ်နဲ့ပွဲစည်းပြီးတော့တရက်သဝအောင်တော့ဟောကြမှာရှိဘူးဘယ်သူမှတရက်ပို့ပြီးမဟောနိုင်ဘူးသာပေနယ်ကပုဂ္ဂိုလ်တွေသာပေလောကကပုဂ္ဂိုလ်တွေဇာနဲ့ပင်နဲ့ဟောလည်းရှိရုပ်28ခုတရက်ပို့ပြီးတော့မဟောနိုင်ဘူးဒါလောက်ပဲဒါပဲတရက်မပို့နိုင်ဘူး ဘုန်းကြီးဟောတယ်လို့သိရင်မှတော့သိမယ်ကွာအဲဒါကိုယ်မရုပ်တွေသုံးသွားတယ်နောက်ပြီးတော့ဝေဒနာသင်ညာသင်္ခါရဆိုတဲ့စေတသိက်ခန္ဓာတွေဒါတွေကလည်းပဲအဲသံမှုတွေဘာတွေပြေးပြီးတော့ဟောပြီးဒါတွေကလည်းပဲတော့သုံးသွားပါတယ်ဝိညာဉ်ဆိုတဲ့စိတ်ကလည်းစိတ်ကို90ကျက်120တပါးဒါတွေလည်းဟောပြီးဝိပဿနာကျူရတဲ့လောကီစိတ်ကြီးပြီးဟောပြီးပါလုံးပါပြီ အဲတော့ခန္ဓာ၅ပါးရဲ့ဒီယုတ်ဣတိရူပဣတိဝရဏဣတိပညာဣတိသင်္ခါရဣတိဝိညာဏဆိုတဲ့ယောဂီပုဂ္ဂိုလ်ရှုဖို့သေယောအားဖြင့်ယုတ်ဝေဒနာပညာသင်္ခါရဝိညာဉ်ဆိုတဲ့ခန္ဓာ၅ပါးကိုသေယုတ်တရားကိုအားဖြင့်ရှုပုံနေတော့သုံးပြီဒါကအာယုံမပြုတ်တဲ့ယုတ်တရားဒါကအာယုံပြုတ်တဲ့နံတရားဒီနံတရားထဲမှာလဲဒီတရားကခံစားရတဲ့တရားပဲတောင်းဆိုခံစားမှုလေးများတယ် ဒီတရားကမှတ်သားတဲ့တရားမှတ်သားမှုလေးများပဲဒီတရားကအာယံပြရတဲ့စိတ်ဝိညာဉ်များပဲဒီတရားကတော့သင်္ခါရပြုရအထုံးမှုကိုရောက်တာအောင်ထိုင်အောင်တောင်းသွားအောင်လားပြုရအထုံးတဲ့တရားပဲအဲဒီမှာဖတ်တာဝေဒနာတော့မနတိကာရတော့အဲဝိတေဝိသရပိတိဒုက္ခပိတိလောဘဒေါသမောအလောဘဒေါသမောစသည်တွေကိုရအများကြီးပါပဲ သင်္ခါရခန္ဓာဆိုတာ50ရှိအဲ့ဒါတွေလည်းကျွန်တော်ဟောပြီးပါတယ်အဲဒီခန္ဓာ၅ပါးရဲ့သရုပ်သိပုံတွေတော့ဟောပြီးပြီဒီကနေ့ဟောရမှာကတော့ဣတိရူပသတမှုရရောဣတိရူပသအခြင်းကမောဣတိဤဒီကရူပသယုတ်ဤတမှုရရောဖြစ်ခြင်းဒီဝါဖြစ်ကြောင်းဒီဣတိဤဒီကရူပသယုတ်ရာခြင်းကမောချုပ်ခြင်းဒီဝါချုပ်ကြောင်းဒီယုတ်ဤဖြစ်ခြင်းချုပ်ခြင်းယုတ်ဤဖြစ်ကြောင်းချုပ်ကြောင်းတရားတွေဟောရ သောတုဣတိဝေရဏဝေရဣတိဝေရဏယသမုဒယဝေဣတိဝေရဏယအတဲ့ဟောဣတိကဝေရဏဤဖြစ်ခြင်းဖြစ်ကြောင်းတရားပဲဣတိကဝေရဏဤပြည့်ခြင်းဖြစ်ကြောင်းတရားပဲဝေရဏဤဖြစ်ခြင်းချုပ်ခြင်းဖြစ်ကြောင်းချုပ်ကြောင်းတရားတွေနဲ့ဟောရမယ်သောတုပညာဤဖြစ်ခြင်းချုပ်ခြင်းဖြစ်ကြောင်းချုပ်ကြောင်းတရားတွေဟောရမယ်သင်္ခါရခေါ်တဲ့စေတသိက်တွေရဲ့ဖြစ်ခြင်းချုပ်ခြင်းဖြစ်ကြောင်းချုပ်ကြောင်းတွေဟောရမယ် စိတ်ဝိညာဉ်ရဲ့ဖြစ်ချင်းချုပ်ချင်းဖြစ်ကြောင်းချုပ်ကြောင်းတွေခေါ်ရတယ်ဒါဟောမှာအဲဒီတော့ဖြစ်ချင်းချုပ်ချင်းဖြစ်ကြောင်းချုပ်ကြောင်းတွေကိုတွေ့မြင်နေတာဥရပြညာခေါ်တယ်ဝိပရိနာမနုပဒနေပညာဝိပဒနေညာနာ အဲယုံနာတရားတို့ဓမ္မနာယုံနာတရားတို့ဝိပရိနာမနုပသနေပစ္စုပန်နာဓမ္မနာပစ္စုပန်နာအကြောင်းကိုဆွဲရဖြစ်စေဖြစ်ကုန်သောဓမ္မနာယုံနာတရားတို့ဝိပရိနာမနုပသနေကြောင်းလဲပေါက်ပြန်ခြင်းဖြစ်ခြင်းကိုရှုရ၌ဝါရှုမြင်သောဉာဏ်ပညာသည်ဝိပဿနာဉာဏ်ဝိပဿနာဉာဏ်မြည် ရပဲရဝိပဿနာဉာဏ်ခေါ်တယ်လို့ဒီသံမိတာပဲကဝေဘာပြီးတော့ဟောထားပါတယ်ပစ္စုပ္ပန်ဖြစ်တဲ့ယုံနာနေတဲ့ပစ္စုပ္ပန်ဆိုတာဘာတော့ဆိုဇာတံရူပံပစ္စုပ္ပန်နာတတနိဗ္ဗာတိလက္ခဏာဝေယောဝိပရိနာမလက္ခဏာဝေယောအနုပသနာညာဏံဇာတံအကြောင်းကိုဆွဲရဖြစ်စေဖြစ်သောရူပံယုတ်တရားသည် ပစ္စုပန်နံပစ္စုပန်တိဟွာကြောင့်ကိုဆွဲ၍ဖြစ်တဲ့တရားတိပစ္စုပန်တရားဆိုတာပฏิဥပ္ပန္နာပฏิအကြောင်းကိုဆွဲနေပြီးတော့ဥပ္ပန္နာဖြစ်နေတယ်ဗျာအကြောင်းရှိလို့ဖြစ်နေတယ်ဗျာအကြောင်းနဲ့မကင်းမဲနဲ့အကြောင်းညွတ်တဲ့အခါဖြစ်နေတယ်ဗျာဒုံနှချောင်းရိုက်လိုက်လို့ချင်းတောက်ကနေအပန်ထွက်လာအဲ့ဒီအပန်ဟာဒုံနှချောင်းတိုက်ခိုက်ပြီးရင်းနှီးဟူသောအကြောင်းညွတ်တဲ့အခါပေါ်လာပဲအကြောင်းမရှိရင်ဒီတောက်ဆွဲတာမမြင်ဘူး ဒုံကြောင်တိုက်ခိုက်တဲ့ကာမပေါ်တယ်မာမာမာမာဝတ္ထုအဲဒုံကြောင်ပြည်တန်ကြောင်ပြည်တယ်မာတဲ့ရာဝတ္ထုနှစ်ခုမာကျော်တဲ့ရာဝတ္ထုနှစ်ခုတိုက်ခိုက်တဲ့အခါမှာဒီမှာထွက်အခုဘုန်းကြီးရုပ်ဆိုတဲ့ပြောဆိုနေတဲ့စကားလုံးတွေလည်းပဲဒီလိုပဲအမာရနှစ်ခုတိုက်ပြီးတော့အမှန်နေဖြစ်လာတဲ့ကြောင်တဲ့ခံရင်းတဲ့ကသင်္ကတက်လာတဲ့လေးလေးတွေကအမာရနဲ့ ဒါကတည်းကရှိပြီးတော့နေတဲ့ယုတ်ကမာရနဲ့အခုတိုက်ပြီးတော့အပန်ပြက်လာအဲအပန်တစ်လုံးပြီးတစ်လုံးပြက်လာအဲအကြောင်းညညလို့ဖြစ်တာတွေလေအဲတော့အကြောင်းကိုဆွဲပြီးတော့ဖြစ်နေတဲ့ဥစ္စာသစ္စုပ္ပန်ခေါ်တယ်။ဘာတွေလို့ဆိုဇာတံဥပါသစ္စေသစ္စုပ္ပန်ဖြစ်နေတဲ့သစ္စုပ္ပန်တရားဖြစ်နေတဲ့ဥစ္စာသစ္စုပ္ပန်တရားပဲဖောင်းတယ်လို့မှတ်တဲ့ကဖောင်းတယ်လားသစ္စုပ္ပန်ယုတ်တရား ဘိနေမတကပိန်တဲ့ပိန်ကြသွားတာပစ္စုပန်ယုတ်တရားဆောင်းနေပိန်နေဆောင်းနေပိန်နေမှအကြောင်းဆွဲပြီးဖြစ်သေးပဲဖြစ်ပြီးမဟုတ်ဘူးဖြစ်လက်တာမဟုတ်ဘူးအဲဖြစ်ပြီးဆိုတာကမနေ့တနေ့ကအရင်လားအရင်နှစ်တွေကဖြစ်ခဲ့တာတွေအဲဒီနေ့မှလည်းပဲစောစောပိုင်းကဖြစ်ပြီးခဲ့တာတွေမနေ့ပိုင်းတော့ဘယ်တော့ဖြစ်ခဲ့တာတွေအဲဒါတွေကအတိတ်တွေခေါ်တယ်လွန်သွားရင်မရှိဘူး မနေ့တနေ့ကဟိုနေ့ဟိုလာဟိုနေ့တွေကခေါင်းသာပိန်လာတွေရှုလို့မပြည့်ဘူးဒါတော့မနေ့ပိုင်းကပြီးခဲ့တဲ့ဥစ္စာတွေပြန်စဉ်းစားတယ်လို့လည်းပဲဒီလိုလည်းဥပဒနာဆက်ဖြစ်လာမှာမဟုတ်ဘူးလောလောဆယ်ပြည့်စက်ယူရတယ်ပြည့်စက်ပြည့်စက်ယူရတယ်ပြည့်စုံပါဒီမှာပြည့်လာဥရိယပြညာအဲ့တော့ခုစစ်ပေါ်စေအောင်းစေမှာဆိုရင်အဲ့ဒါပြစ္ဆုတ်ပံတရားပဲပေါင်းတယ်လာတဲ့ယုတ်တောင်းတဲ့သဘောတင်းတဲ့သဘောလှုပ်ရှားတဲ့သဘောဝါယောဓ လွန်ကဲပြီးတော့နေတဲ့ရုပ်ဝါယောဓာခေါင်းဆောင်ပြီးတော့ဖြစ်နေတာပထူလည်းပြန်ပါပါတယ်ဘယ်ထဲကတောင်းနှင်းလှုပ်ရှားတဲ့သဘောထဲမှာအဲမှာကြားနာတဲ့သဘောနူးညံ့တဲ့သဘောနဲ့ပါတာပဲဒီထဲမှာသူလည်းရှိပါတယ်ပူရအေးတဲ့သဘောလည်းဒီထဲရှိတာပဲဒီသောဓာဒါလည်းပါတယ်အဲအဆိုရအထိုင်းနဲ့ဖွဲ့စည်းတဲ့ဓာတ်ဒါလည်းပဲရှိတယ်ပဲအဲမှာဒါမဲ့ဒါမရှိရင်လည်းရုပ်တွေခွာကျဲပြီးတော့လွဲ့ပြင်ပြက်ကုန်မယ်လို့တခုနဲ့တခုနဲ့တွဲပြီးတော့အဆိုရသဘောတွေ အာဘောဓလည်းဒီထဲမှာရှိတာဒါကြီးလေးပါလုံးအကုန်လုံးရှိပါတယ်ဒါပေမဲ့သင်ကြားတာကတော့ပေါင်းတယ်ဆိုတာတောင်းတယ်တော့တင်းတယ်တော့လို့ကြားတယ်တော့သင်ကြားတယ်ဒါဝါယောဓပဲပိန်တဲ့အခါလည်းဒီတိုင်းပဲဝါယောဓပဲအဲဒီဝါယောဓကိုသိရမှတ်တော့ပေါင်းတယ်ပိန်တယ်မှအဲဒီဝါယောဓကလေးကိုသိရဒီဝါယောဓအဖြစ်သေးပဲဒီပြီးတာမဟုတ်ဘူးဒီပြီးထုတ်ပြီးကြောက်ပြီးတာမဟုတ်ဘူးယခုသလို့စေပြည့်နေတယ်တကယ်နောက်ပြီးတော့ နောင်မှဖြစ်မဲ့ဥစ္စာမဟုတ်မဖြစ်သေးတာကိုတွေးပြီးယူရတာမဟုတ်ဘူးတကယ်ကိုဖြစ်ပေါ်နေတယ်ဒီအဲ့ဒါပြစ်ဆုံးပါမယ်။ကွေးတယ်ဆိုရင်လည်းကွေးတဲ့သဘောအဲ့ဒီမှာလည်းတောင်းတင်းလောက်ကြတဲ့သဘောဒါလည်းပြစ်ဆုံးပါ။ကြွတယ်လှမ်းတယ်ဒါလည်းပဲတောင်းတင်းလောက်ကြတဲ့သဘောပြစ်ဆုံးပါမယ်။အကုန်လုံးပြစ်ဆုံးပါမယ်ကိုယ်ထဲမှာတကယ်ရှိနေတယ်ပြရှိရဆိုရင်ရှိတဲ့နေရာကရှိရတယ်ယူဒါလည်းပြစ်ဆုံးပါ။အဲ့ဒါဇာတာရူပပြစ်ဆုံးပါနာ။ မျက်စိကမြင်နေကြတဲ့သတိမှပဲခါကလာမျက်စိရုပ်အသင်းရုပ်အဲဒါသစ္စုပ္ပါမရှိသေးပဲနားရကြားတဲ့ခါမှကြားတယ်မှရင်နာယုအသံယုအဲဒီသစ္စုပ္ပါအဲနာတဲ့ခါမှနှာခေါင်းယုအနာယုသစ္စုပ္ပါမယ်စားတဲ့ခါမှလျှာနဲ့ရရတာယုသစ္စုပ္ပါမယ်တွေ့တိတဲ့အခါမှာသူပြောတာနဲ့ဒီလိုပါပဲတွေ့တာကတော့ကိုယ်နဲ့ထိပြီးရတဲ့ယုံသစ္စုပ္ပါမယ်အဲဒီတော့ ရုပ်တရားတွေဖြစ်ပေါ်တိုင်းဖြစ်ပေါ်တိုင်းမှနာသာရူပပိစုတ်ပါနာသာသာတို့ဖြစ်စေပိစုတ်ပါယုတ်ဤနိဗ္ဗာန်လက္ခဏာဖြစ်ပေါ်ခြင်းလက္ခဏာဤဥရိယောဥရိယမိဥရိယောဖြစ်ခြင်းဥရိယဘယဥရိယဘယဥရိယကဖြစ်ခြင်းဖြစ်ဆိုတာဘာလို့လဲနိဗ္ဗာန်လက္ခဏာဖြစ်ပေါ်လာတဲ့အစာပိုင်းရှင်းဥစ္စာဖြစ်ပေါ်လာတာပဲတဲ့ဖောင်းနေမှတကဖောင်းစာတွေပေါ်တယ်ဖောင်းဆုံးပေါ်တယ်တဖောင်းမှာအစာဆုံးဖောင်းတက်လာတာနဲ့နောက်ဆုံးရသွားတာနဲ့ဒီနှစ်ခုက အစဆုံးပဲအဲဒါပါဏတိပါဏတိပစ္စုပ္ပါခေါ်တဲ့ဝါယောဓာတခုတည်းတော့မဝါယောဓာတွေအများကြီးပေါ့တောင်းနှင်းလောက်ကြတဲ့ဝါယောဓာတွေအဆက်ဆက်တခါတည်းကောင်းတယ်ဆိုတက်လာတဲ့ဝါယောဓာတွေတောင်းချင်းပြီးတက်လာတယ်အများကြီးပေါ့အဲဒါတွေမျိုးလူတွေအစနဲ့အဆုံးနှစ်ခုပြင်ပိုင်းခြားပြီးတာပါဏတိပစ္စုပ္ပါပြင်ပိုင်းခြားပြီးတာတဲ့ပါဏတိအစဉ်ဆက်ပစ္စုပ္ပါပေါ့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 ပေါ်လာတဲ့သဘောနဲ့ကြောက်သွားတဲ့သဘောနဲ့အခုပိုင်းခြားပြီးဥရဝရတယ်။အဲဒီပေါ်လာတဲ့သဘောကသာနိဗ္ဗာန်လက္ခဏာပဲ။အဲဒီတပေါင်းတွင်းမှာကအများကြီးရှိတဲ့ရေးရေးနဲ့ပေါ်နေတာတွေနိဗ္ဗာန်လက္ခဏာတွေအများကြီးရှိပါတယ်။ကိုယ်ရယ်ကိုယ်ရယ်မှတဲ့ခါလဲဒီလိုပဲဗရမအစမှာတော့ကိုယ်စားကနေဒီကိုယ်ဆုံးမှာတစ်သက်တည်းတကွေးပဲကွေးတာစပေါ်လာတာဒီနေ့ဆုံးသွားတာပြည့်ဒီလောက်ပဲလဲကောင်အပြတ်ပြတ်တွေမသိသေးဘူး။ညာရင်လာတဲ့အခါဘင်္ဂညာကြီးရောက်ပြီဆိုတော့ကိုယ်ရယ်ကိုယ်ရယ်ဆိုရင်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 အစိတ်စိတ်အပိုင်းပိုင်းနဲ့ဒီနဲ့ပြက်ပြက်သွားတာတွေသိနေလို့ရှိရင်လားခဏပစ္စုပန်ခေါ်တယ်။ဉာဏ်ရင်လာတာဒီခဏပစ္စုပန်နဲ့လည်းပြီးပါဇာတာရူပံပစ္စုပန်နံဇာတံဖြစ်စေသောယူမာယုတ်တိပစ္စုပန်နံပစ္စုပန်မိသာသာတို့ဖြစ်စေပစ္စုပန်ယောဤနိဗ္ဗာန်လက္ခဏာအစဖြစ်ပေါ်ခြင်းလက္ခဏာသည်ဥရေရောဥရေယနိဥရေယဥရိယဇာလည်းဖြစ်တယ်ဆိုတဲ့အဓိပ္ပာယ်ရှိပါတယ်ဥရိယဖြစ်တက်လာတယ် မရှိရတာနေပြီးရှိပြီးပေါ်လာတယ်လို့ဆိုတယ်ဝိပရိနာမလက္ခဏာပြောင်းလဲဖောက်ပြန်ရင်ဂုံရင်းပြည့်ခြင်းသဘောဒီဝရောဝရမီဝရဆိုတာဂုံတယ်ပြောက်တယ်ပြက်တယ်လို့အဲဘောင်းတဲ့သဘောလေးဘုံဆုံးသွားကြောက်သွားတရေရေနဲ့ကြောက်ကြောက်သွားတယ်ပါလေဝေးတဲ့သဘောလေးရွေ့လည်းကြောက်တယ်ရွေ့လည်းကြောက်တယ်ကြောက်ကြောက်သွားဝိပရိနာမလက္ခဏာဂုံဂုံသာကြောက်ကြောက်သွားတယ်အခုရွတ်တဲ့အပံလေးတွေနားထဲမှာကြားပြီးတော့ကြောက်သွားတာမျိုးပေါ့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 ရှုမြင်သောသဘောသည်ဉာဏဝိပဿနာဉာဏ်မြည်အနုပဿနာပေါ်လာတာလေးကြောက်သွားတာလေးတွေကိုရှုမြင်ပြီးသိသွားတာလေးရှိသေးတယ်အဲ့ဒါဉာဏ်ပဲဒါဥရိယပြဉာဏ်ပဲဒါကရုပ်ကိုရှုရမှာဥရိယပြဉာဏ်ဖြစ်ဖို့သောတုဝေဒနာရှုတဲ့ခါကာလလည်းပဲဒီတိုင်းမှာပဲဇာတာဝေဒနာပစ္စုပန်နာဇာတာဝေဒနာဖြစ်စေသောဝေဒနာသည်ပစ္စုပန်နာပစ္စုပန်မည်သာသာတော်ပစ္စုပန်ဝေဒနာဤဥပ္ပယနိဗ္ဗာတိလက္ခဏာ အစဖြစ်ပေါ်ခြင်းလက္ခဏာသည်ဥရိယဥရိယာမည်ဒီဝိနာမလက္ခဏာပြောင်းလဲဖောက်ပြန်ခြင်းကိုငင်းပြည့်ခြင်းလက္ခဏာသည်ဝရောဝရမည်အနုပါဒနာဖြစ်သည်ပြည့်သည်ပေါ်သည်ပြောက်သည်ဟုသူမြင်သောအတိဒီညာနာညာမည်ဝေဒနာလေးညောင်းနေညောင်းနေမကြတာပါလေတို့ရည် တရားထုတ်တယ်ညောင်းညောင်းတာပူဇာတွေကပေါ်လာညလာတွေမှားတယ်ညောင်းနေညောင်းနေပူတယ်ပူတယ်နားတယ်နားတယ်မှတ်ဓမ္မသမဂ္ဂကတော့ညောင်းတာတော့ကြာမှပဲဒီတညောင်းကြောက်သွားတယ်ညောင်းစပြီးတယ်ညောင်းဆုပ်ပြီးတယ်အလဲကောင်မာရအပိုင်းပိုင်းတော့ပြမတင်သေးဘူးဘုရားလည်းဒီတိုင်းပဲနာလည်းဒီတိုင်းပဲစနေဆုံးတော့ကြာမှကြောက်တယ်လို့ဒီလိုသိတာပဲ အဲ့ဒါသာဏတိပစ္စုပန်ရဲ့ဥရိယဝေယအဖြစ်ပြကိုသိတာဒါလည်းဥရိယပြညာမှာပဲညာရင်လာပြီဆိုတော့အဲ့မှာမှားမှားရင်မှားရင်ဓမ္မတကာဓမ္မတကာပြောင်းတယ်ညောင်းတယ်ဆိုတော့ညောင်းပြောက်တာညောင်းတယ်ဆိုတော့ညောင်းပြောက်တာကူတယ်ဆိုတော့ကူပြောက်တာနာတယ်ဆိုတော့နာပြောက်နာတယ်ဆိုတော့နာပြောက်နာကြတယ်မကောင်းနေတဲ့ခန္ဓာလေးဒုက္ခဝေဒနာတွေညာမှားရသိကောင်းတာအဲနေမကောင်းဆိုင်နေတာဖြစ်တဲ့ခါတွေညာ အမှတ်တတိညာကစောစောကလေးလာထားလို့ရှိရင်ပေါ့လေဆိုင်ပြီးတော့မှလည်းလို့ရှိရင်ဒီမကောင်းထိုင်နေတာဖြစ်တယ်မခံရတဲ့ဝေဒနာလေးတွေကဝေဒနာကရွရပဲနဲ့ဒီနာကရွရပဲနဲ့မခံရတဲ့သဘောလေးပေါ်ပြီးကြောက်ပေါ်ပြီးကြောက်ပေါ်ပြီးကြောက်ဒါလေးတွေစနဲ့အဆုံးနဲ့စနဲ့အဆုံးနဲ့စနဲ့အဆုံးနဲ့အပိုင်းပိုင်းလေးတပိုင်းစီတပိုင်းစီပိုင်းချပြီးတော့ဒီအမှန်ကောင်းတယ်အဲဒီလိုသိရင်သိရင်ဝေဒနာတွေအပြောက်သွားတာလေယောဂဝေဒနာတွေပျောက်သွားဒီနည်းနဲ့ပျောက်တာဒီဥရိယဗျာညာနဲ့ ဝိရိယပြညာထဲမှာပฏิတံမှုစဉ်ပါတယ်ဓမ္မဝိဇ္ဇာတံမှုစဉ်ပါတယ်ဝိရိယတံမှုစဉ်ပါတယ်ပိဋိတံမှုစဉ်ပါတယ်ပိဋိဆိုနှစ်သိမ့်အားရမှုပဲနာကောင်းတယ်ပါရိတံမှုစဉ်ပါတယ်သမာရိတံမှုစဉ်ပါတယ်ဥပ္ပခတံမှုစဉ်ပါတယ်အဲဒီဘုဇင်ခုနှစ်ပါးတရားတွေကပါလာတော့ဘုဇင်ခုနှစ်ပါးတရားတွေအသွမ်းအာနုဘောကြောင့်ယောဂဝေဒနာတွေကြောက်တယ်အာဩဇေယျတို့သိကုလို့မရနိုင်တဲ့ယောဂတွေတော့ကြောက်ယုံကြတော့တယ်မကောင်းဘူးဒါပေမဲ့ယောဂကလည်းကြာကြောက်နေတော့ယုံမှမှာပဲမှားရမှာပဲကွာ တရကြီးတွေယောဂတွေကိုပြောက်ပါတယ်အမနာကြပါတယ်သူကအစဉ်အစဉ်သင်သွားရင်လိမ့်နေကြတယ်ယောဂဝိဒနာပြောက်အဲ့တော့မှတ်တိုင်းမှတ်တိုင်းမှတ်ရတဲ့ဝေဒနာလေးကောင်းတဲ့ဝေဒနာဖြစ်ဆိုးတဲ့ဝေဒနာများသားချင်းတော့ဆိုးတဲ့ဝေဒနာတွေမှတ်ရတယ်ကောင်းတဲ့ဝေဒနာကြတော့ကောင်းတဲ့ဝေဒနာလည်းပဲသင်ကြကြကဖြစ်ခဲတာဖြစ်ပြန်တော့လေตายရနေတာတွေတကယ်မမှန်နိုင်ဘူးအဲ့ဒီကြတော့မကောင်းတဲ့ဝေဒနာတွေကြတော့ ဒါရီရတဲ့သင်ကြားတဲ့သင်ကြားတော့မှတ်ရပါတယ်ဒီမှာညောင်းတာပူတာနာတာကျင်တာကြိုက်ခဲတာမောတာပန်းတာအဲမခံတာကအနေတိုင်းခဲတာအဲဒီသဘောတွေဒီလိုကောင်းတိုင်းသာရှိတဲ့ပုဂ္ဂိုလ်ယောဂဝရဏရှိတဲ့ပုဂ္ဂိုလ်ဒါတွေခဏခဏမှတ်နေရတာပဲအဲခဏကောင်းပါလေလားပါတိုင်းပါလေနဲ့ကြောက်ကြောက်သွားတယ်သက်တာပါလေဒီလိုနေတာရှိတယ်ယောဂဝရဏလုံးလုံးမကြောက်တော့မှအဲဒီဖြစ်တဲ့ကလေးတွေသိနေတာကစိတ်နေရကြတယ်နာကြတယ်အဲလိုမှတ်တယ်အဲ့ဒါဝေဒနာကြီးအဖြစ် ဝေဒနာရဲ့အပြည့်ကိုသိနေတာဝိရိယဗျာညာသောတုပညာကြီးအပြည့်ပြည့်မှတ်သားတဲ့သဘောပညာဒါကဝေဒနာတော့မသိကြဘူးပညာဒါနဲ့ဒီစုံတစ်ခုကိုစူးစိုက်လိုက်နှလုံးသွင်းတဲ့အခါတွေအဲဒီဒုက္ခတွေမှာမှတ်သားတဲ့ဘောတွေရှိတယ်အဲလူကြီးဖြစ်တဲ့ပုဂ္ဂိုလ်ကနေပြီးဒီစုံတရားကိုမှားကြတာတွေနားထောင်နေတဲ့အခါမှာမှတ်ရတယ်ဘာပြောတယ်ဘာကို ဘာကိုညွှန်ကြားတာပဲဘာကိုရည်ရွယ်တာလဲဆိုတာမှတ်ရတယ်အဲဒီလိုမှတ်သားတဲ့ဘောပညာလေးအစနဲ့အဆုံးပြည့်ပြည့်လေးကသင်ရတယ်လို့လည်းပညာပြီးတော့သင်္ခါရခေါ်တဲ့ဖတ်တာတို့စေရနာတို့မနတိကာရတို့အဲဒီသဘောတွေဒါကတော့ဗာဒါကတော့သင်ကြားတော့ဆိုကိုယ်ရယ်ဆနဲ့ထိုင်နေထားတယ်အဲဒီလိုပြုလုပ်တဲ့အခါတွေမှာကိုယ်မယ်ဆမယ်ထိုင်မယ်ထားမယ်သွားမယ်လာမယ်ကြံစည်တာတွေဟာလည်းသင်္ခါရခန္ဓာတွေပဲအဲဒီမှာကိုယ်လိုက်ဆလိုက် ထိုင်လိုက်ထားလိုက်သွားလိုက်လာလိုက်ခိုင်းနေတယ်လို့ပဲသူကသင်္ခါရကပြုတ်လုပ်တဲ့သဘောသူကလုပ်နေတာအဲ့ဒါလေးပေါ်တိုင်းပေါ်တိုင်းမှားရတယ်အဲ့ဒါလည်းသင်ကြားပါတယ်ဖြစ်ပြီးပြတ်သွားတာပဲအပိုင်းတိုင်းနဲ့ပြီးတော့စိတ်ကူးစဉ်းစားကြံစည်မှုတွေစိတ်ကူးတဲ့စိတ်ကူးတဲ့စိတ်ကူးပြတိုင်းပြတိုင်းမှာစိတ်ကူးလေးတွေအသေးသေးပဲမှတ်သင်ကြားပါတယ်အဲ့ဒီလိုပြစ္ဆေပြစ္ဆေပြစ္ဆုတ်ပါဖြစ်တဲ့ရုပ်ဝေဒနာပညာသင်္ခါရဝိညာဉ်ဆိုတဲ့ခန္ဓာ၅ပါးတရားဤအစပေါ်လာတဲ့ဖြစ်မှုသုံးဆောင်သွားတဲ့ပြည့်မှု စနဲ့အဆုံးနဲ့အပိုင်းအပိုင်းအပိုင်းပိုင်းနဲ့တခါလဲအပြပြအပြပြနဲ့ခင်လို့ရှိတယ်။ဥရိယရိယညာမယ်။ဒီဥရိယရိယညာဘယ်လောက်အားထုတ်ရင်ဖြစ်နိုင်တယ်လဲဆိုလို့ရှိရင်ဆရာသမားတွေညွှန်ကြားတဲ့အတိုင်းအားထုတ်ရင်မင်းကခုနှစ်ရက်အတွင်းတော့ဖြစ်တာလားများပါတယ်။ဒါပေမဲ့တချို့ကဆရာသမားတွေပြောတဲ့တိုင်းကအားမထုတ်ဘူးကြော့နာလည်းရှိတယ်စဉ်းစားနေတာလည်းရှိတယ်အဲ့ဒါတွေအချိန်ချင်းသိကုန်တယ်။အဲဆရာတွေပြောတဲ့အတိုင်းဆရာတွေကတပိနာတွေလို့ပြောတာပဲ။ တို့ကနားမလည်သေးဘူးဆိုရင်နေထားပြီးတော့မာမာနာချပြီးတော့ပြောတဲ့အတိုင်းသူရင်မတိုင်းလိုက်နာပြီးအားထုတ်လို့ရှိရင်ဒီခုနှစ်ရဲ့အတွင်းကတော့ဖြစ်တတ်ပါတယ်အဲဒါပါရမီကနည်းနည်းနှုတ်နေလို့လုံနေလို့မဖြစ်တဲ့ပုဂ္ဂိုလ်လည်းနည်းနည်းပါးပါးတော့ရှိမှာပေါ့လေများသောအားဖြင့်တော့သူကဖြစ်ပါတယ်ဒီမှာခုနှစ်အတွင်းဖြစ်တတ်တဲ့ဥစ္စာ ဒါစဉ်းစားဆင်ခြင်နေတဲ့ပုဂ္ဂိုလ်တွေကတော့သူ9ရက်လည်းမဖြစ်ပါဘူး10ရက်လည်းမဖြစ်15ရက်လည်းမဖြစ်သူတစ်လလည်းမဖြစ်ပါဘူးတစ်လသုံးလလည်းမဖြစ်ပါဘူးဖြစ်ပါဘူးဒီလိုပုဂ္ဂိုလ်လည်းရှိတာနည်းတော့နည်းတယ်ဒီလိုပုဂ္ဂိုလ်ကတော့စဉ်းစားဆင်ခြင်တဲ့ပုဂ္ဂိုလ်သူလည်းရောရောတိရတော်လေးအားထုတ်နေတော့အဲ့ဒီတော့ဝိရိယပြညာကိုမရောက်တဲ့ပုဂ္ဂိုလ်လည်းရှိတယ်ကွာသွန်စားသာတဲ့အားထုတ်မှာနာယိရံပိရိလမာရဘာနာယိရံအဘိနဓမ္မသာ နိဗ္ဗာန်အဓိကတဗံသဗ္ဗဒုက္ခဗမောစနံမြတ်စွာဘုရားဟောတာသဗ္ဗဒုက္ခဗမောစနံအလုံးစုံသောဆင်းရဲတို့ကိုဖြေရာဆွံ့လို့ရာဖြစ်သောဤကနိဗ္ဗာန်ဒီနိဗ္ဗာန်ကိုသီတိလအာရဘာရော့ရော့လေးအားထုတ်၍နအဓိကတဗံမတိအမရောက်အမရောက်နိုင်လုံးစုံဆင်းရဲ စွန့်ရာဖြစ်တဲ့နိဗ္ဗာန်တဲ့သေးသေးကိုယ်ကိုယ်မဟုတ်ဘူးလောကမှာစားတောင်းနေတိုင်းရေလုံကားတောင်မှပေါ်တော်တော်လုပ်လို့ရှိရင်လည်းစားရေးတောင်းရေးမပြည့်စုံတတ်ဘူးကျိုးကျိုးစားစားလုပ်ရတယ်ကျိုးစားလုပ်မှဒီနေ့စားဒီနေ့စားစားဖို့တောက်ဖို့ရရတယ်တော်တယ်မှာလုပ်တဲ့လယ်သမားတွေဘာတွေဆိုလို့ရှိရင်ချွေးတူကြီးကြအောင်နာလို့ရတာပဲရေတူးနေတဲ့ပုံကိုယ်လေးနာလို့ရတယ် အဲသူတို့အထေရဒီမှာကြီးထမ်းတဲ့ပုဂ္ဂိုလ်တွေဆမ်းမြင်ဝတ်ရတာမှာပဲလာပါဦးသိကြမှာပါကြောက်ကြတယ်တော်တော်ကောင်းတယ်သူကတော်တော်အားထုတ်ရတာပါပဲတက်တက်တာတာမဟုတ်ဘူးကိုကတ်လုံးမပြည့်ဘူးလောက်ရတယ်နဲ့စေယုံတွေပါတယ်မှာလည်းအလေးပင်တွေကိုမရထမ်းရတယ်ဟောတယ်လည်းပဲအားထုတ်ရတာပါပဲဘုံရင်ကုညဌာနတွေအလုံးသမားတွေနဲ့ဒီလိုအားထုတ်ပြီးလုပ်ရတာဘောဝသာသာတွေလို့လို့ပြတာမဟုတ်ဘူးအခုက အဲဒီလိုတနည်းစာလေးအတွက်မဟုတ်ဘူးတသံတရားလုံးတွေ့သွားမဲ့ဆင်းရဲတွေအကုန်လုံးငြိမ်းပြနိုင်တဲ့လုပ်ငန်းကြီးတဲ့ဒီနေ့ပါသေးသေးကိုယ်ကိုမူသဘာဒုက္ခဗမောစနာအလုံးစုံသောဆင်းရဲတွေကိုဒီရာဆွန့်လို့ရာဖြစ်တဲ့နိဗ္ဗာန်တရားတဲ့သေးသေးကိုယ်ကိုမဟုတ်အဲဒါတော့ကြီးကျယ်တဲ့ဆင်းရဲတွေဘုရားများအကုန်ငြိမ်းပြနိုင်တဲ့နိဗ္ဗာန်ကိုသီတိလာအာရဘာရော့ရော့လေးအားထုတ်လို့ကတော့အနာအဓိကဓမ္မမရောက်နိုင်မသိနိုင်ပါဘူး နိုင်ယံအပိဏဓမ္မသာအပိဏဓမ္မသာအနည်းငယ်သောအာသွမ်းမြဖြင့်နာအဓိကန္တာဣဒံဤနိဗ္ဗာန်ကိုနာအဓိကဓမ္မမရအမရနိုင်မရောက်ပါမရောက်နိုင်မသိနိုင်အပိဏအနည်းငယ်သောအာသွမ်းလေးလုံးလဝိရိယလေးမထုတ်ဘဲနဲ့တက်တက်တာတာလေးရော့တော်တော်လေးခိုးပြီးတော့အားထုတ်နေတယ်ကတော့ဒီနေ့ပါမရောက်နိုင်ဘူးတဲ့တင်းတင်းကျင်းကျင်းကြီးဒါလေအသွမ်းပြေ ကိုယ်ကညာရှိတယ်ညာအသွမ်းပြီးအကုန်အကုန်စွန့်ပြီးတကလားအထုံးမှာရောက်တာဒါကြောင့်ဆရာသမားတွေပြောတဲ့အတိုင်းရှင်းရှင်းလင်းလင်းအထုပ်ရတယ်ဘာမှစဉ်းစားမင်းပြောတဲ့အတိုင်းဖောင်းနေပင်မှဆိုဖောင်းနေပင်နေပဲမှဒီလားဟုတ်မှမဖို့အောင်လားဘယ်လိုကကိုကောင်းမှာပါလိမ့်ဘာသာတွေနဲ့အညွှန်းညှောက်တွေတဲ့မနေနဲ့သူကအဲသူတိုင်းမှဖောင်းနေပင်နေထိုင်နေရှိတယ်အဲ တခုပြီးတခုဇက်တိုက်တာမှန်းနေမှန်းနေလို့ရှိရင်အဲ့ဒါ9ရက်အတွင်းကတော့ခုပြောတဲ့ဥရိယဗျာညာပြင်ပါပဲဥရိယဗျာညာပြင်မနာကောင်းပါလေအယောင်နေနေလည်းပေါ်တယ်ဒီဒီပါတာကြီးပေါ်တယ်ဝမ်းမြောက်ဝမ်းသာမှုတွေကိုယ်စိတ်တွေတက်ကြွမှုတွေအမှန်တရားထိုင်တော့ကောင်းမှုတွေအမှတ်တတိတွေအမှန်တရားနဲ့တတိတွေမမှမိတာကိုမရှိဘူးမသိတာကိုမရှိဘူးသုဒ္ဓဆင်ញနိုင်မယ်ဆိုရင်ယုံနာတရားအိသရုက္ခနာတရားတွေညာရှင်းရှင်းနေတာပဲတရားများဟောရရလို့ရှင်သိကောင်းနိုင်မယ်တော့အောင်းမေတယ်ဆိုတော့ဟောလို့တော့တဲမဖြစ်ဘူးသူကသူ့ညာနဲ့သဘောပေါက်တယ် အဲ့ဒါမနာကောင်းပါလေဒီဝိရိယပြညာမောတာပြသိကောင်းအဲ့ဒီရောက်သွားပြီဆိုလို့ရှိရင်လည်းဒီယောဂီကနိဗ္ဗာန်ရောက်ဖို့သေချာပြီသိဆက်ပြီးအားထုတ်သွားလို့ရှိရင်မကြောက်နိဗ္ဗာန်ရောက်တော့မှဆက်အားမထုတ်လို့ရနာနေရင်တော့အဲ့ဒါတော့မတတ်နိုင်ဘူးပေါ့လေဆိုတော့လည်းများသောအားဖြင့်ဒီညာကောင်းရောက်တဲ့ပုဂ္ဂိုလ်ကလည်းဆက်အားထုတ်တယ်အကြောင်းမညို့လို့ယခုဆက်အားမထုတ်နိုင်လဲနောက်ဒီနေ့ဒီချိန်မှသူအားထုတ်ဖြစ်တာပါပဲဝိရိယပြညာကောင်းရောက်သွားလို့ရှိရင်သိနေကြတယ်အဲ့ဒါကြောင့်ညာလေးတော့ ကြောင်အားထုတ်ကြနာကောင်းပါလေခုလိုနေရာရအားရတဲ့အခါတချို့ကလည်း9ရက်လောက်တချို့ကလည်း10ရက်လောက်တချို့ကလည်းပဲအဲ15ရက်လောက်ဒီလိုလားအားထုတ်ကြတယ်ဒါပါရမီထူးတဲ့ပုဂ္ဂိုလ်တွေတော့ဒီရဲ့အတွက်မှာညာစဉ်အပြည့်စုံရတော့တဲ့ပုဂ္ဂိုလ်တွေပဲတဝုတ္တမီတော့ရှိတာပေါ့နည်းပါလေတဝုတ္တမီဆိုတဝုတ္တလေးလေးပါဒီတရားမှတရားနေရာမှတရားတော့ရှိတာနည်းပါလေဒါပြည့်ပြည့်သွားတဲ့ပုဂ္ဂိုလ်တွေရှိတော့ရှိပါတယ်မပြည့်သေးတဲ့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 မယူကောင်းဘူးလို့တော့မဟုတ်ပါဘူးဒါပေမဲ့အဲ့ဒီလိုဆိုယုံနေတာဖြစ်ပြက်ကမတင်ဘူးတကယ်ဖြစ်ပေါ်လာတဲ့တရားလေးတွေသိမှသုံးတော်တာလေးတွေသိမှဘုမာကိုယ်လည်းဝေဒနာနားနေတာပေါ်တယ်ဆိုတော့အဲ့ဒါလေးကိုနာတာနာတယ်မှလိုက်ရင်နာတာလေးပေါ်ပြီးကြောက်နာတာလေးတကယ်ဖြစ်ဖြစ်ဖြစ်တဲ့ဇုံနေလို့ရှိရင်လည်းပဲနာတာလေးပေါ်လိုက်ကြောက်လိုက်နာတာလေးပေါ်လိုက်ကြောက်လိုက်ဒီပိုင်းဒီပိုင်းနေထင်သွားလို့ရှိရင်တော့ဒါသဘာဝကြမှာပါပဲဒီလိုမဟုတ်ဘဲနဲ့ကိုကဖြစ်ဖြစ်ဆိုယုံနေတာတော့ အဲဒီပြည့်ပြည့်ကိုသိတာမဟုတ်ပါဘူးဒီလိုသိတာမဟုတ်ဘူးသူကအဲသိရင်ကျွင်းနဲ့ပေါ်လာတဲ့သဘောလေးပေါ်ပြီးပြောက်ပေါ်ပြီးပြောက်ပြီးသိရတယ်အဲဒီလိုသိလို့ရှိရင်ဒါဥရိယဘေယညာနဲ့ဥရိယဘေယညာဥရိယဘေယအပြည့်ပြည့်ကိုသိတဲ့ညာအဲဒီပြည့်ပြည့်သိတဲ့ညာရောက်လို့ရှိရင်သိနေရကြတယ်အဲဒီတော့ပြည့်ပြည့်ကိုသိရဲ့ ရူပခန္ဓာသာဥရိယံပတ္တနာဂတိလက္ခဏာနေပတ္တိဝေယံပတ္တနာဂတိလက္ခဏာနေပတ္တိစသည်ဖြင့်ပိဋကမိရဏကဝေဘာနေပြတာလေအဲ့ဒါဘုဒ္ဓတာပြင်နိုင်နေခေါ်ရအောင်အဲလူရင်းကတော့ဖြစ်ဖြစ်ပေါ်လာတဲ့သဘောကြောက်တာတဲ့သဘောလေးပြီးနေတာဒါရင်လူရင်းပါပဲဒါရင်လည်းဒီပိဋကမိရဏကဝေဘာနာတယ်ရုပ်အဖြစ်ဆိုပြီးတော့ရှိရဲ့လက္ခဏာပေါင်းဘယ်လောက်ရှိတယ်လဲရုပ်အပြည့်ကိုသိလို့ချင်းလက္ခဏာပေါင်းဘယ်လောက်ရှိတယ်လဲ ရုပ်ရည်ဖြစ်ပြီးလို့ရှိရင် လက္ခဏာ၅ခုသိတယ်အပြည့်ပြီးလို့ရှိရင်လက္ခဏာ၅ခုသိတယ်ပြည့်ပြည့်နှစ်ပါးလုံးဆိုရင်တော့လက္ခဏာ30ကိုသိပြီတဲ့ဒီဘက်ခန္ဓာနဲ့စသည်တို့သူဝေဒနာခန္ဓာရပြည့်ပြီးရင်လည်း၅ပါးပြည့်ပြီးရင်လည်း၅ပါးပြည့်ပြည့်နှစ်ပါးလုံးသိရင်10ပါးသင်္ခါခန္ဓာ10ပါးသင်္ခါရခန္ဓာက10ပါးဝိညာဉ်ခန္ဓာရဖြစ်ကိုသိရင်5ပါးပြည့်ကိုသိရင်5ပါးပြည့်ပြည့်နှစ်ပါးလုံးသိရင်10ပါးဆိုတော့အားလုံးခန္ဓာ၅ပါးမှာ10ပါးစီ10ပါးစီဆိုတော့90ပေါ့ ဥရိယဝေယလက္ခဏာ90ကိုသိတယ်တဲ့ဥရိယဗျာညာရောက်တဲ့ပုဂ္ဂိုလ်ကဒီလက္ခဏာ90ကိုသိတယ်ဒီကနားနဲ့မှလည်းတွေ့သိတာတော့မဟုတ်ပါဘူးမရင်မရင်နဲ့ပေါ်လာလိုက်ကြောက်သွားလိုက်ဒါလည်းသိနေတာပါပဲအဲ့ဒါလည်းသိနေုံနဲ့အကြောင်းလက္ခဏာတွေရောစပ်ပြီးတော့အကြောင်းလက္ခဏာတွေ၄ပါးရောထည့်ပြီးတော့ဉာဏ်တေချာနဲ့တွေ့ပြီးတော့ဝေဘာထားတာကိုဒါဒေသနာနည်းပဲအဲယောဂီပုဂ္ဂိုလ်တွေတရားထုတ်ကိုရတော့မဟုတ်ပါဘူး ဒါပေမဲ့လို့ဘုသူတ္တဘယ်လောက်လဲကြားဘူးထားအောင်မှာအဲဒီတော့အရင်မကြားဘူးလို့ရှိရင်ဘုသူတ္တတက်တက်လေးလာနေတဲ့ပုဂ္ဂိုလ်တွေကသူတို့ဟာမဟုတ်တယ်လို့ထင်တာရေးကြည့်တာကလည်းအဲ့ဒါကရေးကြည့်တာမဟုတ်တကယ်ဖြစ်ပြနေတဲ့တရားတွေဖြစ်လိုက်ဖြစ်လိုက်ဖြစ်လိုက်ဖြစ်လိုက်ဒါတွေ့နေဖို့ရေးကြည့်အဲ့ဒါတွေသိတွေ့ရင်မှနေစာတွေပါထင်တယ်။နောက်ရမယ်မှာအဲခန္ဓာ၅ပါးမှာအကြောင်းလက္ခဏာက၄ပါးရှိပြီ ဖြစ်ခြင်းလက္ခဏာကတစ်ပါးနဲ့ဆိုရင်၅ပါးရှိပြီဖြစ်ခြင်းလက္ခဏာကတစ်ပါးနဲ့လည်း၅ပါးရှိပြီအဲ့ဒါလေးတွေကိုနားလည်ရအောင်လည်းဒီမှာခန္ဓာ၅ပါးအကြောင်းလက္ခဏာ၄ပါးအဲ့ဒီအကြောင်းလက္ခဏာ၄ပါးမှလည်းပဲ၃ပါးကတော့အကုန်လုံးခန္ဓာ၅ပါးနဲ့ဆိုင်တယ်နောက်ကတစ်ပါးတစ်ပါးကတော့သူကအဲသူကတစ်မျိုးစီဖြစ်နေတယ်လားဒါလေးမှတ်ရအောင်လားဝိဇာတနာကဤသုံးတံယုံနာခန္ဓာဖြစ်ကြောင်းဒီဆိုင်ဆိုရမယ်ဒါတွေသိမတတ်ပါဘူး အဝိဇ္ဇာတဏှာကံဒီသုံးဓမ္မယုံနံခန္ဓာဖြစ်ကြောင်းဤယုံနံခန္ဓာဖြစ်ကြောင်းဤ န္ဓာနာခန္ဓာတွေအကုန်လုံးရဲ့ဖြစ်ကြောင်းသုံးပါးရှိတယ်အဝိဇ္ဇာကတခုတဏှာကတခုသံဃာတခုအဝိဇ္ဇာတဏှာကဤသုံးနာရုပ်ခန္ဓာနာခန္ဓာဖြစ်ကြောင်းမယ်ရုပ်ခန္ဓာရဲ့ဖြစ်ကြောင်းလဲသုံးပါးနာခန္ဓာတွေကတော့ဝေဒနာခန္ဓာရဲ့ဖြစ်ကြောင်းလဲသုံးပါး၊ဉာဏ်ခန္ဓာရဲ့ဖြစ်ကြောင်းလဲသုံးပါး၊သင်္ခါရခန္ဓာရဲ့သင်္ခါရခန္ဓာရဲ့ဖြစ်ကြောင်းလဲသုံးပါး၊ဝိညာဉ်ရဲ့ခန္ဓာရဲ့ဖြစ်ကြောင်းလဲသုံးပါးဒီသုံးပါးကတော့အကုန်လုံး ခန္ဓာ၅ပါးလုံးနဲ့ဆိုင်တဲ့အကြောင်း၃ပါးလို့သာမှတ်ထားရမယ်။အောက်ကြတာဝေဘာကြတယ်။အာဟာရမှာယုတ်ခန္ဓာသူသာဖြစ်ကြောင်းဒီအာဟာရဆိုတာကတော့ယုတ်ခန္ဓာသူတစ်ခုတည်းဖြစ်ကြောင်းပဲ။ဝေဒနာပညာသင်္ခါရဝိညာဉ်နာခန္ဓာတွေကြောင်းမဟုတ်ဘူးတဲ့။ဒါလို့ဆိုလို့လည်းအကိုင်းသွားမယ်အာဟာရမှာယုတ်ခန္ဓာသူသာဖြစ်ကြောင်းဒီ စားတဲ့စာဟာရရုပ်ဝေဒနာပညာသင်္ခါရဝိညာဉ်ခန္ဓာ၅ပါးတဲ့ကဘသူရဲ့အကြောင်းတော့ရုပ်ခန္ဓာသူတစ်ပါးရဲ့အကြောင်းပဲသူသာဒီကြောင့်ရုပ်ခန္ဓာသူတစ်ပါးရဲ့အကြောင်းပဲ ဒါဒေသနာတိပိဋိနာမိတာမကဟောတဲ့ဒေသနာအရာကိုပြောတာနော်ဒီပြင်ဒီနဲ့ယူလို့ရှိရင်တော့အာဟာရကြောင့်ဝေဒနာဖြစ်တာလည်းမရှိဘူးလို့မဆိုနိုင်ဘူးသူကရှိနိုင်တဲ့အာဟာရကြောင့်သာသောတဲ့စာဟာရတွေမသိတဲ့စာဟာရတွေစပြီးတော့နေမကောင်းထိုင်နေတာဒုက္ခဝေဒနာတွေဖြစ်ပြီးတော့အကြောင်းတွေရှိတာပေါ့သင်ရောတဲ့စာဟာရတွေစပြီးတော့ကိုယ်ရဲ့နေကောင်းထိုင်ကောင်းတွေတော့လည်းရှိတယ်အဲတော့ဝေဒနာလည်းပဲအာဟာရကြောင့်ဖြစ်တယ်လို့သူကဆိုနိုင်တာပဲပညာလည်းပဲဖြစ်တယ်လို့ဆိုနိုင်တယ် သင်္ခါရတွေလည်းဖြစ်တယ်လို့စိတ်တွေလည်းပဲဒီလိုပဲအသာရအကြောင်းပြုပြီးတော့စိတ်တွေအဲပြန်လာနေတဲ့စိတ်တွေဆင်းနိုင်တယ်ဒီကြီးတဲ့စိတ်တွေဆင်းနိုင်ပြီးတော့ဒီနာခန္ဓာတွေနဲ့ဘယ်လုံးမဆိုင်ဘူးလို့တော့မဆိုနိုင်ပါဘူးဒါပဲမဲ့လို့အဲဒီဒေသနာနည်းအရာအချင်းတော့အာဟာရကရုပ်နဲ့ကပိုပြီးစတဲ့ဒါကရုပ်ခန္ဓာကြီးဖြစ်ကြောင်းနေတယ်ဒီမှာဝေဘာထားတယ်ဒီပြင်ခန္ဓာလေးဖြစ်ကြောင်းဖြစ်နေမပြဘူးဒီမှာဒီဒေသနာမှာမပြဘူးဒါရောက်အာရမယုတ်ခန္ဓာသူသာဖြစ်ကြောင်းနေပြီးတော့ယုတ်ခန္ဓာဤဖြစ်ကြောင်းဆိုရင်ဘယ်နှပါးရှိသလဲဆိုရင် ဝိဇာရဏကအာဟာရ၄ပါးဟောယုတ်ခန္ဓာဤကြောင့်၄ပါးဆုံးသွားပြီအဲနာခန္ဓာတွေသွားကြတော့နာယုတ်နှပြစိတ်ခန္ဓာဒုရာဖြစ်ကြောင်းဒီစိတ်ဝိညာဉ်ခန္ဓာကြတော့ဝိညာဉ်ခန္ဓာဤဖြစ်ကြောင်းဟာနာယုတ်နှစ်ပါးပဲနာမရူပပစ္စယဝိညာဏဝိညာဏပစ္စယနာရောနာမရူပဆိုဒေသနာရနေအဲဒီကယူပြီးတော့ဒီကဝေဘာထားပါတယ်အဲစိတ်ခန္ဓာစိတ်ခန္ဓာတစ်ပါးလည်းဖြစ်ကြောင်းပဲတဲ့နာယုတ်ဟာ သိက္ခာနာတစ်ပါးရဲ့ကြောင်းပဲအဲဒီမှာလည်းပဲအဲဒီမှာလည်းပဲဒီနေ့တရားတွေရဲ့ကြောင်းလုံးလုံးမရှိဘူးလို့တော့မစွန်နိုင်ဘူးပေါ့လေဒါပေမဲ့ဒီဒေသနာရမှာတော့အဲဒီတိုင်းပဲဝိညာဉ်နဲ့ခန္ဓာရဲ့ကြောင်းပဲဆိုရမယ်နာယုတ်နှစ်ပါးသိက္ခာနာသုသာဖြစ်ကြောင်းနေ ယုတ်ဆိုတဲ့ဒိဋ္ဌသမုပ္ပါဒ်ထဲကအင်္ဂါတစ်ပါးပဲသူကအဝိဇ္ဇာပစ္စယသင်္ခါရသင်္ခါရပစ္စယဝိညာဏဝိညာဏပစ္စယနာမရူပံဝိညာဉ်ကြောင့်နာယုတ်ဖြစ်တယ်ဆိုတဲ့နာယုတ်နာယုတ်ကြောင့်လည်းဝိညာဉ်ဖြစ်တယ်လို့အဲဒီဒိဋ္ဌသမုပ္ပါဒ်ကဟောထားတယ်အဲဒီဒေသနာရတယ်ဒီဒိဋ္ဌမယမဲကဝိညာဉ်နဲ့ခန္ဓာကြီးဖြစ်ကြောင်းဟာနာနဲ့ယုတ်ပဲနာငါစေတသိက်တရားတွေယုတ်ကတော့ကိုအဲတကူလုံးကယုတ်တယ်ပေါ့ အဲဒီကုလုံးကရုပ်တွေဒီကုလုံးကရုပ်ကိုလည်းမိပြီးစိတ်ဖြစ်တယ်တဲ့ဒါတော့သိနဲ့တွဲပဲဖြစ်တဲ့စေတသိက်တွေဒါတွေကိုလည်းမိပြီးတော့စိတ်ဖြစ်တယ်ဟာတာအာယုံတွေ့လို့လည်းစိတ်ဖြစ်တယ်ဝေဒနာအာယုံခံစားလို့လည်းစိတ်ဖြစ်တယ်ကောင်းတဲ့စိတ်ဆိုးတဲ့စိတ်တွေဖြစ်တယ်လောဘအကြောင်းပြုပြီးတော့လောဘနဲ့တွဲပြီးစိတ်ဖြစ်တယ်ဒေါသအကြောင်းပြုဒေါသနဲ့တွဲစိတ်ဖြစ်တယ်အလောဘအဒေါသနဲ့တွဲပြီးတော့လည်းစိတ်ဖြစ်တယ်ဒီလိုဟာတွေပေါ့လေဒါနံတရားတွေနဲ့ နာတရားတွေနာတရားတွေကြောင့်လည်းသိဖြစ်တယ်ယုတ်တရားကတော့ခန္ဓာရှင်းပါလေယုတ်တရားကတော့သင်ကြားကြီးပဲမြင်တယ်ဆိုလို့ရှိရင်မျက်စိမျက်စိရုပ်ပြီးပြီးတော့မြင်မြင်တဲ့စိတ်ဖြစ်တာပဲအဲဒါမြင်တဲ့ရုပ်အကြောင်းပြုပြီးမျက်စိမြင်မျက်စိရုပ်အကြောင်းပြုပြီးတော့မြင်တဲ့စိတ်ကလေးဖြစ်တယ်စိတ်ခန္ဓာဝိညာဉ်နဲ့ခန္ဓာရဲ့ဒီကြောင်းကမျက်စိရုပ်ပဲတို့သူကြားတယ်ဆိုတာလည်းနားရုပ်ကိုမြင်ပြီးတော့ဖြစ်တယ်နားတယ်ဆိုတာလည်းနှာခေါင်းရုပ်မြင်ပြီးတော့ဖြစ်တယ် တရားသာသိတယ်ဆိုတာလျှာရုပ်ပြီးပြီးတော့ရှင်းတာအဲတွေ့ထိကြည့်ပြီးတယ်ဆိုတာလည်းကိုကကာယပဒါရရုပ်ဆိုကိုကြည့်ရုပ်ကိုပြီးပြီးတော့ရှင်းတယ်ဒီကုသနာကြံနေတယ်ဆိုတာလည်းပဲနှလုံးရုပ်ကိုရုပ်ကိုပြီးပြီးတော့ရှင်းတယ်အဲဒါရုပ်မရှိဘဲနဲ့စိတ်ကတော့မပြင်းနိုင်ဘူးအဲနာဆိုတဲ့တွဲပဲစိတ်တွဲပဲဖြစ်တဲ့စေတသိက်တရားတွေမရှိဘဲနဲ့လည်းစိတ်ဆိုတာမပြင်းနိုင်ဘူးစိတ်တစ်ခုလည်းဖြစ်လို့မရဘူးဒီလိုကမ္မထာနေရပေါ့ပေါ့ကျယ်ကျယ်စမ်းကျယ်ကျယ်ဟောတာတော့ရှိတယ်ပြောတာကြားတာပေါ့လေစိတ်စိတ်တိုင်းထားတယ်လို့ကိုသူကစေတသိက်တွေနဲ့မရောစီနဲ့ ဘယ်သူမှလုပ်လို့ဖြစ်တာမဟုတ်ဘူးဒါဘုရားရဟန္တာတောင်မှစိတ်နဲ့စိတ်စိတ်မရောစိတ်ကူလည်းခွဲထားလို့ဖြစ်တဲ့ဥစ္စာမဟုတ်ဘူးတကားတန်ကြမှမဟောတာဒါပေမဲ့လို့သူဆရာနဲ့သူတွေပြီးတော့သူဒါဒီတရားကသဘောကျတဲ့ပုဂ္ဂိုလ်တွေရှိတာပဲအဟောကြတော့တော်တော်ကောင်းပါလေသူကအဲနာယောက်နှစ်ပြတဲ့မှာစိတ်ရှင်မဲ့စေတသိက်တွေရှိတယ်စေတသိက်မပါဘဲနဲ့စိတ်ဆိုတာမဖြစ်နိုင်ဘူးစိတ်တခုတည်းမဖြစ်နိုင်ဘူးတော့နာကလည်းပါရအောင်မယ်မိညာယုတ်ကလည်းရှိရအောင်မယ် အဲ့ဒီအကြောင်းနှစ်ပါးမိပြီးတော့ဝိညာဉ်နဲ့ခန္ဓာဆိုတာဖြစ်တယ်ဒါကသစ္စောကာရဘုံကိုယူပြီးတော့ပြောတာပေါ့လေသစ္စောကာရဘုံအာယုပဘုံတွေကြတော့အဲ့ဒီကြတော့ရုံမပါပါဘူးနာနာနာနာအကြောင်းသက်သက်စေတေအကြောင်းသက်သက်နဲ့သိခန္ဓာတွေကျင့်တယ်ဒါလိုပါလဲရှိပါတယ်အဲ့ဒီတော့နာယုတ်ဆိုတဲ့နေရာမှာနာသက်သက်ကြောင့်လည်းဖြစ်တယ်နာယုတ်နှစ်ပါးကြောင့်လည်းဖြစ်တယ်ဒီလိုခွဲပြီးယူရမယ် နာမရူပံပုဂ္ဂိုလ်အဲဒါဆရာတွေကဥယျာဉ်ပြုတယ်နာမင်းစာရူပင်းစာနာမရူပင်းစာဒီလိုပြုလုပ်တယ်နာအကြောင်းသက်သက်လည်းရှိတယ်ရုပ်ကြောင်းသက်သက်လည်းရှိတယ်နာယုံနှစ်ပါးစုံကြောင်းလည်းရှိတယ်သူတင်ညာမှာတော့နာအကြောင်းသက်သက်လည်းရှိတယ်နာယုံနှစ်ပါးအကြောင်းတွဲရလည်းရှိတယ်ဆိုတော့ပြောအဲဒါကနာယုံနှစ်ပြားစိတ်ခန္ဓာသူသာရှိကြောင်းဒီဝိညာဉ်နဲ့ခန္ဓာကြီးရှိကြောင်းဆိုလို့ရှိရင်ဝိဇ္ဇာတဏှာကံကဘုရား၃ပါးဒီကနာယုတ်က တပါးပေါင်းလိုက်၄ပါးပေါ့အဲပညာနဲ့ခန္ဓာကြီးဖြစ်ကြောင်း၄ပါးလဲဒါတွေတော့ဆိုရှင်းနိုင်ရမှာပေါ့လားနားလည်ရမယ်ဟုတ်လားခန္ဓာယုတ်ခန္ဓာကြီးဖြစ်ကြောင်းတရားကဘယ်နှပါးတော့ဆို၄ပါးဗာတွေလဲဝိသရဏကံအာဟာရ၄ခုစားတော့တဲ့ဇာရတွေမရှိရင်ရုပ်ဆိုတာမဖြစ်နိုင်ဘူးနေနေနေစားနေလို့မစားလို့ရှိရင်ဒီယုတ်ခန္ဓာကြီးပြေးသွားမပြည့်သွားမယ်ဒါကြောင့်ယုတ်ခန္ဓာကြီးဒီကြောင့်ကဝိဇာရဏကံအာဟာရ၄ခု စိတ်ဝိညာဉ်ခန္ဓာဤဖြစ်ကြောင်းကအဝိဇ္ဇာတနာကံနာယောလေးခုပဲနာနဲ့ယုတ်ကတွဲရင်နာတစ်ခုယုတ်တစ်ခုမဟုတ်ဘူးနာယုတ်တွဲရပဲအဲတော့အကြောင်းအကြောင်းလေးပါပြီးသွားပြီဒါတော့ယုတ်ခန္ဓာပြီးသွားပြီစိတ်ဝိညာဉ်ခန္ဓာပြီးသွားပြီဘယ်နှခန္ဓာကြတော့သုံးခုကြတော့တယ်ဟုတ်လားဝေဒနာခန္ဓာ၊သင်္ညာခန္ဓာ၊သင်္ခါရခန္ဓာ၊စေတသိက်ခန္ဓာသုံးခုကြတယ် အဲဒီစေတသိက်ခန္ဓာ၃ခုရဲ့ဖြစ်ကြောင်းဝိသေသအကြောင်းပေါ့။ဗာမညာအကြောင်းကတော့ဝိသရဏကံပါပြောခဲ့ပြီးဒီသုံးနာယုံနာခန္ဓာဒီကြောင်းဗာမညာအကြောင်းကတော့၃ခုပြီးသွားပြီ။ဝိသေသအကြောင်းကဘာတော့ဆိုလို့ရှိရင်တွင်၃ပါးသာဖြစ်ကြောင်းမှာမှတ်ပါဖတ်တာရီအဲတွင်တဲ့ဝေဒနာပညာသင်္ခါရဝิญญาနဲ့ဝေဒနာသင်္ခါရဝေဒနာပညာသင်္ခါရဆိုတဲ့စေတသိက်ခန္ဓာ၃ပါးဖြစ်ကြောင်းကတော့ဖတ်တာပဲ။အာယုံနဲ့တွေ့လို့ဝေဒနာခံစားတာလေဖတ်တာဖြစ်ပြဝေဒနာပါတည်းရဲ့ရှိတယ်။ အာယုံနဲ့မတွေ့ဘဲနဲ့ခံစားတော့မဖြစ်နိုင်ဘူးလို့တွေ့မှခံစားလို့ဖြစ်တာဟာမိပူရဆိုလို့ရှိရင်အဲဒီအပူနဲ့တွေ့မှပဲသူအကံခက်တဲ့ခံစားမှုဖြစ်တာပဲအပူနဲ့မတွေ့ဘဲနဲ့အကံခက်တဲ့ခံစားမှုမရှိဘူးလို့အဲတွေ့မှဖြစ်တယ်ပညာကလည်းထို့သူပဲဖတ်တာကအာယုံကတွေ့မှမှတ်သလို့ဖြစ်တာမတွေ့ဘဲနဲ့ဖတ်လို့မရဘူးမိမင်းမင်းမင်းဆိုလို့ရှိရင် မမနိုင်ဘူးမင်းမင်းမင်းဆိုရင်ဟောလူတွေများနားလည်တဲ့ဥစ္စာနဲ့ဆိုရင်ဝလာသမင်းလေးကြည့်တဲ့အခါကာလမှာဝေးကြနေပြီးမှုံမှုံလေးနေရလို့ရှိရင်အဲ့ဒါဘာပဲညာပဲလို့တဲတဲကွဲကွဲမသိမသိတော့မမနိုင်မမသားနိုင်အဲ့ဒါမျိုးပါပဲအခုလိုဟောပြောနေတဲ့အခါကာလတွေမှာလည်းဒါတရားအစင်မသိတော့အပန်းကမိတ်မိတ်တော့ရှိတယ်အဲ့ဒါမမနိုင်ဘာပြောမှမဘာမှမပြီးမပြီးသားဘူး အာယုံနဲ့စိတ်နဲ့တွေ့မှမှတ်သားနိုင်တယ်တဲ့မှတ်သားတဲ့ပညာဖြစ်တယ်။နောက်သင်္ခါရခေါ်တဲ့စေတသိက်50ကလည်းဒီတိုင်းပဲသင်္ခါရကလည်းစေတသိက်50ကစေရနာတို့မနတိကာရဝိတဝိစာရလောဘဒေါသမောအလောဘဒေါသမောအစသည်ပေါ်တဲ့နေရာအလုံးဒီကပြောခဲ့ပြီးပါပြီ။အဲဒီတရားတွေကလည်းပဲအာယုံနဲ့တွေ့မှပဲဖြစ်နိုင်တာပဲ။အဲကြောင့်မို့ ရှင်းသုံးပါးသာဖြစ်ကြောင်းဆိုတာဖတ်တာပဲဖတ်တာကြောင့်ဝေဒနာဖြစ်သည်ဖတ်တာကြောင့်ပညာဖြစ်သည်ဖတ်တာကြောင့်သင်္ခါရဖြစ်သည်ရှင်းသုံးပါးပဲဖတ်တာကြောင့်ဒါဆိုတာကရုပ်ဖြစ်ကြောင်းမဟုတ်ဘူးဖတ်တာစိတ်ဝိညာဉ်နဲ့ခန္ဓာဖြစ်ကြောင်းမဟုတ်ဘူးဒါကြောင့်ရှင်းသုံးပါးသာဝေဒနာပညာသင်္ခါရဆိုတဲ့စေတသိက်ခန္ဓာသုံးပါးသာဖြစ်ကြောင်းပဲတဲ့ဖတ်တာကတော့ ကြိုင်ဆိုရမယ်ရှင်းသုံးပါးကစစ်ကြောင်းမှာမှတ်ပါဖတ်တာရီသုသာ စေတသိက်ခန္ဓာ၃ပါးဝိသေသဖြစ်ကြောင်းကတော့ဖတ်တာလေဖတ်တာတစ်ခုတည်းပဲဒီတိုင်းကမယ်အဲဒီတော့ဝေဒနာခန္ဓာပညာခန္ဓာသင်္ခါရခန္ဓာတွေအကြောင်း၄ပါးတွေ့ကြပါဆိုရင်ဝိဇာတနာကံသုံးခုနဲ့ဖတ်တာလားပဲဝေဒနာကြီးဖြစ်ကြောင်းဝိဇာတနာကံဖတ်တာပညာကြီးဖြစ်ကြောင်းဝိဇာတနာကံဖတ်တာသင်္ခါရခန္ဓာကြီးဖြစ်ကြောင်းသင်္ခါရခန္ဓာဆိုတာဖတ်တာစေရနာမနတိကာရဇီဝိတ္တရေဧကဂတ ဝိတဝိสารဒီမောကဝိရိယဝိတိဌာနအဲလောဘဒေါသမောဟအလောဘဒေါသမောဟစသည်တွေပေါ်တဲ့စေတသိက်50အဲ့ဒါလည်းငါလည်းခံတာလေအဲ့ဒီစေတသိက်50ဒီကြောင့်ဟာဘာတော့ဆိုရင်ဝိဇာတနာကံအာသ၄ခုပဲအဲ့တော့ခန္ဓာ၅ပါးမှာအကြောင်း၄ပါး၄ပါးစီအတွက်ပုံတော့ပြီးသွားပြီ ငါးပါးခန္ဓာဖြစ်ကြောင်းမှာလေးပြာစီရှိပြသည်သိတံပြမဲ့ကပြခန္ဓာငါးပါးဖြစ်ကြောင်းဟာလေးခုလေးခုစီပဲပြထားတယ်မလို့ဆိုပါတယ်ဒါလည်းတွေ့ပါတယ်အဲဆိုငါးပါးခန္ဓာဖြစ်ကြောင်းမှာလေးပြာစီရှိပြသည်သိတံပြမဲ့ကပြ အကြောင်းကိုလေးခုလေးခုစီပြတယ်အဲဒီပြရတာဘယ်လိုတော့ဆိုရင်ဒါလေးတွေ့တရမှာပေါ့အဲရူပခန္ဓာဤဖြစ်ကြောင်း၄ပါးတွေ့ပြပါဆိုရင်ဝိဇာတနာကံဟောဒါတော့ခန္ဓာ၅ပါးတဲ့ဘုံလုံးပါဝိဇာတနာကံနောက်တစ်ခုတည်းအထူးတစ်ခုတည်းအာဟာရ၄ခုဝိညာဉ်နဲ့ခန္ဓာဤဖြစ်ကြောင်းဆိုလို့ရှိရင်ဝိဇာတနာကံအကြောင်းထူးတဲ့အကြောင်းတစ်ခုကနာယုံတဲ့၄ခုပဲ သင်္ကေဌာနရှိကြောင်းဆိုလို့ရှိရင်ဝိဇာတနာကံဒီသုံးခုနောက်တစ်ခုကဖသအထုကထည့်လိုက်၄ခုပဲသင်္ခါရခန္ဓာလည်းဒီတိုင်းပဲ၄ခု၄ခုပဲဉာဏ်နဲ့ခန္ဓာလည်းဒီ၄ခုပဲအဲနားလည်ပါပြီဒါတွေ့လို့ရပါပြီအောက်အောက်ကြတော့ဟိုအဖြစ်လက္ခဏာ၅ပါးပြည့်လက္ခဏာ၅ပါးမြင်ပုံနဲ့ပြည့်လဲပါပါတယ်ဒီတိုင်းပါပဲဒီကဒီကကျဉ်းချုပ်နေတယ်ဒီဟာကျဉ်းချုပ်ထားလည်းအောက်မှာလောလောလေးဘာမှမကြိုက်ဘူးလို့ ဖြစ်ပေါ်မှုပါဒီသွင်းကလက္ခဏာ900ဆိုသည်အဲအဖြစ်လက္ခဏာ9ခုကိုမြင်တယ်ဆိုရမှာအကြောင်းလက္ခဏာက၄ခုဖြစ်ပေါ်မှုလေးတစ်ခုထည့်လိုက်ပါနိဗ္ဗာန်လက္ခဏာပတ္တာတော့ပြီနိဗ္ဗာန်လက္ခဏာဖြစ်ခြင်းလက္ခဏာကိုမြင်လို့ရုပ်ရုပ်ဤဖြစ်ခြင်းလက္ခဏာရုပ်ဤဖြစ်ပေါ်စာလေးပေါ့လေဖောင်းတယ်ဖောင်းတယ်လာတဲ့သဘောလေးပိန်တယ်ပိန်ကြတာတဲ့သဘောလေးရိတ်ကနေပေါ်ရိတ်ကနေပေါ်အဲ့ဒါကိုွေးတယ်ဆိုရင်လည်းလှုပ်ရှားတဲ့သဘောတွန်းကန်တဲ့သဘောလေး ရိတ်ကနေဝရိတ်ကနေဝအဲ့ဒီရုပ်တွေရုပ်မူရာတွေမှတိုင်းမှတိုင်းအစပေါ်လာတာလေနိဗ္ဗာန်ဒီလက္ခဏာခေါ်တဲ့စစ်ပေါ်မှုအဲ့ဒီစစ်ပေါ်မှုပါထည့်ရမယ်ခုနအကြောင်းလက္ခဏာ၄ခုရဲ့စစ်ပေါ်မှုတစ်ခုရဲ့ထည့်လိုက်ရင်၅ခုပေါ့ဒါကိုပြောတယ်စစ်ပေါ်မှုပါထည့်သွင်းငါလက္ခဏာ၅ရဆိုတယ်ဲ့သို့ဖြစ်ပေါ်မှုပါတဲ့သွေးငါလက္ခဏာ900ဆိုတည်း ရုပ်အဖြစ်ကိုမြင်လို့ရှိရင်ငါးပါးသောလက္ခဏာမြင်သည်တဲ့ရူပခန္ဓာသာယူပခန္ဓာဤ ကုရယံသိခြင်းကိုပတ္တတော်ရှုမြင်သောယောဂီပုဂ္ဂိုလ်သည်သစ္စာလက္ခဏာ၏၅ပါးသောလက္ခဏာတို့ကိုပတ္တတိရှုမြင်၏ဒီရမြမဲ့ပါဠိရရုပ်ရယုခန္ဓာရဲ့ဖြစ်ပျက်ကိုမြင်လို့အဖြစ်ကိုမြင်လို့ရှိရင်ငါးပါးသောလက္ခဏာမြင်တယ်ဘယ်လိုမြင်လို့ဆိုတော့ရှင်ဝိဇ္ဇာသမုဒယယူပသမုဒယဝိဇ္ဇာရှိလို့အဝိဇ္ဇာရှိခြင်းကြောင့်ရုပ်ဖြစ်ပေါ်ရသည်ဒီလိုမြင်တယ် သုတ္တနာရှိခြင်းကြောင့်ရုပ်ဖြစ်ပေါ်ရသည်ကာတိခြင်းကြောင့်ရုပ်ဖြစ်ပေါ်ရသည်သတ်တော့တဲ့အစာရကရှိနေလို့လည်းရုပ်ဖြစ်ပေါ်ရသည်အကြောင်းလက္ခဏာ၄ပါးကအကြောင်း၄မျိုးရှိနေလို့ရုပ်ရှိနေတာပဲလို့သိတာကိုလက္ခဏာ၄ပါးလို့ဆိုတယ်။နောက်တကယ်ဖြစ်ပေါ်လာတဲ့အကြောင်းအဲကိုယ်လိုက်ဆန်းလိုက်ထိုင်လိုက်ထားလိုက်ပေါင်းလိုက်ပိန်လိုက်စသည်ဖြင့်ရုပ်မူရာလေးအသစ်အသစ်ဖြစ်လာလေးတွေကျွင်းပြင်းတွေ့တာအဲ့ဒါကဖြစ်ပေါ်မှု။ဒါနိဗ္ဗာန်လက္ခဏာဥဒိယပြညာမှာအရေးကြီးဆုံးပါပဲသူ့ကိုသိတာ။အဲ့ဒါလေး အဲ့ဒီလက္ခဏာတွေကဖြစ်ပေါ်တဲ့လက္ခဏာတွေကတပါးပေါင်းလိုက်လို့ရှိရင်အကြောင်းလက္ခဏာက၄ပါး၅ပါးဖြစ်သွားတယ်အဲ့ဒီလက္ခဏာ၅ပါးကိုမြင်နေတဲ့အဲပေါင်းတယ်ပိန်တယ်ထိုင်တယ်ထိတယ်ကိုယ်တယ်စတယ်လောက်ကြတယ်စသည်ဖြင့်ရုပ်မူရာတွေမှတ်တိုင်းမှလည်းဖြစ်ပေါ်မှုကလေးတစ်ခုသိလို့ရှိရင်အကြောင်းတရားတွေရှိလို့လည်းဖြစ်နေတာပဲဆိုတာတခါတည်းပြီးပြီးသားဖြစ်သွားတယ်အကြောင်းတရားကနပါတော့ဝိဇ္ဇာကြောင့်တဏှာကြောင့်သံကြောင့်အာဟာရကြောင့်အဲဒီ၄ပါးသောအကြောင်းကြောင့်လည်းဖြစ်နေတဲ့ ဖြစ်ပေါ်မှုကလည်းသိနေတော့ဖြစ်ပေါ်မှုကထည့်လိုက်တော့၅ခုဖြစ်သွားတာပေါ့အဲဒါလက္ခဏာ၅ပါးမြင်တယ်လို့ပြိတာမိတာမကဒီလိုဝေဘာမျိုးဟောထားပါတယ်အောက်မှာအဲဒီလိုသိပုံလေးတွေအောက်ကျဲလဲပါပါတယ်ဒီကဒီကအချင်းချုပ်ပဲဒီကနေနားလဲလို့ရှိရင်အောက်ဟာကြီးပါမမကဘူးလွယ်လွယ်လေးရောက်ဆိုသွားရုံပဲဖြစ်ပေါ်မှုကထည့်သွင်း၅လက္ခဏာ၅ရဆိုသည်အကြောင်းလက္ခဏာ၄ပါးနဲ့အကြောင်းလက္ခဏာ၄ပါးအဝိဇ္ဇာတနာကံအာဟာရအကြောင်း၄ပါးရှိလို့ဖြစ်တယ်လို့အဲဒီက၄ခု တကယ်ဖြစ်ပေါ်မှုကိုသိမြင်တာကတစ်ခု၅ခုအဲဒါဝိရဗျာနဲ့ရောက်တဲ့ပုဂ္ဂိုလ်ဒီ၅ခုကိုမြင်တယ်ဒါယုတ်ဤလက္ခဏာတို့သူဝေဒနာဤလက္ခဏာဆိုရင်အဝိဇ္ဇာရဏတံသတ္တအကြောင်း၄ပါးရှိလို့ဖြစ်ပေါ်တယ်ဝေဒနာလေးညောင်းတာပူတာနာတာကျင်တာကြဲခဲတာအစာလေးပေါ်ပေါ်လာတာလေးပြီးတယ်အဲဒါလေးပါဆက်လိုက်တော့၅ခုဒါလိုပဲစိတ်ကြတော့လည်းပဲ စိတ်ကူးဝိညာဉ်လေးမှတိုင်းမှတိုင်းဟာအဝိဇ္ဇာကြောင့်အဝိဇ္ဇာရှိလို့လည်းသိဖြစ်တယ်၊တဏှာရှိလို့လည်းသိတယ်၊ကံရှိလို့လည်းသိတယ်၊နာယုံနှစ်ပါးမိယာရှိလို့လည်းသိတယ်အကြောင်းလေးအကြောင်းကလေးခုနောက်ပြီးတော့တကယ်ဖြစ်ပေါ်လာတာစိတ်ကလေးကအစာပိုင်းနဲ့သိတာအဲ့ဒါလေးကတခုပေါင်းလိုက်ရင်၅ခုလို့သိတာတဲ့လက္ခဏာ၅ရပ်ကိုသိတယ်အဲ့ဒါအပြည့်လက္ခဏာ၅ရပ်အပြည့်လက္ခဏာ၅ရပ်မှာသိပါအပြည့်လက္ခဏာ၅ရပ်ကလည်းနည်းတူပဲတဲ့ရှိကအပြည့်လက္ခဏာ 1 2 3 4 5 6ကပြတဲ့အတိုင်းဒီကိုပြီးပြီးတော့ထူတာလို့ဆိုရမယ်ပြည့်လက္ခဏာအာရမသိပါနိဒူသိပါနိဒူ အတူတူပဲအကြောင်း၄ပါးမရှိရင်မဖြစ်နိုင်ဘူးဒီလိုသိတာက၄ခုပေါ့တကယ်ပြက်သွားတာလေးမှရင်ပြုတ်ပြုတ်သွားတာလေးသိတာကပေါင်းပါဘူးဒါပါပဲအဝိဇ္ဇာတဏှာကအာဟာရမရှိရင်ရုပ်မဖြစ်နိုင်ဘူးအဝိဇ္ဇာရှိလို့ဖြစ်တယ်အဝိဇ္ဇာမရှိရင်မဖြစ်နိုင်ဘူးတဏှာမရှိရင်မဖြစ်နိုင်ဘူးကာမရှိရင်မဖြစ်နိုင်ဘူးစားတော့တဲ့အစာအရာမရှိရင်လည်းမဖြစ်နိုင်ဘူးအဲဒီလိုသဘောပေါက်သိတာက၄ခုအဲပြက်ခိုက်မှမှလိုက်တော့ ကောင်းတယ်ပိန်တယ်ထိုင်တယ်ကြည့်တယ်ကိုွေးတယ်စတယ်မှန်ရင်ရှိရင်ရှိကနေကြောက်သွားတာလေးသိပြီးသွားတယ်ကြောက်သွားတာလေးသိတာတခုပေါင်းလိုက်ရင်၅ခုပေါ့ကြောင်း၄ပါးမရှိရင်မဖြစ်နိုင်ဘူးလို့သိတာတခုတကယ်ပြက်သွားတာလေးသိတာတခုပေါင်း၅ခုဒါမှမကြီးတူပဲတဲ့တူဘူးတဲ့အဲဝေဒနာလည်းပဲဒီလိုပဲဝေဒနာဆိုင်ရာဝိဇာရဏကံဖတ်တာဒီကြောင်း၄ပါးမရှိရင်မဖြစ်နိုင်ဘူးဝေဒနာလေးတကယ်ကြောက်သွားတာလေးသိတာတခုပေါင်း၅ခုပဲ အဲ့ဒီတိုင်းနဲ့သွားတာပြည်လက္ခဏာ900မှပြပါနိဒူတိတဲ့ဒီကအကျဉ်းချုပ်လေးအပိုက်ကလေး9ပိုက်ကိုတော့ဝါကြရအောက်ကကျယ်တွေကုန်ပြီးပါတယ်အောက်ကကျယ်တွေကတော့စေတနာမှာကျယ်ဟောတာပါလေယုတ်ခန္ဓာရဲ့ရှင်းမှုလက္ခဏာ9ပါးဒီတော့မှာသမှုရိယဝေရလက္ခဏာသမှုရိယလက္ခဏာနဲ့ဝေရလက္ခဏာတွေရောနေတာသမှုရိယလက္ခဏာဝေရလက္ခဏာတွေအဲဒီ9ပိုက်ကကုန်ပြရတယ် အခုဒီကရရုပ်ခန္ဓာတစ်ခုတည်းရဲ့ဖြစ်မှုလက္ခဏာတွေဖြစ်မှုမပါသေးဘူးငါပါစာရင်းနဲ့ရုပ်ဖြစ်မှုကိုမြင်တဲ့လက္ခဏာ၅ပါးကိုမြင်နေတာပါဠိတော်ဘာသာကြမယ်ဒုက္ခခန္ဓာသာ ယူဝေခန္ဓာဤဥရယံဖြစ်ခြင်းကိုပတ္တံတော်သူမြင်သောယောဂီဒိသလက္ခဏာနဲ့၅ပါးသောလက္ခဏာတို့ကိုပတ္တိမြင်သည်ဒီလိုဆိုထားပါတယ်ဘယ်လိုမြင်လို့ဆိုဝိဇ္ဇာသမှုရေယဝိဇ္ဇာရှိခြင်းကြောင့်ဝိဇ္ဇာဖြစ်ခြင်းကြောင့်ရူပသမှုရေယောတိ ရုပ်ဖြစ်ခြင်းရှိသည်ဟူ၍လည်းပသတိမြင်သည်ဒီကြသမုဒယဒေနာတွေပါလေပါလေဒါတွေတော့ထားပါတော့ကြတူတူပဲလို့ပါအဲအောက်ပိုက်တဲ့ဒီတိုင်းမှာပဲဝိဇ္ဇာရှိလို့ရုပ်ဖြစ်သည်ဟူ၍လည်းမြင်သည်တဏှာရှိလို့ရုပ်ဖြစ်သည်ဟူ၍လည်းမြင်သည်ဒါရှိလို့ရုပ်ဖြစ်သည်ဟူ၍လည်းမြင်သည်အာဟာရရှိလို့ရုပ်ဖြစ်သည်ဟူ၍လည်းမြင်သည်မူလကမရှိတဲ့ရုပ်အစ်ဖြစ်ပေါ်လာပြီးကိုလည်းမြင်ပြီးမှတ်တိုင်းမှတ်တိုင်းအသေးသေးဖြစ်တာလေးတွေတွေ့တာပေါ့။ကောင်းတယ်ဆိုဒီကဖောင်းမိသားတွေထားဖောင်းတာမဟုတ်ဘူး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 ပါတိုင်းမတိုင်းဟာမူလကမရှိသေးတဲ့ရုပ်အသေးအသေးဖြစ်လာတာပဲလို့သိရတာဥရပြညာကလို့သိရတယ်အဲအောင်းအောင်းနေခြင်းနေလို့ရှိရင်ပြညာပဲအောင်းအောင်းပြညာတဲ့အသေးသေးပရမတ်ကိုလည်းတကယ်ဆရာတော်ကြီးကသို့ထားတယ်သူကကောင်းတယ်အောင်းအောင်းနေခြင်းနေလို့ရှိရင်လည်းပြညာကြီးတယ်အသေးအသေးတွေဖြစ်လို့ရှိရင်တော့ပရမတ်ပဲသူယောဂီပုဂ္ဂိုလ်တွေမှာကောင်းတယ်ဘိန်းနဲ့ထိုင်နေကြည့်တယ်မြင်နေကြတယ်စသည်ဖြင့်မှတ်နေရတာတွေကအသေးကြီးတွေကအောင်းကြည့် ရင်ကဖြစ်ပြီးသားတွေတခါပြန်ပေါ်လာတာမရှိပါဘူးအသိအသိကြီးတယ်ပဲအသိသိတွေပြည့်အဲ့ဒါတွေအသိသိတွေပဲလို့ညာထဲမှာသိပြီးတော့သိနေလို့ရှိရင်ဒါသဘာဝကျနေတာပဲပရမတ်တွေကိုသိအဲ့တော့မူလကမရှိသေးတဲ့ရုပ်အသိဖြစ်ပေါ်လာတာကိုသိပြီတဲ့မတိုင်းမတိုင်းအသေးသေးဖြစ်နေတာလေးတွေတွေ့ရင်လည်းအဲ့ဒီလက္ခဏာအဲ့ဒါကရေးကြည့်ပါလေအဲ့ဒါသိလို့ရှိရင်အဲ့ဒီရုပ်အသေးဖြစ်တာဘာကြောင့်လဲဝိဇ္ဇာရှိလို့လည်းဖြစ်တာပဲ ဒီဘဝကဝိဇ္ဇာရှိခဲ့လို့ဒနာရှိခဲ့လို့ဒီဘဝကံရှိခဲ့လို့ဒီဘဝမှာပြိဿကစပြီးဒီဥဒိပြရတာကိုဒီဘဝလုံးကိုပြောတာပါပဲဒီတော့ဒီဘဝမှာလည်းစားတောင်းနဲ့သာရကလည်းရှိတဲ့ယုတ်တရားပြင်းနေဆက်ပြီးတော့ဖြစ်နေတာကိုဒါတော့ဒါကတော့ကသူကခါတိုင်းခါတိုင်းဆင်းရဲနေဖို့မဟုတ်ပါဘူးအဝိဇ္ဇာတနာကံဆိုတာရှိဘဝကပြီးခဲ့တဲ့အကြောင်းတရားတွေပဲဒီဘဝမှာဘဝဖြစ်ဖြစ်တာဘာကြောင့်ဖြစ်ရတော့ကုသိုလ်ကရှိလို့ဖြစ်တယ်လို့ပြောရမှာပဲကုသိုလ်ကရှိလို့လူဖြစ်လာတယ် ဒီကံကဘာကြောင့်ဖြစ်ခဲ့ရတော့ဝိဇာဒနာရှိတော့ဝိဇာဒနာကင်းတဲ့ပုဂ္ဂိုလ်မှာအဲကုသိုလ်လည်းမရှိဘူးအကုသိုလ်လည်းမရှိဘူးကုသိုလ်ကအကုသိုလ်ကနေအကျိုးပေးခြင်းသဘောလည်းမရှိတော့ဘူးအဲဝိဇာကရှိနေသစ္စာလေးပါးမှန်တိုင်းမသိဘူးကြောင်းညာလာပြီးတော့ရှိနေတယ်သင်္ရတွေကိုချမ်းသာခြင်းနေတယ်သင်္ရကြောင်းတွေချမ်းသာကြောင်းလို့သင်နေတယ်အဲဒါဝိဇ္ဇာတွေဉာဏ်နဲ့ကြရင်ဓဝါ၆ပါးကသနာမစဲဖြစ်ပြန်တာတွေဟာဖြစ်မှုပြမှုနှိမ့်ဆက်နေလို့သင်္ရတွေကြီးတယ်ပဲသင်္ရလို့ခုမသိကြဘူးအဲကောင်းနေခြင်းတွေပဲမြင်မှုကြားမှုတွေ ပြမှုခါစားမှုတွေကဒီကအကောင်းကြီးအများကြီးရှိတယ်လို့ထင်နေတယ်ဟဲ့လားဝိဇ္ဇာကိုအဲဒုက္ခသစ္စာကိုမသိတာပဲဝိဇ္ဇာပဲအဲဒီဝိဇ္ဇာရှိနေလို့အဲဒီဉာဏ်ကြအတွေ့ရသုံးဆောင်ခံစားရတယ်ဒါတွေကိုပဲသာဖြစ်တဲ့သဘောကြနေတဏှာဖြစ်လာတာပဲတဏှာဖြစ်တော့အဲလိုမျိုးတွေဆက်ပြီးတော့ဖြစ်ဖြစ်နေတယ်ဒါတဲ့ကောင်းတာတွေရကျင်တယ်ရကျင်တော့အာထုတော်ကံနေဖြစ်လာတာသူတို့ကအကုသိုလ်ကနေဖြစ်လာတာအဲဒီကံနေရှိလို့ဒီဘဝကပြီးခဲ့တဲ့ဝိဇ္ဇာတနာကံ၃ပါးရှိလို့ယခုဘဝရုပ်တဘဝလုံးရုပ်ဖြစ်ဖြစ်လာတယ်အဲတော့ဒီခုဘဝမှာ နေ့စဉ်မပြစားတောင်းတဲ့အာဟာရကလည်းရှိတယ်ရုပ်တွေဆက်ကဆက်ကဖြစ်နေဒါကြောင့်ဒါကိုပြောတာအဝိဇ္ဇာရှိလို့ရုပ်ဖြစ်ပြီးဟူ၍လည်းမြင်ပြီးဟောမတိုင်းမတိုင်းရုပ်ဖြစ်ပေါ်မှုလေးသိလို့ရှိရင်ဒီရုပ်ကဘာကြောင့်ဖြစ်တုံးစဉ်းစားရင်အဲဒီဘောကဝိဇ္ဇာရှိခဲ့လို့ပဲတဏှာရှိခဲ့လို့ပဲသာရှိခဲ့လို့ပဲစားတောင်းတဲ့သာရလည်းရှိလို့ဖြစ်တယ်ဆိုတာကိုဒီလိုနားလည်နိုင်ပါလေအဲဒီလိုနားလည်နိုင်တာကိုပြောတာဓမ္မင်္ဂါစဉ်းစားနေဖို့ရတော့မဟုတ်ပါဘူးသူကအဲဒါလေးတော့ဒီလိုပဲဆိုကြကြတယ် ရုပ်ဤဖြစ်မှုကိုမြင်လင်လက္ခဏာ၅ပါးကိုမြင်သည်ဝိဇ္ဇာရှိသောရုပ်ဖြစ်ပြီးဟူ၍လည်းမြင်သည်ဝိဇ္ဇာရှိသောရုပ်ဖြစ်ပြီးဟူ၍လည်းမြင်သည်တဏှာရှိသောရုပ်ဖြစ်ပြီးဟူ၍လည်းမြင်သည်ကာရှိသောရုပ်ဖြစ်ပြီးဟူ၍လည်းမြင်သည် အာရရှိလို့ရုပ်ဖြစ်ပြီးဟူရလည်းမြင်သည်မူလကမရှိသေးတော့ရုပ်အသေးဖြစ်ပေါ်လာသည်ကိုလည်းမြင်သည်ရုပ်ဤဖြစ်မှုကိုမြင်လင်သက္ကနာ၅ပါးကိုမြင်သည်ဝိဇ္ဇာရှိလို့ရုပ်ဖြစ်ပြီးဟူရလည်းမြင်သည်တဏှာရှိလို့ရုပ်ဖြစ်ပြီးဟူရလည်းမြင်သည် တန်ရှိလို့ရုပ်ဖြစ်ပြီးဟူရလည်းမြင်သည်အာရရှိလို့ရုပ်ဖြစ်ပြီးဟူရလည်းမြင်သည်မူလကမရှိသေးတော့ရုပ်အသေးဖြစ်ပေါ်လာပြီကိုလည်းမြင်သည်အဲ့ဒါ၅ပါး၁နှစ်၃၄၅ကဏ္ဍတာတာဟုတ်လားအကြောင်း၄ပါးကြောင့်ကြောင်း၄ပါးရှိတော့ရုပ်ဖြစ်နေတာပဲလို့စဉ်းစားလိုက်သဘောကျတယ် မူလကံရှိတဲ့ရုပ်ဖြစ်တဲ့ဒါကတော့မှတ်ရင်းမှတ်ရင်းနဲ့ဖောင်းတယ်ဆိုဖောင်းစာလေးပေါ်လာပိန်တယ်ဆိုပိန်စာလေးပေါ်လာအသေးသေးပေါ်လာတာလေးတွေတွေ့တာအသေးသေးဖြစ်တာလေးတွေတွေ့အဲ့ဒါကိုတွေ့တာလူရင်ဒါလေးတွေ့လို့ရှိရင်ဒီအသေးသေးဖြစ်တာဘာကြောင့်လဲဆိုဝိဇ္ဇာရှိလို့နာရှိလို့ကံရှိလို့အာရရှိလို့အကြောင်းလေးပါရှိလို့ဖြစ်တာပဲဒါလို့သဘောပေါက်နားလည်တာအကုန်လုံးပေါင်းလိုက်လို့ရှိရင်၅ပါးလို့တွက်ပြထားတယ်အကြောင်းလေးပြဖြစ်မှုပါလက္ခဏာ၅ပါးအသိဉာဏ်ဒီအကြောင်းလေးပြအဲ့ဒါဝိဇ္ဇာရှိလို့တဏှာရှိလို့ကံရှိလို့အာရရှိလို့ဆိုတဲ့အကြောင်းလေးပြရဲ့ အဲဒါရှင်းမှုပါတဲ့ရှင်းမှုရှင်းမှုဆိုတာအခုအဲအစမရှိတဲ့ရုပ်အစ်ဖြစ်ပေါ်လာမှုအဲ့ဒါလေးကိုတွေ့ရှင်းမှုပါရှင်းမှုရောပေါ်ကျောင်းလေးပါးနဲ့ရှင်းမှုရောပေါင်းလိုက်လို့ရှိရင်လက္ခဏာ၅ပါးဖြစ်အဲ့ဒါကိုမှတ်တိုင်းမှတ်တိုင်းအသစ်ပေါ်လာတဲ့ဒီတိုင်းဒီတိုင်းဒီလက္ခဏာ၅ပါးကိုသိမြင်တယ်လို့ဆိုရတယ်ဒါကိုပြောတာအဲဆိုရမယ်အကြောင်းလေးပါရှင်းမှုပါလက္ခဏာ၅ပါးသိမြင်သည် မှတ်တိုင်းမှတ်တိုင်းအသစ်ပေါ်လာတာလေးတွေတွေ့တိုင်းတွေ့တိုင်းဟာအသစ်ပေါ်လာတာလေးတွေ့တာကရုပ်ဖြစ်ခြင်းလက္ခဏာလေးပေါ့ မုတ်ချပရမအစစ်ဖြစ်တဲ့ဖြစ်မှုသဘောလေးကိုသာသိတာပဲအဲ့ဒါလေးသိလိုက်တာနဲ့ဒီလိုဖြစ်တာဘာကြောင့်လဲလို့စဉ်းစားသိနေသိမယ်ဆိုရင်ဒီဘဝကအဝိဇ္ဇာမကင်းခဲ့လို့အနာမကင်းခဲ့လို့ကာမကင်းခဲ့လို့ကာရှိလို့ဒီဘဝလုံးပြိစိကစာရုပ်ကြီးဖြစ်လာတယ်ဒီဘဝမှာလည်းဆက်လက်ပြီးစားတောင်းနေတဲ့စာရအထောက်ပံ့ရှိလို့လည်းပဲဒီလိုဆက်ဆက်ပြီးတော့ရုပ်ကြီးဖြစ်နေတာပဲလို့ဒီလိုသဘောပေါက်သိနေနိုင်တာကိုပေါက်စပ်ပြီးတော့ လက္ခဏာ၅ပါးသိမြင်တယ်လို့ပိဋကမိယာလည်းကဝေဘာမိဟောထားတယ်ဟာဒါတော့ယုတ်ယုတ်ခန္ဓာပုရိယလက္ခဏာ၅ပါးသိပုံတော့နားလည်ပြီသိမှုလက္ခဏာ၅ပါးသိပုံနားလည်ကျင့်မှုလက္ခဏာ၅ပါးသွားကြအောင်နော်ယုတ်ခန္ဓာကျင့်မှုလက္ခဏာ၅ပါးယုတ်ဤကျင့်မှုဝမြင်တဲ့လက္ခဏာ၅ပါးကိုမြင်ပြီးယုတ်ဤကျင့်မှုဝမြင်ဒီလည်း၅ပါးမြင်တယ်အဝိဇ္ဇာမရှိနိုင်ကျုပ်ပြင်းနိုင်ဝေရနိုင်တယ်ဒီကတည်းကဝိဇ္ဇာရှိလို့ဖြစ်တယ်ဆိုတော့မရှိရင်မဖြစ်ဘူးဆိုတာသိပြီးသားပဲ တဏှာမရှိနဲ့ယုံဖြစ်နိုင်ဝေလည်းမြင်နေကာမရှိနဲ့ယုံဖြစ်နိုင်ဝေမြင်နေအာရမရှိနဲ့ယုံဖြစ်နိုင်ဝေလည်းမြင်နေပေါ်လာပြီးတော့ရုပ်ကြောက်ွယ်သွားသည်ကိုလည်းမြင်ပေါ်လာပြီးရဲ့ရုပ်ကြောက်သွားတာကိုလည်းမြင်ရတယ်မတိုင်းမတိုင်းအဖောင်းနဲ့ပိန်နဲ့ရိတ်ကနေရိတ်ကနေကြောက်လို့တိုင်းတွေးရစနဲ့မမတိုင်းမတိုင်းကြောက်လို့တိုင်းတွေးရအဲ့ဒါလေးတွေးလို့ရှိရင်ဒီလိုကြောက်သွားတာဒီလိုကြောက်သွားတဲ့နည်းတူပဲ အကြောင်း၄ပါးမရှိရင်ဒီဘဝကရှိခဲ့တဲ့အဝိဇ္ဇာမရှိရင်ဒနာမရှိရင်ကာမရှိရင်သာတော့တဲ့စာရမရှိရင်ဒီယောဂဆက်ပြီးတော့မဖြစ်နိုင်ဘူးအဲကွယ်ပြောက်ပြီးသွားမှာပဲအဲဒီလိုမြင်နိုင်တာကိုပေါင်းစပ်ပြီးတော့၅ပါးလို့ဆိုထားတယ်ဒါလွယ်ပါပြီဒီမှာဒီကဒီက၅ပါးနားလည်ဒီက၅ပါးအတူတူပဲခါဝေးအဲဆိုရင်ရုပ်ဤပြမှုကိုမြင်လင် လက္ခဏာ၅ပါးကိုမြင်သည်ဝိဇ္ဇာမရှိလင်ရုံးမဖြစ်နိုင်ဘူးရတဲ့မြင်သည်သနာမရှိလင်ရုံးမဖြစ်နိုင်ဘူးရတဲ့မြင်သည်သာမရှိလင်ရုံးမဖြစ်နိုင်ဘူးရတဲ့မြင်သည်အာရမရှိလင်ရုံးမဖြစ်နိုင်ဘူးရတဲ့မြင်သည်ဘောရာဒီတော့ယုတ် ကြောက်ွယ်သွားသည်ကိုလည်းမြင်သည်အဲဒီငါးနာမကရေးကြည့်တာပဲငါးနာမပေါ်လာပြီးတဲ့ဒီကလေးတွေကကောင်းတယ်ပိန်တယ်တိုင်းတယ်ပြီးတယ်တွေးတယ်ဆန့်တယ်စသည်ဖြင့်မတိုင်းမတိုင်းပေါ်လာရင်ရိတ်ကနေကြောက်ရိတ်ကနေကြောက်ရိတ်ကနေကြောက်တယ်ကြောက်ကြတာလေးပြီးဖို့အဲ့ဒါလေးပြီးလို့ရှိရင်အကြောင်းလေးပါမရှိရင်လည်းဒီရုပ်ဟာဒီလိုကြောက်ွယ်သားမှာပဲလုံးမရှိဘဲနဲ့ဖြစ်သွားနိုင်တယ်ဆိုတာဒီလိုသဘောကျတာပဲအဲ့ဒါပေါင်းစပ်ပြီးတော့၅ပါးလို့ဆိုရတယ် အကြောင်းလေးပြာပြောင်းမှုပါတဲ့အကြောင်းလေးပါမရှိတာကလေးခုဒီပေါ်လာပြီးတော့ယုတ်ကလေးကြောက်သွားတာကတခုဒါငါးခုပေါင်းပြီးတော့ကြောက်မှုပါကြောက်မှုရောပေါ်တယ်လက္ခဏာ၅ပါးပြည့်မြင်သွားပြီတဲ့ဆိုရမယ်အကြောင်းလေးပြာကြောက်မှုပါလက္ခဏာ၅ပါးပြည့်မြင်ပြီ ဖြစ်လက္ခဏာ၅ပါးအပြည့်လက္ခဏာ၅ပါး၁၀ပါးနားလည်ပြီနားလည်ပါပြီဘလောက်ပါပဲဟိုဟိုဒီနာမီရာမဲတဝိတ္တိမမရေးရတာတဲ့ဒါပဲဒီတိုင်းပဲပဲဒီကဒီကထချင်းချင်းတို့တို့ရေးတဲ့ဟိုမှာတော့စာလုံးပုံလေးနေနေပါတယ်ဒီတိုင်းပါပဲဒါကဝေဒနာခန္ဓာရဲ့ဖြစ်ပျက်ကိုသိမြင်မှုဝေဒနာ၏ဖြစ်မှုကိုမြင်တဲ့လက္ခဏာ၅ပါးကိုမြင်တဲ့ခုနအတိုင်းဝိဇ္ဇာရှိလို့ဝေဒနာဖြစ်သူတွေလည်းမြင်တယ်၊ဒနာရှိလို့ ကာရှိလို့သာသာရှိလို့ဝေဒနာရှိသူတွေလည်းမြင်တယ်မူလကမရှိသေးတဲ့ဝေဒနာတစ်ဖြစ်ပေါ်လာပြီကိုလည်းမြင်ပြီးအဲဝေဒနာတွေမှတိုင်းမှတိုင်းညောင်းနေပူတင်နာတွေကျင်းနေခဲ့တဲ့စသဖြင့်မှတိုင်းမှတိုင်းအသိသိဖြစ်လာတာတွေတွေ့အသိသိဖြစ်လာတာတွေတွေ့တဲ့ဖြင့်ဒီလိုအသိသိဘာဖြစ်ဘာကြောင့်ဖြစ်ရတော့ဝိဇ္ဇာရှိလို့ဖြစ်တာပဲဒနာရှိလို့ဖြစ်တာပဲကာရှိလို့ဖြစ်တာပဲဒီဘဝပြုခဲ့တဲ့ဝိဇ္ဇာဒနာကံနေရှိနေလို့ဒီခုဘဝဒေဝတွေကစပြီးဖြစ်လာတာကိုဒါတော့အထူးအချင်းတဲ့ဒုက္ခဝေဒနာတွေဖြစ်တယ်ဆိုရင်ဒီကအကုသိုလ်ကကြောင့်ဖြစ်လာတယ်လို့ဆိုရတယ်ဝိဇ္ဇာဒနာကံ ဒါကြောင့်ဖြစ်တယ်တဲ့ပြီးတော့ဒီခုပြစ္ဆုတ်ပါမှလည်းမကောင်းတဲ့အနိဋ္ဌာယုံနဲ့တွေ့လို့ဒုက္ခဝေဒနာဖြစ်တယ်ကောင်းတဲ့အိဋ္ဌာယုံနဲ့တွေ့တဲ့အခါမှာအဲဒုက္ခဝေဒနာဖြစ်တယ်အကောင်းဆုံးအာယုံကိုတွေ့တွေ့ရတယ်ဆိုတာတွေ့ကောင်းရင်ကောင်းတာပဲတွေ့မကောင်းရင်မကောင်းတာပဲဝေဒနာတွေကဖြစ်တယ်ဖတ်တာကြည့်လို့အတွေ့ကြည့်လို့လည်းဖြစ်တယ်အဲဒီတော့သိမြင်သွားတယ်တဲ့ဒါအကြောင်းအကြောင်း၄ပါးကြောင့်ဖတ်တာဖြစ်ပုံကိုသိတာမူလကမရှိသေးသောဝေဒနာအဖြစ်ဖြစ်ပေါ်သည်ကိုလည်းသိတာအဲ့ဒါရှုမှတ်မှသိတယ်ဒါကြည့်တယ်ရှုမှတ်ပြီးတော့သိတယ်ဒါထည့်လိုက်ရတယ် ဘုံလုံး၅ပါးဖြစ်တဲ့တိုင်းဆွေးရမယ်ဝေဒနာဤဖြစ်မှုကိုမြင်လင်လက္ခဏာ၅ပါးကိုမြင်သည်ဝိဇ္ဇာရှိလို့ဝေဒနာဖြစ်သည်ဟူ၍လည်းမြင်သည်တဏှာရှိလို့ဝေဒနာဖြစ်သည်ဟူ၍လည်းမြင်သည်သံရှိလို့ဝေဒနာဖြစ်သည်ဟူ၍လည်းမြင်သည် အတ္တရှိလို့ဝေဒနာဖြစ်ပြီးကိုယ်ရလည်းမြင်နေမူလကမရှိသေးတော့ဝေဒနာအသေးဖြစ်ပေါ်လာပြီးကိုယ်လည်းမြင်နေအဲတော့ငါတော့ခုနလိုပဲရုပ်ခန္ဓာတုန်းကတော့ဟာရုပ်ခန္ဓာစတုန်းကရှင်းနေ3 4 5ပြီးတော့ကအာရှင်းရှင်းနာမနဲ့ပြတယ်အကြောင်းလေးကြာသင်္ဘူကလက္ခဏာ5ပါးပြီးနေဒီမှာလည်းဒီလိုပဲ အကြောင်းလေးပြာနဲ့ဝေဒနာဤအသိဖြစ်ပေါ်မှုလက္ခဏာနဲ့ပေါင်းလိုက်ရင်၅ခုတဲ့အကြောင်းလေးပြာဖြစ်မှုပါလက္ခဏာ၅ပါးအသိဉာဏ်ဝေဒနာဤလက္ခဏာ၅ပါးတိုင်းကြည့်တာအဲ့ဒါကတော့ဒီမှာထည့်ပြီးတော့ဒါဟိုကရှိရတိုင်းကာကြီးဝေဒနာဤကျင့်မှုကိုမြင်တဲ့လက္ခဏာ၅ပါးမြင်ပြီးရှိရဒီတိုင်းမှာဘာလို့ခက်လွယ်ကုန်နေထနေနေတာအဝိဇ္ဇာမရှိရင်ဝေဒနာမဖြစ်နိုင်ဘူးလေ။ဘာကွာလဲရှိရရုပ်မဖြစ်နိုင်ဘူး။ဒီကဝေဒနာ အဝိဇ္ဇာမရှိရင်ဝေဒနာမဖြစ်နိုင်ဘူးလေလည်းမြင်နေမှာသာရွက်သက်တာဟုတ်တယ်ဆိုလောက်တာဒါတော့တော့နားလည်မှဆိုတော့ဒီအနိစ္စမယုတ်မဟုတ်တော့ဒီဝေဒနာရောက်တာဒီတော့ကယုတ်ခန္ဓာတုန်းကလည်းယုတ်မဖြစ်နိုင်လို့ဆိုခဲ့တယ်ခါခွေးမှလည်းခါခွေးရှင်းမှာအဝိဇ္ဇာမရှိရင်ယုတ်မဖြစ်နိုင်ဘူးလေလည်းမြင်နေဒီမှာဂါကြီးတွေကလည်းပဲဝိဇ္ဇာမရှိနိုင်ယုတ်မဖြစ်နိုင်ဝေဒနာမဖြစ်နိုင်ဝေဒနာဝေဒနာယုတ်ဉာဏ်ဝေဒနာထက် တဏှာမရှိရင်ဝေဒနာမဖြစ်နိုင်ဘူးလေမြင်နေကမရှိနေဝေဒနာဖြစ်နိုင်ဝေဒနာငယ်ပါဒမရှိနေဝေဒနာမဖြစ်နိုင်ဝေဒနာမြင်ပြီးအဝိဇ္ဇာတဏှာကံရှိလို့အခုဘဝမှာပရိသေကစပြီးတော့ဖြစ်နေတယ်ဝိဇ္ဇာတဏှာကံမရှိရင်ပရိသေကတွေကဘာမှမဖြစ်လာဘူးဘာမှမဖြစ်လာလို့ချင်းဘယ်ဝေဒနာဖြစ်တော့မလဲပြီးတော့အာယုန်နဲ့စိတ်နဲ့မတွေ့ဘူးဆိုရင်အာယုန်နဲ့မတွေ့ရင်ဖတ်တာမရှိရင်မတွေ့ဘဲနဲ့ဝေဒနာမဖြစ်နိုင်ဘူးသူ့စုတယ်ဆိုသူ့နဲ့တွေ့တော့သူ့နဲ့မတွေ့ဘဲနဲ့ဘယ်နဲ့မနာပဲမနာနိုင်ဘူးမိလောင်တယ်ဆိုတာလည်းပဲမိနဲ့ရှိတော့မရှိရင် ဘယ်ကလောင်နိုင်မလဲနာနာနာကျင်မှုကူပဲဖြစ်နိုင်မလဲအဲဖတာရှိလို့လည်းဖြစ်တယ်ပေါ်လာခြင်းသောဝေဒနာပြောက်ွယ်သွားသည်ကိုလည်းမြင်သည်အဲဒီညောင်းတယ်ပူတယ်နားတယ်ကျင်တယ်ခဲတယ်စသည်အမှားတိုင်းမှာတိုင်းဟာဝေဒနာလေးတွေအပိုင်းပိုင်းပိုင်းပိုင်းနဲ့ပြက်ပြက်ပြီးအကုန်ကုန်သွားတာလေအဲဒါလေးတွေတွေ့အဲဒါလေးတွေကုန်သွားတာတွေ့လို့ချင်းအဝိဇ္ဇာမရှိရင်လည်းပဲဒီလိုပဲဝေဒနာတွေကြောက်ခင်းနေမှာပဲမရှိဟောရတာမရှိတာပါပဲစိတ္တကြောက်တာမဟုတ်ဘူးလုံးလုံးကိုမပေါ်လာပဲနဲ့ကြောက်ခင်းမှာပဲဒနာမရှိရင်လည်းကြောက်ခင်းမှာပဲကာမရှိရင်ကြောက်ခင်းမှာပဲ ။အာယုံနဲ့မတွေ့ပဲနေရင်လည်းခံစားမှုဝေဒနာအပြောက်တင်နေမှာပဲ။အဲဒီ၄ပါးသောအကြောင်းနဲ့သိနိုင်ပါလေ။အဲဒါ၅ပါးပေါင်းပြီးတော့ဒီတော့ကအဲကိုးနံပါတ်ကအကြောင်းလေးတွေအပြောက်မှုကလက္ခဏာ၅ပါးသိမြင်ပြီ။အဲရုပ်တုံးကအကြောင်းလေးတွေအပြောက်မှုကဒီမှာလည်းဒီလိုဝေဒနာမှာလည်းအကြောင်းလေးတွေအပြောက်မှုကလက္ခဏာ၅ပါးသိမြင်ပြီ။ဒီတိုင်းသိရမှာပဲ။တိုင်းဆိုတာကြီးရဝေဒနာဤပြည့်မှုကိုမြင်လင် လက္ခဏာ၅ပါးကိုမြင်သည်ဝိဇ္ဇာမရှိလင်ဝေဒနာမဖြစ်နိုင်ဟု၍လည်းမြင်သည်ဝိဇ္ဇာမရှိလင်ဝေဒနာမဖြစ်နိုင်ဟု၍လည်းမြင်သည်တဏှာမရှိလင်ဝေဒနာမဖြစ်နိုင်ဟု၍လည်းမြင်သည် ကာမရှိတင်ဝေဒနာမဖြစ်နိုင်ဘူးရဲ့လည်းမြင်သည်အတ္တမရှိတင်ဝေဒနာမဖြစ်နိုင်ဘူးရဲ့လည်းမြင်သည်ပေါ်လာကြည်သောဝေဒနာကြောက်ွယ်သွားသည်ကိုလည်းမြင်သည်အဲဒါရှိကကိုးနာမကနဲ့ကိုးနာမကတင်ညာထည့်လိုက်ကြောင်းလေးပြပြောင်းမူပါလက္ခဏာ၅ပါးသိမြင်သည်တဲ့ကြီးလား ပညာသင်္ခါရတွေအဖြစ်ပြတော့ဘယ်နဲ့တော့ဆိုအတူတူပါပဲပညာသင်္ခါရအဖြစ်ပြကိုသိဖို့မှာဝေဒနာသိရင်မုံနဲ့ကျူးနေပြီအဲဒီဝေဒနာကဆိုခဲ့တဲ့အတိုင်းဆိုရုံပဲဝေဒနာဤဖြစ်မှုကိုမြင်တယ်ဆိုတာလည်းပဲပညာဤဖြစ်မှုကိုမြင်တဲ့လက္ခဏာ၅ပါးကိုမြင်ပြီးဝိဇ္ဇာရှိလို့ဝေဒနာဖြစ်ပြီးဆိုရင်ပညာဖြစ်ပြီးထည့်လိုက်ရုံပေါ့ဝိဇ္ဇာရှိလို့ပညာဖြစ်ပြီးဝေဒနာမြင်ပြီးတဏှာရှိလို့ပညာဖြစ်ပြီးသာရှိလို့ပညာဖြစ်ပြီးသာတာရှိလို့ပညာဖြစ်ပြီးဝေဒနာမြင်ပြီး မူလကမရှိတော့ဝေဒနာအသစ်ဆွဲနေတာပညာအသစ်ထဲရောဟောပညာအသစ်ဖြစ်ပေါ်သွားပြီဆိုတဲ့မြင်နေဒါကပြည့်လက္ခဏာ၅ပါးပြည့်လက္ခဏာကြတော့လဲဝေဒနာကြီးပြည့်မှုကိုမြင်တဲ့ဆွဲနေတာပညာကြီးပြည့်မှုကိုမြင်လဲလက္ခဏာ၅ပါးကိုမြင်နေဝိဇ္ဇာမရှိနဲ့ပညာမရှိနိုင်ဘူးလည်းမြင်နေတာမရှိနဲ့ကာမရှိနဲ့ဘာသာမရှိနဲ့ပညာဖြစ်နိုင်ဘူးလည်းမြင်နေပေါ်လာပြီးတော့ဝေဒနာပြောက်ွယ်ဆွဲနေတာပညာပြောက်ွယ်ပညာပြောက်ွယ်သွားတယ်ကိုလည်းမြင်မှတ်တယ်မှတ်ရင်မှတ်ရင်မှတ်သားတဲ့ပညာလေးလုံးတစ်ခုကိုသိနဲ့စူးစိုက်ပြီးတော့နှလုံးသွင်းနေတဲ့အခါမှာ အဲ့ဒါလေးမှားလိုက်ရင်ပညာလေးဟာမှတ်မှုပညာလေးကြောက်ကြတာကိုလည်းအဲ့ဒါလည်းမြင်တယ်သင်္ခါရဆိုတာကတော့များပါတယ်လောဘဒေါသမောဟတွေအဲကိုယ်ရင်ဆန့်ကျင်ကိုယ်ရင်ကိုယ်တွေဆန့်စေကိုယ်မယ်ဆန့်မယ်စသည်ဖြင့်ဉာဏ်နဲ့သိတယ်လည်းသင်္ခါရတွေပဲအဲဒီသင်္ခါရတွေရဲ့အဖြစ်ပြက်ပြီးတာလည်းအတူတူပဲဆရာဝေဒနာလိုပဲအဲဝေဒနာဤရှင်းမှုဆိုတာသင်္ခါရဤဟုတ်လားသင်္ခါရဤရှင်းမှုကိုမြင်နေဝေဒနာညာသင်္ခါရထည့်ရုံပါမထဲပါဘူးဒါကြောင့်ဒီကတော့အဲလက်သေးကွန်းလေးနဲ့ဒီမှာညှို့ထားတဲ့ နားလည်ပါပြီဘယ်လောက်ဆိုနားလည်တယ်ကွာဟိုဇာယောကသာရမတော်များပါတယ်ဒါတွေလည်းချုံလုံးပြည့်လို့ဝိညာဉ်နဲ့ခန္ဓာရောက်လာဝိညာဉ်နဲ့ခန္ဓာအဖြစ်အပျက်ကိုသိမြင်ပုံနဲ့စိတ်ဝိညာဉ်ဤဖြစ်မှုကိုမြင်တဲ့လက္ခဏာ၅ပါးကိုမြင်ပြီးစိတ်ကူးလေးစိတ်ကူးလေးတွေပြတိုင်းပြတိုင်းမှရင်ဖြစ်ပေါ်ပြီးကြောက်သွားတာတွေတွေ့ရအဲ့ဒီဖြစ်ပေါ်ကြောက်သွားဖြစ်တာတွေတွေ့လို့ရှိရင်လက္ခဏာ၅ပါးမြင်တယ်ကြောက်သွားတာတွေတွေ့လို့ရှိရင်လက္ခဏာ၅ပါးမြင်တယ်စိတ်သာကြောက်တာငုပ်ပေါင်းလိုက်လို့ရှိရင်လက္ခဏာ၁၀ပါးကိုမြင်တယ်ဘယ်လိုမြင်တာတော့ဆိုလို့ရှိရင် မန်စစ်စစ်ကတော့ဖြစ်ပေါ်လာတာလေးကြောက်သွားတာလေးဒါပဲမြင်ပါတယ်သိမြင်မမြင်ပါဘူးဒါပေမဲ့လည်းဖြစ်ပေါ်လာတာတွေ့ရင်ဒီစိတ်ဖြစ်တာဘာကြောင့်ဖြစ်ပါလဲဒီဘဝကဝိဇ္ဇာရှိခဲ့လို့ဒိဋ္ဌိကစပြီးဖြစ်လာတယ်တဏှာရှိခဲ့လို့ဖြစ်လာတယ်ခံရှိခဲ့လို့ဖြစ်လာတယ်ယခုလည်းပဲနာယုတ်အထောက်ပံ့နေရှိနေလို့မြင်နေဆိုလို့ရှိရင်မျက်စိယုတ်ထောက်ပံ့ရှိလို့ကြားတယ်ဆိုနာယုတ်ထောက်ပံ့ရှိလို့စသည်ဖြင့်ပေါ်တယ်အဲဒီတော့ထောက်ပံ့ကူညီတွေရှိလို့ဖြစ်နေတာပဲလို့ဒီ မူလမရှိသောစိတ်စိတ်တွေဖြစ်ပေါ်လာတာကိုလည်းပဲစိတ်ကြီးဖြစ်တိုင်းဖြစ်တိုင်းမြင်မှုကြားမှုစသည်ဖြစ်တိုင်းဖြစ်တိုင်းနေမှရအသိသိဖြစ်တာတွေတွေ့နေတာပဲအဟောင်းမကြီးဘူးအသိကြီးတယ်ပဲအဲဆိုရမယ်စိတ်ဝิญဉ္ဇီရှင်းမှုကိုမြင်လင်လက္ခဏာ၅ပါးကိုမြင်သည်စိတ်ဝิญဉ္ဇီရှင်းမှုကိုမြင်လင်လက္ခဏာ၅ပါးကိုမြင်သည် ဝိဇ္ဇာရှိလို့သိဖြစ်သည်ဟူ၍လည်းမြင်သည်တဏှာရှိလို့သိဖြစ်သည်ဟူ၍လည်းမြင်သည်ကံရှိလို့သိဖြစ်သည်ဟူ၍လည်းမြင်သည်နာယုတ်ရှိလို့သိဖြစ်သည်ဟူ၍လည်းမြင်သည်မူလကမရှိသေးတော့သိရသေးဖြစ်ပေါ်လာသည်ကိုလည်းမြင်သည် အဖြစ်လက္ခဏာအကြောင်းလက္ခဏာ၅ပါးနဲ့အဖြစ်လက္ခဏာပေါင်းလိုက်ရင်သိရရှင်းနာဘာကရှိခဲ့တဲ့အကြောင်းလေးပြရှင်မူပါလက္ခဏာ၅ပါးသိရင်ဝိဇ္ဇာရှိလို့တဏှာရှိလို့ကံရှိလို့နာယောရှိလို့ဆိုတဲ့အကြောင်းလက္ခဏာက၄ပါးအဲအကြောင်းလက္ခဏာက၄ပါးအကြောင်း၄ပါးရှင်းမှုပါအဲစိတ်ကူးလေးတွေမြင်မှုကြားမှုသိမှုစိတ်ကလေးတွေ အသေးသေးဖြစ်ပေါ်လာတာဖြစ်တာအသေးသေးဖြစ်ပေါ်လာတဲ့လက္ခဏာတွေတစ်ခုပါထည့်ငါးခုအကြောင်းလေးရာဖြစ်မှုပါလက္ခဏာ၅ပါးသိမြင်ပြီနောက်ဝေဒနာဤပြည့်မှုကိုမြင်တဲ့လက္ခဏာ၅ပါးကိုမြင်ပြီအဲဒီမှာလဲဝေဒနာမဟုတ်လေစိတ်စိတ်ပြည့်မှုစိတ်ဝိညာဉ်ပြည့်မှုကိုမြင်တဲ့လက္ခဏာ၅ပါးကိုမြင်ပြီအဲစိတ်ဝိညာဉ်နဲ့စိတ်ကူးတွေပြတိုင်းပြတိုင်းမှစိတ်ကူးလေးတွေတွေ့ပေါ်လာတွေ့ရတယ်မြင်တာမြင်သိတာတွေကြောက်တာကြားသိတာတွေကြောက်တာစသည်ဖြင့်စိတ်ကလေးတွေပြတိုင်းပြတိုင်းကြောက်တာတွေတွေ့ရတယ် အဲဒီကြောက်တာလေးတွေ့လို့ရှိရင်ဒီလိုဒီလိုစိတ်ဟာအကြောင်းရှိလို့ဖြစ်တာအကြောင်းမရှိရင်ဖြစ်တယ်လုံးလုံးမဖြစ်ဘဲနဲ့ကြောက်နေမှာပဲတဲ့ဒါလိုလည်းသိနိုင်တယ်ဒါကြောင့်ဝိဇ္ဇာမရှိနဲ့စိတ်မဖြစ်နိုင်ဝေလည်းမြင်ပြီးတဏှာမရှိနဲ့ကာမရှိနဲ့နာယုမရှိနဲ့စိတ်မဖြစ်နိုင်ဝေလည်းမြင်ပြီးပေါ်လာပြီးတော့စိတ်ကြောက်ွယ်သွားသည်ကိုလည်းမြင်ပြီးငါကအကြောင်းလေးပြကြောက်မှုပါလက္ခဏာ၅ပါးမြင်ပြီးဆိုတဲ့ရှိကကိုးနာမကသောဘုဒ္ဓိုင်မယ်အတိုင်းဆိုရမယ် စာလို့သိဝိညာဉ်ဤပြည့်မှုကိုမြင်လင်းလက္ခဏာ၅ပါးကိုမြင်သည်ဝိဇ္ဇာမရှိလင်းသိမပြနိုင်ဝေလည်းမြင်သည်တဏှာမရှိလင်းသိမပြနိုင်ဝေလည်းမြင်သည်ကာမရှိလင်းသိမပြနိုင်ဝေလည်းမြင်သည်နာယုမရှိလင်း စိတ်မဖြစ်နိုင်ဝေလည်းမြင်သည်ပေါ်လာပြီးတော့စိတ်ရောက်ွယ်သွားသည်ကိုလည်းမြင်သည်အဲ့ဒါ၅ခုပဲအကြောင်း၄ပြာပြောက်မှုပါလက္ခဏာ၅ပါးမြင်သည်စိတ်ကူးလေးတွေခြေတိုင်းခြေတိုင်းစိတ်ခြေတိုင်းခြေတိုင်းမှအဲ့ဒီစိတ်ကလေးကြောက်သွားတာတွေ့လို့ရှိရင်အဲ့ဒီလက္ခဏာ၅ပါးလုံးအကုန်လုံးမြင်မြင်တယ်အဲ့တော့ခန္ဓာတစ်ပါးမှာဖြစ်မှုက၅ဖြစ်မှုလက္ခဏာက၅ပါးပြည့်မှုလက္ခဏာက၅ပါး၁၀ပါးဖြစ်တာပါ ခန္ဓာတစ်ပါးတစ်ပါး10ပါး10ပါးဆိုတော့ခန္ဓာ5ပါးမှာဆိုရင်90အဲဒီခန္ဓာ5ပါးအဖြစ်အပျက်ကိုမြင်တယ်ဥရိယဗျာဉာဏ်ရောက်နေတဲ့ယောဂီပုဂ္ဂိုလ်ကအဲဒီအဖြစ်အပျက်လက္ခဏာ90ကိုသိမြင်တယ်လို့ဒီသံဃာမေကဝေဘာပြတာကဥရိယဗျာလက္ခဏာဥရိယဗျာဉာဏ်ဖြစ်တယ်ဥရိယလက္ခဏာက25ပါးဝေယလက္ခဏာက25ပါးဥရိယဝေယလက္ခဏာပေါင်း90ကိုမြင်တယ်ဒီလိုဆိုတယ် နနာကြီးကြအောင်ချမ်းသာနေရချမ်းသာနေရဆရာတွေကသိဖွဲ့သိကျဲသူစားအဲ90ပဲဆိုရင်ကတော့မှတ်တိုင်းမှတ်တိုင်းပေါ်ပြီးကြောက်သွားတာတွေဒါလေးသိနေတာဆိုတာဒါလေးသိလို့ရှိရင်အကြောင်းလက္ခဏာ၄ပါးနဲ့ထည့်လိုက်အဲတော့၅ပါး၅ပါးကြီးဖြစ်ပြီးတော့ခန္ဓာ၅ခုနဲ့ပေါင်းလိုက်တော့အပြည့်လက္ခဏာ၅ပါးအပြည့်လက္ခဏာ၅ပါး၁၀ပါးခန္ဓာ၅ပါးဆိုတော့90ဒါလိုဖြစ်သွားတာကဒါခန္ဓာနဲ့တွေ့လို့အာယရဏ၁၂ပါးနဲ့တွေ့လို့ရှိရင်အဲ့ဒီမှာသိများမှာ အာရဏ7ပါးနဲ့တွဲလို့ရှိရင်အာရဏတစ်ပါးတစ်ပါးမှာအပြည့်လက္ခဏာ9ပါးအပြည့်လက္ခဏာ9ပါး30 30ရမှာအဲဒါအာရဏ7ပါးဆိုရင်အလုံး120တော့ရမှာမနည်းဘူးဓာတ်37ပါးနဲ့တွဲမယ်ဆိုရင်180တော့ရမှာအများကြီးရမှာဒါကခန္ဓာ9ပါးနဲ့တွဲကြတယ်ရင်းကတော့ယောဂီပုဂ္ဂိုလ်မှာသိခိုက်ယုံနာလေးတွေဖြစ်ပေါ်ပြီးတော့ပျောက်သွားတာတွေပြီးလို့အဲ့ဒါရေးကြည့်ပါတယ်အဲ့ဒါလေးပြီးနေတာဥရပြညာနဲ့အဲဒါကျန်တာဆိုတဲ့အတိုင်း ခန္ဓာတစ်ပါးတစ်ပါးမှာလက္ခဏာ၁၀ပါး၁၀ပါးဒီခန္ဓာ၅ပါးလက္ခဏာ50ဖြစ်လို့အဲ့ဒီလက္ခဏာ50ကိုယောဂီပုဂ္ဂိုလ်ကဥရပဲရောက်နေယောဂီပုဂ္ဂိုလ်ကပြီးတယ်ဆိုတာလေအတူရုပ်မှတ်ရအောင်လေဒီကစိတ်လုံးပွယ်လေးတစ်ခုထည့်တာနောက်ဆုံးအာဒီကုန်းချုပ်ပဲခန္ဓာတစ်ခုပြင်မှုငါမည်ပြင်မှုငါနဲ့၁၀ပါးဖြစ်သည် ခန္ဓာ၅ဝယ်50ဖြစ်သည်ဖြစ်ပြသည်မြင်ဤညာယောဂီခန္ဓာတစ်ခုဖြစ်မှု၅မြည်ဖြစ်မှု၅နဲ့10ပါးဖြစ်သည်ခန္ဓာ၅ဝယ်50ဖြစ်သည်ဖြစ်ပြသည်မြင် ညာယောဂီအာ ဖြစ်ဖြစ်လက္ခဏာ90ကိုမြင်တယ်ဆိုတာအဲ့ဒီမှာပြထားတဲ့ဝေဘာနဲ့ဤတိုင်းဝေဘာကြီးပြထားတာဓမ္မစင်စစ်ကတော့ဖြစ်ပေါ်လာတဲ့ယုံနာလေးတွေမှန်ရင်မှန်ရင်နဲ့ပေါ်လာလိုက်ကြောက်သွားလိုက်ပေါ်လာလိုက်ကြောက်သွားလိုက်အပိုင်းပိုင်းနဲ့ပိုင်းခြားပြီးနေအဲ့ဒါပဲအဲ့ဒါအရေးကြီးတာပဲတကယ်ဖြစ်ပေါ်တဲ့လက္ခဏာတကယ်ဖြစ်တဲ့လက္ခဏာအဲ့ဒါသိရင်အကြောင်းလက္ခဏာ၄ပါးအဲအကြောင်းလက္ခဏာ၄ပါးစီ၄ပါးစီထည့်လိုက်တော့သူက၅ပါးဖြစ်လာတာကိုခန္ဓာတစ်ပါးတစ်ပါးမှာ အပြည့်လက္ခဏာက၅ပါးအပြည့်လက္ခဏာ၅ပါးရတော့30ပြည့်သွားခန္ဓာက၅ပါးဆိုတော့ခန္ဓာတစ်ပါးတစ်ပါး30ဆိုခန္ဓာ၅ပါးကျတော့90ဖြစ်သွားတော့လက္ခဏာ90ကိုမြင်တယ်မလို့ဆိုတာကိုအဲဒါကျမ်းဂန်များဒေသနာနည်းနဲ့ဝေဖန်ထားတာဒီဟာယောဂီပုဂ္ဂိုလ်ကဒီ90တွေအကုန်လုံးသိနာအောင်လို့လိုက်ပြီးတော့တွက်ပြီးတော့ရှင်းဖို့ရတယ်မဟုတ်ပါဘူးအဲဒါတွေလည်းနားလည်ထားရမယ်ဣတိဣရိကရူပသယုတ်ဤသမုရိယောသိချင်းပြကြောင်းနေဣတိဣရိက ရူပသာယုတ်ဤအထင်ကမောအချုပ်ချင်းချုပ်ချောင်းနေဤတိယဝေဒနာယဝေဒနာဤသမှုရောဤတိယဤတိကဝေဒနာဝေဒနာဤအထင်ကမောချုပ်ချင်းချုပ်ချောင်းနေဤတိကပညာယပညာဤသမှုရောဖြစ်ခြင်းဖြစ်ကြောင်းဤဤတိတိကပညာယပညာဤအထင်ကမောဖြစ်ခြင်းဖြစ်ကြောင်းဤဤတိကသင်္ခါရနံသင်္ခါရတို့ဤ သမုဒိယသိခြင်းတရားနှင့်ဣတိစီယသင်္ခါရသင်္ခါရတော့ဤဝရောအသင်္ခါမောအချင်းချင်းကြောင့်ဤတိစီယဝိညာဏတာဝိညာဉ်သမုဒိယသိခြင်းတရားနှင့်ဤတိစီယဝိညာဏတာဝိညာဉ်အသင်္ခါမောချင်းချင်းကြောင့်ဤတိစီတော့ပဇာနာတိပြီပရိဒါကခန္ဓာ၅ပါးဓမ္မ ानु ပါဒနာခန္ဓာ၅ပါးရှိနေတဲ့ပုဂ္ဂိုလ်ခန္ဓာ၅ပါးရဲ့အဖြစ်အပျက်ကိုသိဖို့အခုစုံသွားပါလေဒေသနာနည်းရောဘုံတရက်ကျေတာမရှိတော့ဘူးဒါအကျယ်ဆုံးပဲနားမလည်စရာလည်းမရှိပါဘူးဒီဥစ္စာ ကျက်ထားလည်းရတယ်လွယ်လွယ်လေးပဲဆိုတော့ဆောင်းမကလေးကိုမှတ်တာနာကောင်းပါလေတော့ကျင်းကျုပ်လေးနဲ့ပြီးဣတိဣဇဒံဝါကာယေကာနုပတိဝရတိဗိဓာဝါကာယေကာနုပတိဝရတိဣဇဒဗိဓာဝါကာယေကာနုပတိဝရတိသူပြောခဲ့တဲ့နည်းဖြင့်ယုတ်ဝေဒနာပညာသင်္ခါရဝိညာဉ်ဖြစ်တဲ့ဖြစ်တိုင်းကိုသိတဲ့သဘောတရားလေးတွေသိနေတာကလားသရုပ်တွေကိုသဘောလေးတွေသိဣတိရူပံဣတိဝေဒနာဣတိပညာဣတိသင်္ခါရဣတိဝိညာဏလို့ဟောတာတဲ့အစာဆုံးပိုက်ကလေး၅ပါး ဝိပဿနာဉာဏ်ရှင်းလာတဲ့အခါကျတော့ဥရိယပြဉာဏ်ဖြစ်လာတော့မှတ်တိုင်းမှတိုင်းအစအဆုံးလေးတွေပိုင်းခြားပြီးလာတော့ဣတိသမှုတွေရောဣတိရူပဒသမုရောဣတိရူပဒအရှင်မောဇာတွေအပြည့်ပြည့်တွေသိတာအဲဒီလိုပြီးတော့မိမိသာနာကယုတ်ဝေဒနာပညာသင်္ခါရသဘောလေးတွေသိအဲဒီယုတ်ဝေဒနာပညာသင်္ခါရတို့ရဲ့အပြည့်အပြည့်ကလေးတွေသိလာတဲ့အခါမှာအစ္ဆတံဝါကာယကအနုပါတိမိမိမိမိသာနာကယုတ်ကာယရှိအဲအစ္ဆတံဝါဓမေတုဓမ္မာနုပါတိမိမိသာနာကသဘောတရားတွေကိုရှုနေတာပဲ မိမိတဏှာကသဘောတရားတွေဒီလိုဖြစ်ပြနေတာတွေတွေ့တော့သူတို့ကတဏှာနဲ့ဒီလိုဖြစ်ပြနေတာပဲအဲလူဆိုတာလည်းဒါပဲနတ်ဆိုတာလည်းဒါပဲဇမဆိုတာလည်းဒါပဲယောက်ျားဆိုတာလည်းဒါပဲမိမဆိုတာလည်းဒါပဲဒီလိုဖြစ်ပြနေတဲ့သဘောတရားကြီးပဲလို့မှားရင်မှားရင်သဘောကျတာအဲဒါဗိဓာဝါဓမေသုတ္တမနုပါတိဝေတိဗိဓာသူတစ်ပါးတဏ္ဍာကခန္ဓာ၅ပါးတရားတွေလည်းဒီလိုဖြစ်ပြနေတာပဲသူတစ်ပါးတဏ္ဍာမှာဒီခန္ဓာ၅ပါးပဲရှိတယ် ဒီလိုဖြစ်တဲ့တရားတွေရှိတာပဲသဘောပေါက်ကြလားယောဂီပုဂ္ဂိုလ်ကနာပေါက်လွယ်ပါတယ်ပြင်းပြင်းနဲ့ကိုသဘောကျလာတာကိုယ်တဏ္ဍာကဖြစ်ဖြစ်နေသူများတဏ္ဍာနေလည်းပဲစဉ်းစားကြည့်ဒီလိုဖြစ်ဖြစ်နေတာလဲဆိုတော့သဘောကျတယ်ပူရိယပဲရောက်တဲ့ပုဂ္ဂိုလ်တိုင်းနဲ့ညာနဲ့ရှင်းပြီးတော့တရားတရားအစ္ဆတာကြီးတရားတရားဗိဓမိမိကိုယ်ရဲ့ကျုပ်ပြီးပြင်းသူများကိုဆင်ញင်လိုက်သူများကိုသူများကိုတော့ဆင်ញင်ပြီးတော့တာဒီလေကိုယ်တိုင်တော့မပြုနိုင်ဘူး သမုဒိယဓမ္မနုပါသေဝကာသမေဝိဟာသမုဒိယဓမ္မနုပါသေဝဓမေတုဝိဟာရတိဓမေတုခန္ဓာ၅ပါးသောတရားတော်၌သမုဒိယဓမ္မနုပါသေဝဖြစ်ခြင်းဖြစ်ကြောင်းကိုရှုလျက်မူလီဝိရဏိနေအခုပြောခဲ့တဲ့နေ့တည်းမတိုင်းမတိုင်းဖြစ်သဘောလေးသိနေတာဒီလိုဖြစ်တာအဝိဇ္ဇာတဏကံအာဟာရဒီလိုအကြောင်းတရားရှင်းနေတာပဲလို့ဆင်ញင်ပြီးတော့သိတာတခါပြန်အဲ့ဒီလိုဖြစ်ခြင်းဖြစ်ကြောင်းတွေကိုလည်းရှုမိတယ်တဲ့ ဝေယဓမ္မနုပါတိဝဓမ္မေသူဝေရတဲ့ဓမ္မေသူသဘောတရားတွေနဲ့ဝေယဓမ္မနုပါတိဝပြည့်စင်ကြကြောင်းသဘောကိုရှိတယ်ဒီဝေရတဲ့ဒီနေ့ဒါပြန်မှာမာရင်းနဲ့ပျောက်သွားတာလေးဒီဝိသရဏကာကတိမရှိရင်လည်းမဖြစ်နိုင်ဘူးအကြောင်းတရားမရှိအကျိုးတရားမဖြစ်နိုင်တာလည်းစဉ်းစားသိနေပြီးတော့ဒီအဲဒါဒီကျင်းတဲ့ဒီကြောင်းတရားတွေကိုသာပြန်သိပြီးတော့နေတယ်သမုဒိယဝေရဓမ္မနုပါတိဝဓမ္မေသူဝေရတဲ့ဒီဓမ္မေသူခန္ဓာ၅ပါးသဘောတရားတို့၌သမုဒိယဝေရဓမ္မနုပါတိဝဖြစ်ခြင်း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 အဲဝေဒနာတွေညောင်းတာပူတာတွေမှလည်းရှိရင်ဝေဒနာလေးတွေပြင်းပြင်းနဲ့တစ်ပိုင်းတစ်ပိုင်းပြက်ပြက်ပြီးတော့သင်တဲ့စိတ်တွေခြေတိုင်းခြေတိုင်းရှုမှရင်တစ်ပိုင်းတစ်ပိုင်းပြက်ပြက်ပြီးတော့သင်တယ်ပြီးတော့သင်တာဖြစ်ပြီးကြောက်ဖြစ်ပြီးကြောက်သဘောတွေတွေ့ရဝိဇာရဏအစိုက်တော့ကြောင်းတရားတွေမရှိရင်လည်းဒီခန္ဓာတွေဒီသဘောတရားတွေမရှိနိုင်ဘူးမဖြစ်နိုင်ဘူးကြောင်းတရားတွေရှိလို့ဖြစ်နေတာပဲဒီလိုလဲဆင်ញင်ပြီးတော့ဒီအဲဒါကြောင့်တရားတစ်ခါမှာ ခန္ဓာ၅ပါးတို့၌အဖြေရောက်ပြန်နှစ်ပါးလုံးကိုရှုပြီးနေတာလည်းရှိပါတယ်အာဒီဓမ္မဒီဝပဏ္ဏသတိပစ္စုရိဓာဒီဝပဏ္ဏတနည်းအားဖြင့်သတိညာဖြစ်ပုံကဓမ္မသဘောတရားတို့ဤဓမ္မသဘောတရားတို့ဤသာလင်အတ္တိစီကုန်ဤဤဝါဤလိုမူရင်အာသာထောယောဂီပုဂ္ဂိုလ်အတ္တိ အမတ်ရမို့တတိရီဝါတတိနဲ့တကွာညာမိသာတိပြည့်စုံခြင်းလေတော့ဤတရားတရားမှာမရင်မရင်နဲ့သဘောတရားကြီးတဲ့ပဲရုပ်မှဝေဒနာနာကျင်ကြဲမှုစသည်သောဝေဒနာမှခံခဲ့တဲ့သဘောခံကောင်းတဲ့သဘောဝေဒနာလေးတွေရှိတယ်။ဉာဏ်မှသားမှုလေးသဘောမှအဲဝိညာဉ်နဲ့စဉ္ညာနဲ့စသည်ဖြင့်စေရနာ စိတ်စောတိုက်တော့မှုလောဘဒေါသမောဟအလောဘဒေါသမောဟဒီသဘောတရားတွေမှသင်္ခါရတွေဒါတရားစိတ်ကိုမှစိတ်ကူးတဲ့စိတ်ကူးတဲ့မှသဘောတရားကြီးရဲ့ဖြစ်ပြနေတဲ့သဘောတရားကြီးရဲ့အဲဒီလိုထင်တော့သဘောတရားကြီးရဲ့ရှိတာပဲဒီထဲမှာငါရဲ့လို့ဆိုတာလည်းမရှိဘူးသွားတာလှုပ်တတ်တဲ့အကောင်လည်းမရှိဘူးကောင်းဆိုခံစားရတဲ့အကောင်လည်းမရှိဘူးမှတ်သားရတဲ့အကောင်လည်းမရှိဘူး အဲကိုယ်အောင်စားထိုင်အောင်ထားအောင်ပြုလုပ်တတ်တဲ့ကောင်လည်းမရှိဘူးလူကျင်တတ်နှစ်သက်တတ်ဗာရာတမေမောရသိဆိုးရတဲ့အကောင်လည်းမရှိဘူးသိကုသနာကြံစီရတဲ့ဆိုတဲ့အကောင်လည်းမရှိဘူးသဘောတရားများကြီးတယ်ပဲသူကသူဖြစ်သူကသူဖြစ်နေသဘောတရားကြီးတယ်ပဲဉာဏ်ထဲမှာသင်နေတယ်သူ့မှနေတဲ့ယောဂီပုဂ္ဂိုလ်တွေအဲဒီဖြစ်ပြကောင်းကောင်းသိနေတဲ့ပုဂ္ဂိုလ်ကဒီလိုက်ထင်နေတာပဲအာတိဓမ္မတိဝပါဏတာဓမ္မသဘောတရားတို့ဒီသားလင်းအာတိရှိကုန်ရင်သဘောတရားကြီးတယ်ပဲဒီကဲ အဲတဲ့ကျင်နေတဲ့အကောင်ရလို့မရှိဘူးယောက်ျားမိန်းမပုဂ္ဂိုလ်သားတော့ခေါ်တာခေါ်ရတယ်အမှန်စင်စစ်တော့ဖြစ်ပြနေတဲ့သဘောတရားကြီးတွေပါလားတဲ့ယောဂီပုဂ္ဂိုလ်ကဒီလိုညာထဲမှာသင်တယ်အဲဒီလိုသင်နေရကြဒါတတိဌာနဲ့ညီရဲသင်တဲ့ထင်ပါတယ်တကယ်မှရင်တကယ်ကိုသင်တာဒီဥစ္စာဒီလိုပဲသင်တယ်ဘုန်းကြီးကပြောလို့ဟောလို့မဟုတ်ဘူးတကယ်ကျူးမှလည်းညာညာရောက်လာတဲ့အခါဒီတိုင်းပဲသင်တယ်အဲဒီလိုသင်တာဘာအကျိုးရှိတော့ဆိုရာဝရိဝညာနမတ္တပစ္စည်းမတ္တယ အဆင့်ဆင့်အသိဉာဏ်တွေတိုးတက်သွားဖို့ပါပဲသတိတွေလည်းပဲအမတ်တတိတွေလည်းအဆင့်ဆင့်တိုးတက်သွားဖို့ပါအဲ့လိုပြီးလို့ရှိရင်သတိဉာဏ်တွေတစ်ဆင့်နဲ့တစ်ဆင့်နဲ့တက်သွားလိမ့်မယ်ဘယ်ကြောင့်တက်မလို့ဆိုသောတာပတိမဲ့ညာကြောင့်လည်းတက်နိုင်တယ်ဗရာညုမဲ့ညာကြောင့်လည်းတက်နိုင်တယ်နာယုမဲ့ညာကြောင့်တက်နိုင်တယ်အရဟတမဲ့ညာကြောင့်လည်းတက်နိုင်တယ်အဲ့ဒီတော့မလေးပါညာလေးမလေးပါဆိုင်အောင်ပါရမီညာအားလျော်စွာပါရမီရင့်ရင့်နေရတော့အင်္ဒြေရင့်နေရတော့တက်သွားတယ်မင်းသိနေတော့တက်သေးဘူးပေါ့အဲညာစင်းစင်းတက်သွားဖို့ဒီပရိမတ်တဲ့ အာနိမိတောစာဝိရတိအာနိမိတောအမိမရှိဘူးတဲ့သတိပုဂ္ဂိုလ်ရင်မှာဆိုရင်မရှိမှပဲနေတဲ့ပုဂ္ဂိုလ်ရဲ့အမိတဲ့နဲ့ပါတော့တဏှာမိရှိတဲ့ဒိဋ္ဌိမိရှိတယ်မြင်နိုင်ကြတိုင်းအာယုန်ကြီးဖြစ်တဲ့ပါရမှုတဏှာပါနေတာပဲကောင်းတဲ့အာယုန်တွေ့ရင်သဘောကျပြီမကောင်းတဲ့အာယုန်တွေ့ရင်လည်းကောင်းတာလေးသူလိုချင်ပြီအဲညှော်ရင်တောက်တာကြီးတဏှာဖြစ်တာကောင်းတာတွေ့သည်ဖြစ်စေမကောင်းတာတွေ့သည်ဖြစ်စေငါပဲသူပဲယောက်ျားမိန်းမပဲအသက်ရှင်နေတဲ့အကောင်ပဲလို့ပြီးကောင်းတာတက္ကာရိတိအာတာရိတိကလည်းပဲ အမြဲလိုက်နေတာပဲတဏှာမိဒိဋ္ဌိအမိနဲ့သတိပုဂ္ဂိုလ်ရင်ပြက်လာခုသူ့မှတဲ့ပုဂ္ဂိုလ်အဲ့ဒါမပါဘူးမြင်နိုင်ကြတဲ့ဓဝါ၆ပါးပေါ်တိုင်းပေါ်တိုင်းပေါ်ပြီးကြောက် ပေါ်ပြီးကြောက်ဒါလေးရေးရေးနဲ့ပြီးနေလို့ရှိရင်ဒီထဲမှာကောင်းတယ်လို့လည်းပဲဖြစ်သက်တာမရှိဘူးမကောင်းတယ်လို့လည်းစိတ်ပြက်ပြီးတော့ကောင်းတာကိုတောင်းတာမှမဖြစ်ဘူးအဲဒီလိုမြင်ကြတွေ့နေတဲ့ဥစ္စာငါပဲသူပဲယောက်ျားမိန်းမပုဂ္ဂိုလ်သတ္တဝါပဲလို့ဒီလိုနှလုံးသွင်းမှုသင်ញင်မှုဆွဲလာမှုတွေထဲမှာပါဘူးဖြစ်ပြနေတဲ့သဘောတရားမျှပဲလို့ဒီလိုသိနေတယ်အဲဒါကြောင့် အာနိတိသောဇာမိမရှိမှုရဲ့လေဘုရားရတိနေဤနာသတိလောကိပါရီလောကိလောက၌ဒိဋ္ဌိတစ်စုံတစ်ခုသောတရားကိုများနာသဥပါရိယတိဆွဲလဲမဆွဲလာတော့ဘူးအနာနဲ့ဘာယာပြီးဆွဲလာမှုလည်းမရှိဘူးဒိဋ္ဌိနဲ့ငါးကောင်သူကောင်ပဲလည်းသင်မပြီးဆွဲလာမှုလည်းမရှိဘူးအဲဒါသတိပဋ္ဌာန်တရားဒီဆွဲလာနေပုံသွားလို့ရှိရင်အရိယာမညာပုညာနဲ့ရောက်တာပဲအကုန်လုံးကုန်လို့ရှိရင်အရဟတမေကိုရောက်တာပဲအဲ့ဒီရောက်ရောက်သွားနိုင်တယ် အဲ့ဒါဌာနဓမ္မ ानु ပါဒနာကရဟတဖို့တိုင်အောင်သင်လိုက်တဲ့သားပေါ့ဥရပြရအပြည့်ပြည့်မြင်ပြီးတော့အဲ့ဒီမှာပြည့်ပြည့်မြင်ပြီးတော့အပြည့်တက်တဲ့မြင်လာလည်းရှိပါတယ်သင်္ကန်းညာခေါ်တယ်နောက်အပြည့်တွေမြင်တဲ့ဒီနေ့ပြုတ်နေတာကြီးတွေ့ရတော့ကြောက်ရကောင်းတယ်လည်းဆန်ဗျာညာဖြစ်တယ်အပြည့်မြင်တာမကောင်းဘူးတော့မကောင်းတာတွေကြီးတယ်ပဲအပြည့်မြင်တာအာရီနောက မကောင်းတာမြင်တော့ကြီးဝေတယ်ဒီကဒီလိုဖြစ်ပြတဲ့ယုံနာနေအလုံးမရှိတော့ဉာဏ်နာစတွေ့တင်တဲ့သဘောတရားလကားပဲဘာမှသုံးကြတယ်တရားအလုံးမရှိတော့ဒါလေးမရှိတာကောင်းတော့တယ်ဆိုတာရောက်သွားတယ်နေသင်္ကညာမရှိဘူးညာတာညာသွန်းလို့ရှင်တာတရားတွေမလို့ရှင်တော့အစတုန်းကဒါတွေကသိကြတာညစ်တယ်နေတာတွေအဲပြည့်ပြည့်တွေတကယ်ပမဲနေနေသိလာပြီဆိုရင်မလို့ရှင်တော့ဒါတွေအသုံးမကျတော့ဘူးသုံးလို့ရှင်တဲ့သဘောတွေပြည့်လာမရှိဘူးညာတာညာ သွန်းလွန်နိုင်အောင်လို့ဆက်အားထုတ်ပြီးသင်္ခါညာအကြောင်းညာမဆက်ရဘဲနဲ့အမှားသီလေးတွေသူ့ဟာသူ့သွားတဲ့သင်္ခါရုပ္ပခါညာအဲသင်္ခါရုပ္ပခါညာကရင်တန်ပြည့်စုံတဲ့အခါကာလမှာအဲဒီတော့အပြည့်ပြည့်လေးသိရင်သိရင်နဲ့ဖြစ်ဖြစ်တဲ့ယုံနာသင်္ခါရညင်းတဲ့နိဗ္ဗာန်အောင်နဲ့ရောက်တော့တာသင်္ခါရအယုံနဲ့ဖြစ်ဖြစ်တဲ့လုံးဝသိဆုံးတာမှတ်ပြအယုံတွေရောမှတ်သိနေတဲ့အသိတွေရောယူရတဲ့လည်းအကုန်လုံးချုပ်ငိမ့်သွားတဲ့သဘောနဲ့ရောက်တော့သင်္ခါရនិရောဓသင်္ခါရတွေထုတ်တဲ့သဘောနိဗ္ဗာန်ပဲအဲဒီနိဗ္ဗာန်အောင်ရောက်တော့ အဲဒီတယောက်သတိညာနဲ့တိုးတက်သွားနိုင်ပါတယ်အဲသောတာပတိမညာနောက်တစ်ဆင့်တက်လို့ရှိရင်သရာယိမညာနောက်တစ်ဆင့်တက်ရင်လာယိမညာနောက်တစ်ဆင့်တက်လို့ရှိရင်အရဟတမညာအကြည့်တောင်တက်ပြီးတော့သွားနိုင်တယ်အဲဒါဌာနဓမ္မနုပါဒနာကအရဟတဖို့တောင်တက်သွားဖို့အဲဒီကမှသူရိယဗျာနဲ့စပြီးတော့အဲဒီငယ်ငယ်လေးတွေလည်းမှားရအောင်ဘုရားနဲ့လည်းပြောရှင်တော်တော်ဘုံသွားတယ်ဒါပေမဲ့သူတို့နဲ့ပြီးမှာပါပဲ အများကြားဘူးသိဘူးကြတဲ့ပတာစာရာထေရီမဆိုတာရသော်ရသာသနာတော်အနာကျော်တော်တဲ့အမျိုးသမီးပါပဲသူတော့မလားကိုကျော်တော်ပရမကသူကတည်သမီးတည်သမီးကနေပြီးတော့မိစ္ဆရာအတိုင်းစိန်နဲ့မှားယွင်းပြီးတော့မိဘတွေပါလေအဲပြီးသွားကုန်သူတို့တိတ်တိတ်ဖွက်ပြီးတော့ရမှနေတော့ရမှသူစင်ရဲနဲ့လုတ်ကင်စားတော့နေကြရတယ် အဲဒီကနေပြီးတော့သာနေရောက်ပြီးတော့အဲဗာနေအောင်မှာတတယောက်ကတော့စောစောမိဘထံပြန်ပြီးဒီခွားမလို့လာရင်လမ်းမွေးအဲနောက်တယောက်ကလည်းဒီလိုလမ်းမှာပဲမွေးတာပဲသို့သောသူကကြာလိုက်လာတော့သူကကြာလိုက်လာအဲနောက်သူကသူကကြာအဲဒီညမှာပဲမွေးကြီးစိတ်ကြီးကလည်းကြာပြီးတော့မိတော်အောင်လို့သင်ကြရင်းနဲ့မွေးကိုသင်မှပြီးသွားတယ်နဲ့ငိုကြိုက်ပြီးတော့သုံးသွားတယ် တညာလုံးမိုးတွေထဲမှာဒုက္ခတွေရောက်သားမျိုးတော့ဒုက္ခတွေရောက်အဲဒီကဒုက္ခတွေရောက်ပြီးတော့မနေ့ကျတော့သူတို့ကြာသွားတယ်လားလိုက်ပြီးတော့ရှာတဲ့အခါမှာမကြိုက်လို့သိနေတာတွေ့တော့ငါယောက်ျားသိပြီးကိုယ်ရပြီးတော့မိဘထံငါတော့ပြန်မပဲဆိုပြီးတော့သားလေးသားကြီးအဲသားကြီးကိုလည်းဆွဲတော့သားလေးကိုဝေ့ကြည့်တယ်ဘုရားသားလေးသားလေးကြည့်ပြီးတော့ကြောက်ကြတာသီရဝတိမြစ်ဆိုတာကြည့်ပါတယ်သူလည်းကြည့်ပါတယ်သိပြီးတော့နဲ့တယ်မြင်ဟုတ်ပါဘူးတော်ရုံပါပဲ ဆိုရင်ဒီသိနေတာရှိလို့မပေါ်ပါဘူးအဲဒီမျိုးရောက်တဲ့အခါဒီကတင်ရင်ကုလို့ရတယ်မြင်ပါပဲတော့ဆောင်းပါပဲဓမ္မဒီမှာတော့ဆောင်းပေါ်တယ်တော့အဲဒီမြင်မှာဟိုဘက်ကကုတော့ရေကရေထဲလည်းကုနေကြဆက်နေကြမို့ဒီမြင့်ကျောင်းကလည်းသိတာမဟုတ်တော့ကလေးတွေပါတော့ယုံကြည်သွားရင်အကုန်လုံးမျောပါသွားရေဆိုပြီးတော့အဲဒီမှာ ကလေးကလေးကိုအငယ်တော့သွားပြီးတော့ကျေးဥစွာသွားဖို့ပါလေးစာကြည့်ကိုသက္ကမနေရုံနဲ့မလာတဲ့နေအောင်ငါပြန်ခေါ်မယ်ပြောတယ်။နေလည်းကဟိုဘက်ကတော့သာဟိုဘက်ကမှဖေရကလေးပါလေးနဲ့အုပ်ကြည့်ပြီးတော့ဒါရှင်းနေကြတယ်ပြန်တယ်။အဲဒီပြန်လာတဲ့အခါရေလည်းရောက်တော့သွန်ကဝဲလာ။သွန်ကလည်းပြင်မိသားရောက်ပြီးတော့သားသားလေးတွေပါလေးတွေ့ရင်ဒီဥစ္စာတွေတော့သုတ်ပြီးတော့ရှည်စားနေတာ။ဘုရားသားလေးတော့သားလေးကလေးနဲ့တူးနေတာကိုအဲဒီမှာသွန်က ဆုံဆိုရင်လည်းဒီကဆုံတော့မှာဟုတ်မဟုတ်ပါလားခါကြီးကြီးနဲ့ဒီပါလင်းရုံလို့ပါတော့မှပြောတာပါဘူးကအဲဒီမှာစားထဲမှာပါဆုံတော့ပါတယ်အဲဒီဆုံကဘားထဲမှာပြီးတော့ကြီးတော့ပါရောကြီးတော့လက်ကတော့ဝါကြီးပြီးတော့၆ရောက်တော့ကန္နာနေတဲ့ကလေးကတနေ့သားကြီးတာကိုဘာမှမသိသေးဘူးအမေကခေါ်တယ်မှပြီးတော့ရေရဲဆင်းလိုက်တော့မျောပါသွားအဲဘာငယ်ဆုံးကြီးရဲတာကြီးရင်းနေသေးရဲတဲ့ငါလည်းပဲမိုးတိုက်လို့ဆုံးတယ်တဲ့အဲဒီမှာဒီလိုမရဖြစ်ပြီးတော့ ပန္တိမေတံပတိမတော်ဆိုအဲပါငယ်ကိုသွန်ချီသားကြီးကိုသားကြီးရတဲ့မျိုးဘာလို့နစ်သေးလဲအဲလင်းယောက်ျားကတော့လည်းငိုတိုက်လို့တော်တယ်မှာဆုံးကြတယ်ဆိုပြီးတော့သူစိတ်ထဲမှာအတူတူနဲ့ရွတ်ပြီးတော့သွားအမေဖေမောင်နေတော့ရှိသေးရဲ့ဆိုပြီးအာကိုပြီးသွားတယ်အဲမျိုးအနည်းရောက်တဲ့ခါကျလူတယောက်တွေ့လူတယောက်တွေ့တော့မေးကြည့်တယ်သူ့အမေဖေရဲ့ မေးပြောအဒီလူကြီးကပြောတယ်အဲမမေးပါနဲ့ဒီဒီလူတွေအကြောင်းနဲ့မမေးနဲ့ဒီနေ့လူကိုမေးဟုတ်ဘူးတဲ့ဒီလူတွေပဲသိတယ်နဲ့ဒီလိုလည်းဒီနောက်ဆုံးမပြောတော့မဖြစ်တော့ဘူးပြောရတယ်အဲ့ဒါတဲ့အဲဒီတစ်ခေတ်တစ်ခေတ်သာသာဘ၃ယောက်ဟာမြားကမိုးကြီးပါလို့လားတဲ့အဲဒီမိုးကြီးရွာတော့အဲဒီမိုးကြီးနဲ့အိမ်ပြိုပြီးတော့အိမ်ပြီးပြီးတော့သေးတယ်၃ယောက်လောက်တခါတည်းဆိုရင်သာမီပြိုပြီးဒီလိုဟိုမှာမိကျို့ထားပါဘောနဲ့ဟိုမှာမိကိုတူနဲ့တွေ့ဘူးလားတဲ့အဲ့ဒါကိုကြားလိုက်တော့မှ အားကိုးရတယ်အကုန်လုံးမဲ့သွားတာကိုမဲ့သွားတာကစိတ်လုံးစိတ်ပူပန်တာဟုတ်တယ်လောကမှာအားကိုးရမယ်ရှင်စိတ်ဆိုတာပူပန်ကြကြီးပဲအဲကိုရေးကိုယ်တာစိတ်ရေးကြည့်တာသူများရေးစိတ်ရေးကြည့်ကိုရေးရေးကြည့်ကိုမှအားကိုးရမရှိဘူးဆိုရင်လားစိတ်တွေစိတ်ပူပန်တာလားစိတ်နှလုံးပူပန်တာနှလုံးသွေးတွေပြက်ပြီးတော့ယူတာပေါ့ယူတယ်ဆိုတာကနှလုံးသွေးတွေပါလေပြက်ပြီးတော့စိတ်တွေထောက်ပြန်တာပဲထောက်ပြန်တာနဲ့မှ ဒါတယ်မှာဟိုဝေရမှမရှိပါမှမရှိသွားကျင်ရသွားကြောက်ကျင်ရရပြောကျင်ရတော့ဆိုကျင်ရတော့တခါတည်းယူသွားတာကွာဘောဗုဒ္ဓသာလင်္ကတာသားနှစ်ယောက်ကလည်းပဲသွန်ချီတော့ရင်နဲ့လို့သေခဲ့ပြီပန်းတင်မဲ့ချမ်းပြီမတော့လာမှာလင်္ကာလည်းမူကြိုက်တော့ဆုံးခဲ့ပြီမာတာပိဋကသဘာဒသအမေရောဖေရော မောင်အကိုရောဧကသီတာမိတဲ့ချက်တွေအင်တိတွေလို့မိတဲ့ပုံနဲ့သိညိုလိုက်ရပြီလို့ဒါတုံစားတဲ့ဒုဒုနဲ့ရွတ်ပြီးတော့သွားတယ်အဲ့ဒါဘာမှအတိပညာတွေမရှိတော့စိတ်ကောင်းလုံးကောင်းမရှိဘူးဒါတွေယူတော့တယ်အဲ့ဒီယူတာဘယ်တော့ကြာတယ်မသိပါဘူးသူကဘယ်တော့ကြာလဲမသိဘူးဒီနေ့တော့ခါမှာမြတ်စွာဘုရားသာဝတိကြီးဇေရောအကြောင်းတော်မှာတရားဟောနေပရိသတ်လေးပါးလုံးစုံတရားနာနေတဲ့အချိန်မှာအဲဒီတရားသာရ ဒီမှာအလောင်းကအယူမှာကတည်းကလည်းဘာလို့ဒီသူကျွတ်တင်လာတော့ဘောလေအဲဇေရွန်ကျောင်းစီကိုလမ်းပေါက်လာတယ်ဘာရဲ့ဟုတ်ဘူးကျောင်းမရောက်ပါသွားတာရောက်လာတော့ရောက်လာတဲ့လူစုစုမြင်တဲ့အခါလဲသူကဝင်လာတယ်လူစုစုတွေဝင်လာတော့လူကြီးတွေကအမြင်မတော်အယူမှာတရားပွဲပြတ်တော့မယ်ဆိုပြီးတော့အဲမလားနဲ့မလားနဲ့ဆိုပြီးဝိုင်းနေကြကြလက်ဆောင်ကြကလက်ဆောင်ကြကတော့မြင်ကြီးတာတော့သူကျွတ်ကြောင်မြင်ကြီးတာဆိုတော့ အဲမတားကြနဲ့လာပြီကြီးလာပြီဆိုတော့မှလည်းဘုရားဘုရားကဆွပြီးတော့မှလည်းမတားကြဘူးမတားကြတော့ဝင်လာတယ်ဝင်လာတယ်ဘုရားနိဗ္ဗာန်ဝင်လာတယ်ကိုယ်စားမပါဘူးလို့အဲဒီမှာညဇောဘုရားတော်တော်နီးနီးလောက်တဲ့စကားပြောလို့ရိုးစကားပြောကြားလောက်တဲ့နေရာရောက်တဲ့ခါကာလမှာပတိံပတိလဘပဂိနီတဲ့ဒီလိုပြောတယ်ပဂိနီဆိုတာ ပါဠိတော်ကနမလို့အဓိပ္ပာယ်ရှိပါတယ်မြတ်စွာဘုရားကဒီလိုပဲဘုရားကယဉ်ကျေးကြီးဒီလိုပဲခေါ်တယ်ဥပါလာဆိုရင်တော့ဒီဥစ္စာသူရအမျိုးသမီးတွေလွတ်သွားခေါ်လို့မဖြစ်ပဲဘုရားကဒါနဲ့အနဲ့ပေးရတာတော့မှသတ်ခဲ့ချက်ဖြစ်နေဗမာပြည်သုံးလုံးနဲ့ဆိုတော့အဲဘုရားသုံးလုံးကတော့ဒီကြိုင်နဲ့ဆိုတာသတိနည်းအတာစာရင်းကြီးတော့နမတတိယအမှတ်တတိကိုပฏิလည်းပါရပါတော့သတိထားမှာပေါ့ဒါစာရင်းလို့ မြတ်စွာဘုရားသတိပေးလိုက်တယ်သူရှိကံကလည်းပဲဒီချိန်မှာအယူကြောက်ခြင်းတိုင်တော့ပေါ့လေသူကလည်းအကြောင်းရှိတော့ဘုရားသတိပေးတိုင်းလည်းဖြစ်ဘူးကာမကောင်းတဲ့ပုဂ္ဂိုလ်တွေဘုရားကသတိပေးတိုင်းလည်းအယူကြောက်တာတော့မဟုတ်ဘုရားတဲ့တဲ့တော့ကကဲကဆိုရာနာပါရှိတယ်အဲ့ဒါဘယ်နဲ့မှမတတ်နိုင်ဘူးကဲကကယူနေတော့ယူနေတော့ကံကြီးကံငယ်ရှိတာသူလာခြင်းနဲ့လားမလာခြင်းနဲ့ကြာတော့ခက်ပြီသူမလာလို့ရှိရင်ကိုကံကြီးကံငယ်ဆိုတာပိန်ထဲမှာ ညာနေစုလို့ရတာကိုညာတစ်ပါးကမှကွဲလို့ရှင်ကံပြက်တယ်လုံးလုံးသိဘူးအဲတော့ခဲကဆိုရင်ဟန်ကတခါတည်းလည်းသူမလာဘူးမလာတော့သူမလာတာနဲ့ကံပြုတ်ဝရတဲ့သူလာကြလည်းသူကထရင်ထသွားတော့ကံပြက်တယ်အဲတော့သက်သာပြာကဖွင့်ပြထားတယ်ခဲကတော့ယူတယ်ဆိုတော့လာခြင်းနဲ့လားမလာခြင်းနဲ့တူလာသည်ဖြစ်စေမလာသည်ဖြစ်စေဓာတိကံငယ်တွေဆောင်းနိုင်တယ်ဆိုရင်ဘုရားအထုခွင့်ပြုထားရတယ်သူကြောက်ဘုရားမတတ်နိုင်ဘူးသူသူကအယူပြောက်ခွေရအကြောင်းကမရှိသေးတာကိုဆိုတော့နောက်ပိုင်းကြပြည့်စင်တဲ့ကြောက်မှာပေါ့လေအဲဒီမှာခြေပိုင်းကတော့မပြောက်သေးဘူး အခုဗဒဇာရာကတော့ဒီကံကလည်းကြောက်ချင်တယ်လို့ဘုရားရဲ့တကူတော်လည်းရှိတော့ပါလေဘုရားကလည်းဘယ်နဲ့တကူတော်ရှိတော့ဆိုလို့ချင်းမုတ်တော်မောစီယံဗုဒ္ဓဘောစီဘောရိယံဗုဒ္ဓသစ္စာလေးပါးကြောင်းငါသိခဲ့ပြီတော့ဘောရိယံပြီးပြီတဲ့တော့သူတို့ကိုသိစေမယ်ရာဇာရတိမှာသဘာဝသိင်းတဲ့ကနေဒီပါရမီသိကျင်လာတာသူကဒီနည်းဆောင် အရာမအေရတဲ့ ဂုံကူးနဲ့ကျွတ်တန်းဝင်ဖို့ရဆိုပါရမီတွေဖြစ်ကျင်လာတာညာနာဖြစ်ဖို့ရဆိုအပြည့်စုံပါရမီတွေပြည့်ပြီးသားပုဂ္ဂိုလ်အဲသူပါရမီကလည်းရှိပြီးသားဖြစ်တော့အဲဒီတော့ပါရမီရှိပြီးသားပုဂ္ဂိုလ်တွေကိုကျွတ်အောင်ဟောဖို့ရလက်စွာတရားမှာဒါသွားတယ်တရားတကူရှိဘုဒ္ဓဘောရီဘုဒ္ဓငါကိုယ်တိုင်တရားလေးပါတရားကိုသိခဲ့ရရှိသောဘောရီယံဝိနည်းတ attva အပေါင်းကိုလည်းတရားလေးပါတရားသိစေမည်တရားလိုတော့ဒါပဲအဲဒီအလိုတော့ဟာရှိရတယ်တရားလိုတော့အလိုတော်တိုင်းပဲရှိရတယ် ဒါကကျွတ်ထိုက်တဲ့ပုဂ္ဂိုလ်တွေမှပဲမကျွတ်ထိုက်တဲ့ပုဂ္ဂိုလ်တွေကြတော့ဘုရားလည်းဘယ်နဲ့မှမတတ်နိုင်ဘူးဘုရားလည်းတက်ကအဲပုရဏကသောမဂ္ဂိခောသာလတို့အဇိတာကေတကမလသိင်းစီအဲမိဂန္ဓနာဗုဒ္ဓဆိုတဲ့ဆရာကြီးတွေရှိတယ်ဆရာကြီးဆောက်ပါသူတို့လည်းသူတို့ယူဝါဒတယ်သူတို့ဟောနေတာပဲသူတို့တပည့်တွေလည်းရှိတာပဲသူတို့အာသူတို့ဘုရားလိုပုဂ္ဂိုလ်နဲ့ပုဂ္ဂိုလ်တွေရှိတယ် အဲ့ဒီပုဂ္ဂိုလ်တွေဘုရားဘယ်နှမမတတ်နိုင်ဘူးဘုရားစီလာပြီးတခါတခါဒီသူတတိတွေကလာပြီးရှောက်မေ့ရှိတာပဲဒါတွေလည်းဘယ်နှမမတတ်နိုင်ဘူးတချို့လည်းပဲကျွတ်တာကြီးတယ်ချို့များတော့ညမကျွတ်တာတွေကများပုံပေါ်ပါတယ်သူကဘယ်နှမမတတ်နိုင်ဘူးအဲဒါတို့ပါမီရှိတဲ့ပုဂ္ဂိုလ်တော့လည်းမတတ်နိုင်ဘူးပါရမီရှိတဲ့ပုဂ္ဂိုလ်မှဟောလို့ပြုလို့ရတာအခုကာလလည်းဒီလိုပဲအဲတရားကိုမယုံကြည်တဲ့ပုဂ္ဂိုလ်တွေများဟောလို့ပြောဖို့များသိတာအောင်လေးတာတို့ကမယုံတဲ့ပုဂ္ဂိုလ်ဟောဖို့ဆက်တာပေါ့သူ သို့တော်လည်းတချို့ပါမရှိတဲ့ပုဂ္ဂိုလ်တော့နည်းနည်းနည်းနည်းပြောရင်းကြီးသဘောပေါက်သွားတယ်တော်ဟန်ကြဒီလိုပုဂ္ဂိုလ်လည်းရှိရရှိပါတယ်အခုရာဇာရာရှင်မကတော့ကျွတ်သိမ့်လိုက်တဲ့ပါရမီရလည်းရှိနေမြတ်စွာဘုရားမြတ်စွာဘုရားကသစ္စာလေးပါးတရားငါသိရင်သိစေနိုင်မယ်သိစေမယ်လို့ရည်ရွယ်ပြီးတော့ဖြည့်လာတဲ့ပါရမီတော်တကူတော်အဟုန်လေးကြောင့်သတိပေးလိုက်တယ်ဆိုတာချက်ချင်းသတိရသွားတယ်သေတ္တမှမလဲရောက်တတိယပတိလဘဗကိနိ စေတမိပဒါစာရီတတိယပါတတိထားပါတတိစုပါမှာပေါ့လိုက်တာနဲ့အဲဒါနဲ့ပြန်တတိယပါသူကောင်းသူကောင်းပြန်ဖြစ်သွားဒီတော့မှသူ့ကိုယ်မှာအဝတ်စားမပါတာသိတာအဲတော့ဟိဝတ္တပါကတ်တရားကြောက်မှသိတာကျုံညုံညုံကထိုင်းလာတယ်လေကျုံညုံထိုင်းလာတော့မှဒီပါမှာဆိုပြီးတဲ့ဥပဒကကြီးပြောက်ကပေါ်ယုံဝတ်တယ်ဘယ်တော့မှလည်းသာကဝတ်တယ် ကိုကဝတ်တဲ့ထက်လို့ယုံထားတာပါလေအပေါ်ယုံဖို့ကတော့အခုလည်းအဲ့ဒီညာဆိုရင်ပြင်ခါတစ်ထည်လည်းနေနေတယ်ဖြစ်တာပါပဲဒါကအပေါ်ယုံဖို့ကိုတတ်ပြီးတော့ဆွဲရကြအောင်အဲ့ဒီပေါ်ယုံဖို့ကလေးကိုကေရတဘာလုံအောင်လို့ပေါ်ယုံဖို့ဆိုတဲ့အာဝလောက်ပဲကြီးကြီးနေမှာပါပဲအဲ့ဒါနဲ့ဝိုးယုံပြီးတော့မြတ်စွာဘုရားနိဗ္ဗာန်သွားပြီးဘုရားကျော်တွေကိုလက်နှစ်ဘက်နဲ့သုံးနေပြီးနှခုနဲ့တိုက်ပြီးတော့ပြီးတော့ရဲ့ မိရာကိုယ်ဝေရာဖြစ်တော်မူပါဗျာတတိတော့မနာဆင်းရဲပါတယ်ဗျာမနာဒုက္ခရောက်ပါတယ်ဗျာသားမြောက်ကလည်းပဲသားတယောက်ဆုံးကြီးလို့သားတယောက်ရင်းနေလို့သိခဲ့ပါပြီဗျာလင်္ကာလည်းပဲမူကြိုက်လို့တော်တဲ့မှာဆုံးခဲ့ပါပြီအဲမှာတရဏဂုဏ်တွေပါလေပါတင်ရမယ်ဒီလိုပဲဒီဖြစ်ခဲ့ရတာလည်းတော့မတတ်နိုင်အဲအမေရဲ့အဖေရဲ့အကိုမောင်ရဲ့အဲဒီ ၃ယောက်ကလည်းပဲချိန်ထဲမှာအင်းပြီးပြီးတော့သေးလို့မိတပုံနဲ့မိသိညိုရရပါတယ်ဗျာတဲ့ပြီးတော့အာကိုရမရှိတော့မြတ်စွာဘုရားအာကိုရစိတ်တော်မူပါဆိုတော့မြတ်စွာဘုရားအာဘိစကားပြောတယ်အာကိုလို့အာကိုရဖြစ်နိုင်တဲ့ဆရာသမားထံရောက်လာပြီစိတ်သာချတော့အာမငယ်နဲ့ဆိုပြီးအာဘိပြီးတော့ယခုပင်ပြောတဲ့ဆင်းရဲတွေမျိုးကရှိကလည်းဂျုံမဲလာပြီဒီလိုပဲသာသေးလို့လင်းသေးလို့မိဘသေးလို့ပေါင်းသေးလို့ အဲမျိုးသားချင်းတွေသေးလို့ဒီမခံနိုင်လို့မျက်ရည်ထွက်ခဲ့ရတယ်မျက်ရည်တွေများလာပြီဘယ်လောက်များတယ်လဲဆိုလို့ရှိရင်သမုဒ္ဒရာ၄ဆင်းဆိုတာခုရှိတဲ့ပင်လယ်တွေပါပဲအိန္ဒိယမှာတော့အိန္ဒိယအိန္ဒိယကျွန်းဆွယ်ကြီးရဲ့တောင်ဘက်ကအရှေ့ဘက်ကနောက်ဘက်ကဒီလားအများကြီးလောက်တဲ့ဥစ္စာတွေပေါ့လေဒီဟာတွေတော့မြောက်ဘက်ဆိုပြီးအကုန်လုံးကိုဗာမင်းကညွှန်ထားပါတယ်ပင်လယ်တွေအကုန်လုံးပါပဲအဲဒီပင်လယ်မှာရှိတဲ့ရေတွေတဲ့ပဲမျက်ရည်ကများပြီတဲ့ဘုရားတွေဒီလိုဟောတာပေါ့ တယ်ဆိုတော့လို့လားဘဝတွေသိညာတာနော်ငယ်ရောတာတဘဝတဘမျက်ရည်ကနည်းနည်းထွက်တာပဲသိညာဘူးဒီလိုဘဝတွေလည်းမျက်ရည်မထွက်တဲ့ဘဝတွေကျုံပါအဲ့ဒါတွေမျက်ရည်ထက်ခဲ့တဲ့ဘဝတွေကမျက်ရည်စုပေါင်းထားလို့မပြည့်စည်ဘူးဆိုတော့ရှင်ပင်လည်းရည်တွေလည်းများပြီဆိုတော့ငိုခဲ့ရတဲ့ဘဝတွေများလာပါဘောဆိုတာတွေသဘောပေါက်တယ်တက်တာရရအဲဒီမှာမြတ်စွာဘုရား နဗ္ဗန္တိဗုဒ္ဓဒါနာယနာပိဒါနာရိဗန္နဝအန္တကေနာတိပါဏဝနာတိစီနာတိတုဒါနာတာနာပန္တိဗုဒ္ဓဒါနာယဗုဒ္ဓသာသမီတို့ဒီဒါနာယကိုယ်ဝေရလုံငါနာပန္တိမရှိကြဘူးတကယ်အရေးကြတော့အာကိုလောက်တဲ့သားရဲ့သမီးရဲ့တို့ကမရှိကြဘူးမြတ်စွာဘုရားဟောတယ်ဟောတယ်မိဘကတော့အာကိုရတယ်သာသမီဆိုတာသိအောင်လို့ရအောင်ဘာကောင်းသမီးကောင်းတွေလည်းဆွရှိတယ်ရှိကြပါတယ်နဲတယ်အခုကတော့လေတကယ်အရေးကိုပြောပါတယ်ပေပေးနဲ့တွေ့တဲ့အခါမှာ သာသမီတွေကမသေးအောင်ဘယ်နဲ့မှမတတ်နိုင်ဘူးနာတာနိဗုဒ္ဓဒါနာယနာပိဒနာပိဘာနဝအာတကေနာတိပါဏသနာတိညာတိဗုဒ္ဓနာတာအဲနာပိဒနာပိဘာနဝအဖေအမေတွေလည်းပဲဒီဘေးနဲ့တွေ့တဲ့အခါမတတ်နိုင်ဘူးအသွေးမျိုးတွေကောင်းတယ်တတ်နိုင်မလားမတတ်နိုင်ဘူးဘယ်သူမှမတတ်နိုင်ဘူးဒီဘေးနဲ့တွေ့တဲ့အာတကေနာတိပါဏအာတကေနာ သိခြင်းတရားတွေဒီဘာနာတာသွားမှုနေစေတော့သူကညာတိသူ့အဆွေမျိုးတို့နဲ့ဒါနာတာကိုယ်ဝေရဖြစ်တယ်နတ်တိမရှိဘူးအဲသာသမီဒီကိုမောင်နှမမိဘအစရှိတော့ဆွေမျိုးသားချင်းတွေကတကယ်အရေးနဲ့သေပေးနဲ့တွေ့ပြီဆိုရင်မသေးအောင်ဘယ်နဲ့မှမတတ်နိုင်ဘူးမကားွယ်နိုင်ဘူးမြတ်စွာဘုရားဟောကြားဟုတ်တယ်လူတိုင်းလူတိုင်းဒီလိုကြည့်ရပါပဲအဲတော်တော်ယောဂပြောင်းမဲ့ယောဂလို့ဆိုရင်ဆေးတွေဝါးတွေနဲ့ဝိုင်းကူးကြဆွေမျိုးတွေ ကယ်လို့ဘယ်သူကယ်လို့ယောဂကြောက်တယ်ဒီလိုတော့ရှိပါတယ်ဒါမသေးသေးသေးချင်းကမပြသေးတဲ့ဟာကိုတကယ်သေးချင်းကြမယ်နောက်ဆုံးချင်းကြဘယ်သူမှမတတ်နိုင်ဘူးအဲဘယ်နှမမလုံးနိုင်ဘူးသူစားသေစရာကြီးတွေကိုသားလေးလည်းမတတ်နိုင်ဘူးကိုသမီးလည်းမတတ်နိုင်ဘူးကိုအိမ်ကူလည်းမတတ်နိုင်ဘူးဘယ်နှမမတတ်နိုင်ပါဘူးနောက်ဆုံးကြဒီလိုပြည့်ရတာပဲသူကဣဒ္ဓမထာဝသညာတဝပါဏိတောသီလသံဟုတောပါဏိတောမျောမြင့်ပညာနဲ့ပြည့်စုံသောပုဂ္ဂိုလ်သည်ဣဒ္ဓအာထဤကြောင့်မညာတဝသိ၍ သီလတန်ဟူသောသီလနဲ့ပြည့်စုံလျက်အဲဒီရောက်ပြီးတော့ရှိရင်ဒီနေ့ကျရင်ဒေဝိဆိုတာတွေ့လိမ့်မယ်အဲဒီဒေဝိနဲ့တွေ့တဲ့အခါကျအမိအဖညီကောင်မောင်နှမအစရှိတဲ့သူမျိုးသားချင်းတွေဘယ်သူမှအာမကိုရဘူးဘယ်သူမှမတတ်နိုင်ဘူးဒါလေးသိရမယ်တဲ့ဒါကတော့သိတယ်သိကြတာပဲနည်းနည်းနည်းနည်းမစဉ်းစားလို့သိတော့သိကြတာအဲဒီတော့ အဲ့ဒီသေဘေးကလွံ့မြောက်တဲ့တရားကိုတို့ရှားဝေးရသင်ပါကောတော့မျောမြင်ပညာရှိရမှာဒီလိုမျောမြင်ပညာရှိတဲ့ပုဂ္ဂိုလ်ဟာသီလနဲ့ပြည့်စုံရမယ်အောက်ဖြစ်ဆုံး၅ပါးသီလပြည့်ရမယ်စင်္သာမေသီလယံသီလကိုသီလနဲ့ကိုပြည့်စုံဗာဏိတော်သီလသံဟုတော်နိဗ္ဗာန်ဂမနမေကံခိဗ္ဗမေဝဝိသောတေယေနိဗ္ဗာန်ဂမနမေကံနိဗ္ဗာန်သို့သွားကြောင်းဖြစ်သောလမ်းခရီးကိုခိဗ္ဗမေဝသင်စွာသာလင်ဝိသောတေယေသုတ်သင်ရှင်းလင်းရမည်ကိုသွားမယ်လားကိုမြင်ရမှာဘူး ဟောကိုသွားတယ်လားကိုမြင်ရတယ်ကိုသမာဓိမှာလမ်းနေရှိတယ်မာဒီကပုဂ္ဂိုလ်တွေကိုသွားဝူရတယ်ကိုလောက်ကြတာပဲဒီကနေ့ရန်ကုန်မြို့ထဲမှာလမ်းတို့တွေရှိတယ်လမ်းရှိတွေကတော့ဆိုရတာလို့အဲဆိုရတာလို့နည်းဒီကတင်တာဒီလမ်းတို့လေးတွေကကိုကကိုမြင်ရတာပဲတော်တွေပါလေကြတော့ကိုလမ်းကိုမြင်ရတာကြီးတယ်ပါပဲအဲဗာမယဝဆင်းရဲမှာ

လည်းခင်ဖြစ်ပါပဲလမ်းတစ်ခုပဲအချက်တစ်ခုခင်းပြီးသားဖြစ်သွားတာပဲလမ်းတစ်ခုခင်းပြီးသားဖြစ်သွားတယ်။ဘောင်းနေတစ်ခါမှလိုက်နိဗ္ဗာန်ရောက်ဖို့လမ်းတစ်ခုပိန်နေတစ်ခါမှလိုက်နိဗ္ဗာန်ရောက်ဖို့လမ်းတစ်ခုမတိုင်းမတိုင်းဟာနိဗ္ဗာန်လမ်းသုတ်တင်နေတာပဲလမ်းထွင်နေတာသိနေကြတယ်အခုဒီမှာတရားထုတ်နေတဲ့ပုဂ္ဂိုလ်တွေဘောဝဆောတာတွေမဟုတ်ဘူး။ဟုတ်လား။မိုးရင်ကြတော့ဥက္ကဲလေးတွေခင်းပြီးလမ်းကြောက်ပါလားရှိတယ်မလား။အဲဒီမှာဥက္ကဲလေးတစ်ချက်ဆိုခြေတလန်းဥက္ကဲလေးတစ်ချက်ခြေတလန်းကခြေတဝါချက်ဝဲချက်ဝဲလေး အဲလာရှိတော့ကြပြီးတဲ့အခါမှာလာပြီးတော့တာပဲအဲ့ဒါလိုပဲခုမှာတိုင်းမှာတဲ့သမာဓိတိသမာသင်္ကပ္ပဆိုင်တဲ့မဲခင်7ပါးတရားတွေနိဗ္ဗာန်ရောက်ဖို့ရလမ်းနေဓမ္မတလန်ဓမ္မဓမ္မတကွဲဓမ္မတကွဲဓမ္မတကွဲဒီလိုသွားတာအဲ့ဒါတွေကလားအကွက်တွေစုံသွားတဲ့ကနိဗ္ဗာန်ရောက်မှာပဲအဲ့ဒီအိဗယ်ကိုမြတ်စွာဘုရားဟောတယ်ဒီတရားကျမ်းနာရတာနဲ့ဒါသာရတိမဒီတရားကျမ်းနာရင်လည်းသုတနာကဖြစ်တဲ့ယုံနာနဲ့ရှုမှတ်ပြီးတော့ဝိပဿနာဉာဏ်ဆင်နိုင်တဲ့ပြီးသောတာပတိမေဖို့ရာရောက်သောတာပန်ဖြစ်တယ် ဖြစ်ရှင်တဲ့ပုဂ္ဂိုလ်တွေလည်းပဲသူကရှိရပါရမီတွေကများလာကြတာကိုဒီကသာသနာမြတ်စွာဘုရားလက်ထက်တို့အဲ့ဒီရှိရှိသောဘုရားလက်ထက်တွေကဒိက္ခုနီမာတွေလုပ်ပြီးတော့တရားတွေကျင့်သုံးလာခဲ့တာများလာပြီပါရမီသူတော်ညောဟိုတုန်းကအရိယာမဖြစ်ခဲ့ဘူးဒီဘောရမြတ်စွာဘုရားလက်ထက်မှာတရားနာနေနေတဲ့သောတာပန်ဖြစ်တယ်သောတာပန်ဖြစ်ပြီးတော့ရာမင်းမှာပြုဝေရမြတ်စွာဘုရားတာကွန်တနာမြတ်စွာဘုရားကဘိက္ခုနီမာတွေထံကိုပို့လိုက်တယ်ဘိက္ခုနီမာတွေကရာမင်းမှာပြုပေးပြုပေးပြီးတော့ဒီနေ့သောအခါကာလမှာဖြည့်ဆင်းရင် ရေလောင်းလိုက်တော့ရေတစ်ခွက်လောင်းလိုက်နေပြီးတဲ့စိတ်အိမ်ပြီးတော့ပြီးတော့တာတွေ့နောက်တစ်ခွက်လောင်းလိုက်စိတ်ပြီးတော့ပြီးတော့တာပို့ပြီးတော့ရောက်တာနောက်တစ်ခွက်လောင်းလိုက်ပို့ပြီးတော့ရောက်တာရေစည်းလေးမြင်လာတဲ့သတ္တဝါတွေကကျုပ်ပုဂ္ဂိုလ်တွေပထမအရွယ်ပြီးကြကျုပ်ပုဂ္ဂိုလ်ဒုတိယအရွယ်ပြီးကြကျုပ်ပုဂ္ဂိုလ်တတိယအရွယ်ပြီးကြဖြစ်ပြနေတဲ့သဘောတရားတွေပဲလို့ဥပမာအားဖြင့်သင်ရင်ပြီးတော့သဘောပေါက်လာတယ်တဲ့စရလည်းပဲသောတာပန်ဆိုတော့ဖြစ်ဖြစ်တွေတည်ပြီးသားပါပဲအဲ့ဒါကိုသဘောပေါက်ပြီးဖြစ်ဖြစ်တွေကို နည်းနည်းကြိုက်ကြသဘောပေါက်ဝင်နေတဲ့အချိန်မြတ်စွာဘုရားသာသာလေးတွေကိုခေါ်တယ်ယောဇာဝတတကဇီဝေအပတံဥရိယဝေယံဧကဟံဇိဝိတံသေယောပတတဥရိယဝေယံပဒါဇာရေပဒါဇာရိမိရောထေရီမယောဇာကျင်သူတိကဥရိယဝေယံယုံနာလို့ရေပြည့်ပြည့်ကိုအပတံအပတံတော့ဝိပဿနာဉာဏ်ဖြင့်မကြည့်မမြင်ရပါပဲ ဘောဓဗရနိတရားကာလပါတော့ဒီဝေဒီဝေရအသက်ရှင်နေရည်အဲလူတယောက်ကယုံနာဖြစ်ပြကိုဝိညာဉ်မဲနဲ့နိတရားကာလပါတော့ကျမ်းကျမ်းမမကျမ်းကျမ်းသာဖြစ်ပြီးသူကျေကျေဝါဝါနဲ့သံဃာနာကြီးကြီးကြီးနဲ့အသက်ရှင်နေတယ်ဆိုပါတော့ဒီလိုဟာတွေဒီရောက်ဝဲကားလိုက်လို့ကဘာပါလူဒီလိုသူတွေအများကြီးရှိတယ်အများကြီးပဲဧကဟံဇီဝိတံသေယော ပတ္တတော်ဥရိယဗျံဥရိယဗျံယုံနာလေဖြစ်ဖြစ်ပတ္တတော်တွေ့မြင်သောပုဂ္ဂိုလ်ဤဒါပြည့်ဒီနေ့တရားမြတ်ဇီဝိတာသက်ရှင်ရခြင်းသည်သေရောသောအနိစ္စကာလပါလုံးသက်ရှင်ရပြီးတဲ့အမြင့်မြတ်သေး၏ယုံနာဖြစ်ပြကိုမြင်ပြီးတော့ဒီနေ့တရားလောက်သက်ရှင်ရရင်ဒီပုဂ္ဂိုလ်သက်ရှင်တာမြတ်တယ်ဒီယောဂီပုဂ္ဂိုလ်တွေကောင်းတယ်ပိနေတိုင်းရဲ့အဖြစ်အစပြီးမှန်ရင်မှန်ရင်အဖြစ်ပြကလေးတွေပြီးပြီးတော့တရားလောက်ပြီးရင်မနှဲပါဘူး အဲနှစ်တရားကာလပါလုံးချမ်းချမ်းသာသာကြွယ်ကြွယ်ဝဝနဲ့ယုံနာဖြစ်ပြမမြင်မဲနဲ့သက်ရှင်နေတဲ့ပုဂ္ဂိုလ်တွေအများကြီးရှိတဲ့ကဘာပေါ်အများကြီးရှိပါတယ်အဲဒီပုဂ္ဂိုလ်တွေရဲ့အသက်ရှင်ခြင်းနဲ့မြတ်တယ်တဲ့ဒီပုဂ္ဂိုလ်မှာဘာမှပြည့်စုံမရှိရှိရှိပဲယုံနာဖြစ်ပြကိုမြင်ပြီးတော့အသက်ရှင်တာမြတ်တယ်ဘာဖြစ်လို့လဲယုံနာဖြစ်ပြကိုမြင်ပြီးသက်ရှင်မကြခင်ဝိပဿနာညာသင်နိုင်တဲ့ပြီးတော့အရိယာမဉ္ဇဏ်ရောက်မယ်ပယ်လေးပါးကလုံးရောက်မယ် အဲသင်တိုင်းတဲ့ရဟဓမေဖို့ရောက်မယ်ဆင်းရဲတာတင်ကြီးသွားမယ်နာဘုဒ္ဓနဲ့ဒါကြောင့်ဒါဇာရီပဒါဇာရီဤတော့ထေရီမရောစခြင်းသူသည်ကဥရိယဗျာယုံနာနဲ့ရှစ်ပြေဝအပဒါဘာသာနဲ့မြင်ရပါပဲဘုရားသနာနှစ်ပြကာလပါလုံးဇီဝေဇီဝေရလောကနဲ့ပဲဆင်းရဲနေရ၏တတ္တထိုနှစ်ပြကာလပါလုံးယုံနာဖြစ်ဖြစ်ကိုမြင်ပါပဲအသက်ရှင်နေရသောသူတဲ့ အသက်ရှင်နေရခြင်းနဲ့ဧကဟံတနည်းတည်းရမြတ်သူရဗျာယုံနာလို့ရဖြစ်ဖြစ်ကိုပတ်သာတော့မြင်သောပုဂ္ဂိုလ်ဤဝိတံတက်ရှင်ရခြင်းသည်မေရောကောင်းမြတ်တဲ့ကြီးမြတ်စွာဘုရားဟောကြားအဲဒါဟောကြားတဲ့ဒေသနာကိုနာရင်းနဲ့ပြုမှတ်ပြီးအရဟတမေအရဟတကိုရောက်ညာနာတိမှဖြစ်သွားတယ်အဲဒါကိုဘုန်းကြီးကသိင်ကဆောင်းပုဂ္ဂလေးလို့ပြောပြပါတယ်ဆောင်းပုဂ္ဂလေးဆိုပြီးတော့ဒီတရားတင်ရ ဖြစ်ပြလည်းဗျာမမြင်ပါပဲတရားအသက်ရှိပြီးတဲ့လိဖြစ်ပြနတာယုံတဲ့နာကိုမှမြင်လျက်ဉာဏ်စဉ်တက်၍တရတာမြသက်ရှင်ရသောလောကလူရွာကောင်းမြတ်သာသည်မြတ်စွာဘုရားမိန်ကုန်၏ဘုရားဆောင်မဝေရှိတာပေါ့ငါလည်းဟောဘူးပါဖြစ်ပြနဲ့တရားမမြင်ပါပဲတဲ့ဖြစ်ပြနဲ့တရားကိုမြင်ကျုံလာလို့ဖြစ်ပြကိုမမြင်မဲနဲ့အခုတော့ကောင်းတယ်ပြင်းတယ်တိုင်းရဖြစ်ရမြင်တယ်ကြားတယ်စသည်ဖြင့်မရှိမှတော့မမြင်ဘူးပေါ့အဲဖြစ်ပြစသုံးမမြင်ဘူး မမြင်မဲနဲ့ပြန်အသက်ရှင်တယ်သူပြန်နေကြမမြင်ပါပဲတရားအသက်ရှိသေးတယ်အသက်တရားရှိတာတဲ့ဖြစ်ပြနတာယုံနဲ့နာကိုယုံနဲ့နာဖြစ်ပြကိုဖြစ်ပြနတာယုံနဲ့နာအမှန်မြင်လျက်ညာစဉ်တဲ့ကြီးအမှန်မြင်ပြီးညာစဉ်လည်းတွေ့ရမယ်ဒီမှာထာဂရာကပြောထားတယ်ဥရိယဝေယလက္ခဏာ90ကိုမြင်တာတဲ့ခုနကပြောတဲ့ဥစ္စာတွေဟုတ်လား90မြင်တယ်လို့ထာဂရာကအမှန်မြင်လျက်ညာစဉ်ညာစဉ်လည်းပြမှာညာစဉ်မရှိဘဲနဲ့ဖြစ်ပြဖြစ်ပြဆိုလို့ဒီမှာမဟုတ်သေးဘူး အဲယုံနာတရားတွေရဲ့သဘောသဘာဝရှိဥသာသိရမယ်အကြောင်းကျိုးကိုလည်းသိရမယ်အဲဒီကသိပြီးတော့မှအစအဆုံးပြီးတော့မှသမထနာညာနဲ့သုံးသဆင်ញင်လေးရမယ်သုံးသဆင်ញင်ပြီးတော့မှအဖြစ်ပြက်ကလေးပိုင်းပိုင်းရှိရသေးတယ်ဥရိယပြညာသင်တိုင်းဖြစ်လာမှဒီလိုသိရမှာဒီပြန်တာယုံနေတာကမှားမြင်လျက်ညာစဉ်တက်၍တရက်တာမြအသက်ရှင်ရတော့တရက်လောက်သက်ရှင်ရလို့ရှိရင်ဧကဟံကိုဧကခဏလို့တခဏလောက်သက်ရှင်ရရင်ကိုမြတ်တယ်ဆိုပြီးတကယ်ဒီထားပါတယ် ဒီအတားနဲ့သိရှင်ရတော့လောကလူရွာကောင်းမြတ်သာပြီလို့ရကောင်းတယ်အဲဒါဘသူကဟောတော့မြတ်စွာဘုရားမိန်ကုန်ဒါပဲမလို့အခုယောဂီတွေကဒုတိယနေရာဒီလိုတရားဟောတော့ဖြစ်ဘူးဒုတိယနေရာတို့ဟောရင်တရားမထုတ်ဘူးတဲ့ပုဂ္ဂိုလ်ကသူတို့စောင့်ဟောတယ်ဆိုပြီးတရားမကြိုက်ဘူးအာသူသူတို့ကခဏလေးတရားထုတ်တာကလည်းတွေးကြည့်မွေးကြည့်ဖြစ်လာတယ်ဆိုပြီးသူတို့ လို့ဖြစ်တတ်တယ်သူများဒီကရုဏီပါတွေနဲ့ဖြစ်တယ်တရားတော့ရသဗျာတရားပဲရသဗျာတရားပဲမယ်သူကအဲ့ဒီလိုကိုယ်ကလည်းပဲတရားအာမထုတ်အာမထုတ်တော့သူများအာထုတ်ပြီးတော့ဒီလိုဟာတွေဟောလို့ပြောလို့ချင်းသူတို့နှိမ်တယ်လို့ထင်ပြီးတော့ဒါလည်းကြက်ကြီးဟောရပြီးတော့တဲမလို့ဟောသူစကျုပ်သေးတွေပါဖြစ်တတ်တယ်ဆိုင်ဆိုရတယ်ဆိုရရစ်ပြက်လက်ပြာမမြင်ပါပဲတရားအသက် သိသေးတဲ့လေဖြစ်ပြနှပြမမြင်ပါပဲတရားအသက်သိသေးတဲ့လေဖြစ်ပြနှတံယုံနဲ့နံကိုအမှန်မြင်လျက်ညာစဉ်တက်၍တရက်တာမြသက်ရှင်ရတော်ဖြစ်ပြနှတံ ယုံနဲ့နာကိုသမားမြင်လျက်ညာစဉ်တက်၍တရက်တာမြပဲ့ရှင်ရတော်လောကလူရွာအာဂောဤညဘေဝေဝါဂောဤသွေမျိုးတို့အားဒီလိုမျိုး